ဒီကနေ့ဒီမှာဟောဖို့ကတော့သုလရာဟုလောဝါဒသုတ်တတရားကိုဟောရတယ်။အစဉ်ကြရောက်နေတာကတော့သိညာတွင်ကစပြီးတော့ဟောလာတာ။ရာဟုလသုတ်အမလာတိကရာဟုလောဝါဒသုတ်နောက်ပြီးတော့မဟာရာဟုလောဝါဒသုတ်ဆိုတာဟောလာခဲ့။ငါဟုရာဟုလောဝါဒသုတ်မှာနောက်ပိုင်းကအာနာပါနာ ဘာဝနာကမ္မထာပိုင်းရောက်သမဏပါဏဘာဝနာကမ္မထာနိုင်တဲ့တဝက်တစ်ပြက်တော့ပြီးပါပြီအဲနောက်ပိုင်းဟောရမယ်အဲဒီနောက်ပိုင်းကလည်းပဲသမထဝိပဿနာတွေသူကနည်းနည်းတဲ့တရားတွေရှင်းတယ်ဒီနေ့ပရိသတ်တွေကလည်းပဲအဲဘာဝနာတွေမလေ့လာဘူးတဲ့ပုဂ္ဂိုလ်တွေလည်းအများကြီးပါလိမ့်မယ်ဒီကလေးတွေငယ်တွေလည်းပါမယ်ဒီထဲမှာဒါတော့သိနေနေတဲ့တရားတွေဟောနေလို့ချင်းသူတို့မှမဆရာသားဆရာမပါပဲချင်းဒါကြောင့်ဒီကနေ့ အစင်မကြပဲနဲ့ကြော်ပြီးတော့ဟောရဟိုတရားတွေခြံထားတယ်နောက်သတင်းတွေကြမှာဟောရအောင်အာနာပါနာကမ္မနာနေတယ်မနာကောင်းပါဘူးအဲဒီနေ့နောက်ဆုံးပိုင်းရောက်သွားအဲဒီကြားထဲမှာသာဟုလသုတ်တံဆိုတာရှိတယ်သာဟုလသုတ်တံဆိုတဲ့တရားတော်ကတော့ရာဟုလပန်ယုတ်ရာဟုလပန်ယုတ်ဆိုတဲ့တရားတော်ကတော့ဒီကနေ့ဟောမယ့်တရားနဲ့ထပ်တူပါပဲပုံမှာအသိစိတ်အချင်းသုတ်ပြီးခွဲတယ် အဲဒီကနေ့ဟောမယ့်တရားကတော့နောက်ဆုံးအရှင်ရာဟုလာယဟန္တာအဖြစ်ရောက်တဲ့တရားတော်ဒီတရားတော်ကြားနာရင်ပဲဝိပဿနာဘာဝနာညာအစဉ်တိုင်းတည်းပြီးတော့ရှင်ရာဟုလာယဟန္တာဖြစ်ရှင်ရာဟုလာတာမဟုတ်ဘူးရှင်ရာဟုလာနဲ့ပါရမီပြုပဲဖြစ်တဲ့ပါရမီရှိပဲဖြစ်တဲ့နတ်တွေလည်းပဲများစွာ ပါဠိတော်မှာနေကသဟသလို့ပါတယ်နဂဓာမှာတော့ရေတွေပိုင်းခြားမရှိဘူးလို့ပါပါတယ်အဲဒါရာထောင်မုံများစွာသုံးမုံရေတွေပိုင်းခြားရှိတယ်များစွာသောနတ်တွေလည်းပဲတချို့ကသောတာပန်တချို့ကသရဂံတချို့ကအနာဂံတချို့ကယဟနာဖြစ်ကြဒီပုဂ္ဂိုလ်ကြားနာပြီးတော့ဒီတော့ကကျွတ်တန်းဝင်တဲ့ပုဂ္ဂိုလ်တွေများစွာ သူတောင်းဝင်ကြတဲ့သုတ်ဖြစ်ပါတယ်ပြီးတော့ဒီသုတ်ကလေးလေးနည်းနည်းတရားနာကြနောက်ပိုင်းကျတော့ဒီသုတ်ကဝိပဿနာတရားတွေပဲဝိပဿနာတရားတွေပဲသူကတူတူတူတူလွယ်လွယ်ပါပဲခဲခဲကျမ်းနေဝရတော့မဟုတ်တူတူတူလေးတွေလွယ်လွယ်လေးတွေပါအမေးဖြေတွေခါရဘာမှာမြတ်စွာဘုရားသာဝတိဒီဇေရဝံကျောင်းတော်မှာသတင်းသုံးပြီးတော့နေတော်မူပါတယ် အဲဒီလိုသတင်းသုံးနေတဲ့အခါကာလလောကကြီးကိုပြန်ပြီးတော့ကြည့်လိုက်တဲ့အခါရှင်ရာရာဟုလာနဲ့တကွကျွတ်တန်းဝင်မဲ့နတ်တွေကိုမြတ်စွာဘုရားမြင်တော်မူတယ်မြတ်စွာဘုရားများမှာနေ့စဉ်နေ့တိုင်းလောကကြီးကိုနှစ်ကြိမ်နှစ်ကြိမ်ချမ်းပြီးတော့ကြည့်တော်မူတယ်မနေ့ပိုင်းတစ်ကြိမ်နေ့လယ်ပိုင်းတစ်ကြိမ်လောကကြီးချမ်းပြီးတော့ကြည့် မနေ့စောစောပိုင်းဆိုရင်ဒါနာဂူရိတိုက်ကနေဘေးကိုညာနဲ့ပြပြီးတော့ကြီးလိုက်တယ်ဟိုရေလိုင်းများလေလိုင်းများဘေးကိုကျဲကျဲပြန့်ပြန့်ပြီးသွားတယ်လို့ပဲညာဘေးကိုတကလည်းပြန့်ပြီးတော့အာဇီယနုတိယညာနဲ့အိန္ဒိယပရောပိယတိညာနဲ့အဲဒီညာကြီးနှစ်ခုနဲ့အာဇယအနုတိယ ဒါဗုဒ္ဓသက်ခုလို့ခေါ်တယ်မြတ်စွာဘုရားတို့ရဲ့မျက်လုံးပဲပဂရီပုဂ္ဂိုလ်ရဲ့မျက်လုံးဖြင့်ကြည့်လိုက်ရင်မြင်နေမြင်လိုက်တာတွေမြင်ရတယ်လို့ပဲဒီညာနဲ့ကြည့်လိုက်ရင်ကျွတ်ပြစ်ကြိုက်တဲ့ပုဂ္ဂိုလ်တွေကိုတွေ့ရအာတယအနုတယတတ္တဝါတို့ဤအာတယစိတ်ဓာတ်ကိန်းဝါရစိတ်အလိုကျိတ်လေးပေါ်တယ်ဒိဋ္ဌိနဲ့ညာနှမျိုးပါပဲသဗ္ဗတာဒိဋ္ဌိဩစိရာဒိဋ္ဌိ အဲ့ဒါဒိဋ္ဌိညာညာကယထာဘူတညာယထာဘူတညာအရိယာမဲညာအဲဝိပဿနာညာအဲ့ဒီညာလေးအာသယနဲ့အနုတယသတ္တဝါတို့ဤစိတ်ဓာတ်သာသနာ့ဘအခါကာလတွေမှာဆိုများသောအဖြစ်ဒိဋ္ဌိမှာပြီးနေတာပေါ့လေဒိဋ္ဌိသာသနာဒိဋ္ဌိဥစ္စရာဒိဋ္ဌိမှာစိတ်ကိန်းဝတ်တယ်များတယ်

အဲဒါတွေကိုမြတ်စွာဘုရားမြင်ရအိန္ဒိယပရောပရိယတိညာဆိုတာကတော့အိန္ဒြေအနုယင်အဲဒီပုဂ္ဂိုလ်ဟာဒီအချိန်ခါကာလမှာဆိုအိန္ဒြေ၅ပါးလူသေးတယ်မညာပူညာရောက်ကြောင်းတရားဟောပေမဲ့လို့မေဖို့နိဗ္ဗာန်မရောက်နိုင်သေးဘူးဆိုတော့ဒီမြတ်စွာဘုရားတရားမဟုတ်ဘူးအဲဒီအချိန်ခါကာလမှာတော့အိန္ဒြေရင့်ပြီသရတရားလည်းရင့်ပြီ ဝိရိယတတိသမာဓိပညာဆိုတဲ့အိန္ဒိယ၅ပါးတရားတွေရင့်ပြီဆိုရင်ရင့်တဲ့ချိန်မှာဆိုပြတရားဟောကုရုဝေလာကသဝယသိယသိတထောင်ကိုကုရုဝေလာကသဝနဲ့တတိယသိတထောင်ချွတ်တော်မူတဲ့ခါကာလမှာအဲ့ဒီမှာတော်တော်ကြာအောင်နေပြီးတော့ပြရတာပဲတရင်ကျုပ်ကနေပြီးရာဒုလ ရာဇူလရာဇူလကုံလောက်ကြည့်အောင်အဲဒီမှာနေပြီးတော့ချွတ်ရတယ်အဲ့ဒါအိနေမြင်သေးလို့မနေချင်းအောင်ကျေဥစွာဘုရားကိုယုံကြည်တဲ့တရားတရားဖြစ်အောင်လို့ကျေဥစွာသူဟာဟောရပြောရသင်ကြားရတရားတရားဖြစ်အောင်လို့တကူတွေပြအဲဥရုလကသဘာဝဘယ်နဲ့အောင်ဘယ်နဲ့အောင်မင်းနေတော့ဆိုလို့ချင်း သူသာလင်လောကမှာကိလေသာကင်းတဲ့ယဟနာပုဂ္ဂိုလ်ဖြစ်တယ်လို့ဒီရင်ပုဂ္ဂိုလ်တွေသူကဘယ်လိုဖြစ်တယ်လို့မထင်ဘူးဒီရင်ဟိုနေတိုင်းမတူတဲ့ပုဂ္ဂိုလ်တွေသူကတရားသူကြတယ်ယဟနာဖြစ်တယ်လို့မထင်ဘူးသူသာလင်ယဟနာဖြစ်တယ်လို့ထင်တယ်ညစာဗျာတကိုးမျိုးမျိုးတွေပြပဲမဲ့သူကပဲနဲ့အောင်းမေလဲဆိုတော့ရှင်ဂေါရမတကိုးတော့ကြီးတယ်ငါတို့ယဟနာမဟုတ်သေးဘူးသူကဒီလိုအောင်းမေတာအဲ့ဒီကြောင့်ယုံကြည်မှုသလားတရားကင်းမဲ့ သို့တော်လည်းပဲအဲ့ဒီတကိုးတွေအမျိုးမျိုးကြားတိုင်းကြားတိုင်းသူနည်းနည်းပါးပါးယုံကြည်မှုတော့သက်ဝင်လာတာကိုသဒ္ဓါတရားနဲ့ရင့်ရင်လာနောက်ဆုံးသဒ္ဓါတရားပြည့်ဝတဲ့အခါကာလကျတော့မြတ်စွာဘုရားကထုတ်ပြီးတော့ပြောရတယ်သတ္တဗာမင်းဟာငါတကိုးပြရိယာကြားတိုင်းကြားတိုင်းရှင်ဂေါရမဟာတကိုးတော်ကြီးတယ်ငါလိုယဟနာမဟုတ်သေးဘူးဘယ်လိုကြီးတဲ့သင်စဉ်းစားနေလဲအမှန်စင်စစ်ကတော့ သင်ဟာယဟန္တာလည်းမဟုတ်ဘူးယဟန္တာဖြစ်ကြောင်းအကျင့်နဲ့သင်မှာဘာမှမရှိသေးဘူးသူတို့တည်းရဲ့ထုတ်ပေါ်ပြောရအဲဒီတော့မှသူသတိရဟုတ်ကပဲငါယဟန္တာဖြစ်ကြောင်းအကျင့်နေတယ်ဘာမှမကျင်ဘူးယဟန္တာလည်းမဖြစ်သေးဘူးကိလေသာလည်းငါမကင်းသေးဘူးဘယ်မှသိပြီးတော့မြတ်စွာဘုရားတန်ဝန်ကြတောင်းမှပြီးတော့ယဟန်ပြည့်တောင်းမှပြီးတော့ယဟန်ပြုတယ်မြတ်စွာဘုရားရဲ့တတိယဖြစ်ခံယူတယ် အဲ့ဒါဟာအင်းသေးချင်းတဲ့အခါကာလကြာလို့အင်းသေးမရင်သေးခင်ကသာသွားပြီးဒီစကားပြောလို့ရှိရင်လက်ခံမှာမဟုတ်ဘူးအင်းသေးချင်းတဲ့အခါကျတော့သတိတံဝေကရပြီးတော့လက်ခံတယ်အဲ့ဒါရေးကြည့်တယ်အခုတရားထုတ်ဖို့ရတိုက်တွန်းတဲ့နေရာမှာလည်းဒီတိုင်းပဲဒီကတရားထုတ်သွားတဲ့ယောဂီတွေကကိုကြားနဲ့ကိုသဘောကျဝမ်းမြောက်ဝမ်းသာဖြစ်ပြီးတော့ကိုယ်နဲ့စတဲ့ဆွေမျိုးတွေဖြစ်ခင်ရင်းနှီးတဲ့ပုဂ္ဂိုလ်တွေတိုက်တွန်းကြရော အဲ့ဒါမရင်ကျက်တဲ့ပုဂ္ဂိုလ်တွေကအင်းနေမြင်သေးတဲ့ပုဂ္ဂိုလ်တွေကဘယ်နဲ့ပြောတော့ဆိုတော့လူကတမီးနည်းနဲ့တိတ်ကြောင်ပြီးပြောတာလေကိစ္စတွေကများနေလို့အာမထုံနေနေဘူးအားတော့သူချင်းမရဲ့ဘယ်လိုပဲဝါသပြီးချင်းဒီနေ့ကမြင်သေးတဲ့ဟာကိုအဲ့ဒါပြောတဲ့ပုဂ္ဂိုလ်ပြောတာပြောရတယ်ဘာမှမအောင်မြင်ဘူးတချို့ပုဂ္ဂိုလ်ကြတော့အဲ့ဒီလိုတော့မဟုတ်ဘူးအဲတချို့ကဝါသနာမပါဘူးဆိုပြီးတော့အဲဒီလိုပြမလိုပါဘူးတရားထုတ်ရတဲ့ကုသိုလ်ကောင်းမှုတွေအများအား လေးလာပွားများအားထုတ်နေတာပဲတရားအားထုတ်ဖို့မလိုပါဘူးဆိုပြီးတော့ဒီလိုတောင်မှကြောင်သိမ့်လိုက်တဲ့ပုဂ္ဂိုလ်ရှိတတ်တယ်အဲ့ဒါအိန္ဒိယကမရင်သေးလို့သွားအိန္ဒိယရင်းတဲ့ပုဂ္ဂိုလ်တွေကြတော့တရားအားထုတ်ဖို့တိုက်တွန်းလိုက်လို့ရှိရင်ကိုတခါတော့ဝမ်းမြောက်ဝမ်းသာနဲ့အားထုတ်ဖို့အကျိုးစားတော့တာပဲနေချင်းညာချင်းကမ္ဘာကြောင့်လာပြီးတရားထုတ်ဖို့အကျိုးစားဒီလိုလာတဲ့ပုဂ္ဂိုလ်တွေအများကြီးရှိတယ်ဒီမှာအဲ့ဒါအိန္ဒိယရင်းကျက်တဲ့ပုဂ္ဂိုလ်တွေမြတ်စွာဘုရားကတော့အိန္ဒိယရင်းမရင်ကိုသိတယ်အခုပုဂ္ဂိုလ်တွေကတော့ ရင်းတာမရင်းတာတော့မကြည့်နိုင်ဘူးဒီလိုပဲကောင်းတဲ့အလုပ်တိုက်တွန်းရတာပါပဲတိုက်တွန်းနဲ့တိုက်တွန်းကောင်းပါလေအေဟိပါတိကောတဲ့အေဟိပါတိကောလာကြည်စားမှလို့တိုက်တွန်းလိုက်တဲ့တရားတဲ့တရားကောင်းဆုံးလို့လာကြည်စားမှလို့တိုက်တွန်းလိုက်တဲ့တရားစားကောင်းတော့ဖွယ်ကလေးညကြတော့ကိုချစ်ခင်ရင်းနှီးတဲ့ပုဂ္ဂိုလ်တွေကြွေးရတယ်ဟာမြည်ကြည်စားတရားလေးသိကောင်းတဲ့မုံဖြစ်ဖြစ်ဒီသီးဖြစ်ဖြစ်ကိုရလာလို့ရှိရင်ပြင်းရင်ချစ်ခင်ရင်းနှီးတဲ့ပုဂ္ဂိုလ်တွေကြွေးရတယ် စားကြည့်လားမလားကောင်းလိုက်လားကောင်းလိုက်လားဒီလိုတိုက်တွန်းရတယ်အဲ့ဒါဘာဖြစ်လို့လဲဆိုစာအစာရတာကကောင်းတော့ကောင်းတော့တိုက်တွန်းတဲ့အတိုင်းစားတဲ့ပုဂ္ဂိုလ်ကရတာပြီးတော့တော့ကြတော့ကျေးဇူးတင်တယ်သူကျွေးပြီလုံးကဒီလိုမစားဘူးတဲ့စာစားရပြီလေဒီလိုရတာကောင်းနေကိုသုံးဆောင်ရပြီလေလို့ဘာမြတ်ဝမ်းသာကျေးဇူးတင်ပါတယ်အဲ့ဒါလိုပဲ တရားကလည်းပဲတရားကောင်းဖြစ်နေတဲ့အတွက်တိုက်တွန်းလိုက်တဲ့အခါတိုက်တွန်းတဲ့ပုဂ္ဂိုလ်ကတိုက်တွန်းတဲ့အတိုင်းတရားလာအာထုတ်တရားတို့အရသာတွေတွေ့သွားပြီဆိုရင်တိုက်တွန်းတဲ့ပုဂ္ဂိုလ်အမှန်ကျေးဇူးတင်တယ်သူပြောပြီလို့ပဲငါဒီတရားအာထုတ်ကမသိဘူးတဲ့တရားတွေသိရမတွေ့ဘူးတဲ့တရားတွေတွေ့ရဒါလည်းမြတ်စွာဘုရားဤသာသနာတော်မှာထောက်ရတရားဖြစ်တဲ့တရားတွေကိုရပြီတယ်။သံဃာမှာထောက်ရတရားဖြစ်တဲ့တရားတွေရပြီတယ်လို့ကျေးဇူးတင်တယ်။ဒါကြောင့် အေဟိပတိကောလာကြည်စားမှလို့တိုက်တွန်းလိုက်တဲ့တရားဒီတရားကောင်းလို့လာကြည်စားမှတိုက်တွန်းလိုက်တဲ့တရားဒါကြောင့်အိမ်နေရင်သာမရင်သာမသိလည်းပဲတိုက်တွန်းတော့တိုက်တွန်းကောင်းပါလေအဲဒါရင်းတဲ့ပုဂ္ဂိုလ်တွေနဲ့တွေ့ရင်အာထုံမှာမရင်းတဲ့ပုဂ္ဂိုလ်တွေနဲ့တွေ့ရင်လည်းပဲအဲတရားသူတွေနဲ့သူတို့ရှောင်းနေကြပါပဲမြတ်စွာဘုရားအဲ့လိုအိန္ဒိယအနုယင်ကိုသိရအိန္ဒိယဘရောပိယတိညာရှိတယ်ဒါကြောင့်လောကပြန်ပြီးတော့ကြည့်လိုက်တဲ့အခါအိန္ဒိယရင်းနေတဲ့ပုဂ္ဂိုလ်တွေတွေ့အိန္ဒိယနုတဲ့ပုဂ္ဂိုလ်တွေတော့ ဒီမှာတရားမဟောသေးဘူးအင်းဒီချင်းတဲ့ပုဂ္ဂိုလ်တွေဒီအဲ့ဒီခါမှာအဲ့ဒီပုဂ္ဂိုလ်တွေတရားဟောပါတယ်အဲ့ဒီလိုနှလုံးသွင်းလိုက်တဲ့ခါကလာပရိပက္ခာခောရာဟုလတဝိမု ക്തി ပရိပါစနိယာဓမ္မရာဟုလတာจิตသာတော်ရာဟုလာဤဝိမု ക്തി ပရိပါစနိယာဓမ္မဝိမု ക്തി ခေါ်သောအရဟတကိုကိုရင့်ကျက်စေနိုင်သောတရားတော်သည်ပရိပက္ခရင့်ကြလေကုန်၏

အာသဝနံခေယအာသောတရားတို့ဤကုံရာဖြင့်ကုံရာကုံကြောင့်ဖြစ်သောအရဟတဖို့၌ဝါရတဝေကြောင့်ဖြစ်သောတရား၌ဝိနေယံသုံးမယညွန်ကြားရပါမူကားယန္နုနာပါရုကောင်းလေစွာရဟုလားအရဟတဖို့ရောက်အောင်တရားဒေသနာတွေဟောကြားသုံးမရင်တော့ကောင်းမှာပဲလို့မြတ်စွာဘုရားဆင်ញင်တော်မူပါတယ်ဆင်ញင်ပြီးတော့ ရာဟုလာကိုသင်ញင်ပြီးတော့အဲ့ဒီနေ့မှာသုံးခံကြွသုံးဖုံးပေးပြီးတဲ့အခါမှာရာဟုလာရောအလုံးသံဃာရောသမုဒ္ဒပြီးတဲ့အခါကာလမှာမြတ်စွာဘုရားရာဟုလာဟောဒီနိတိတိုင်းခေါ်တဲ့အခင်းလေးကိုယူတယ်နိတိတိုင်းဆိုတယ်လို့ထိုင်ထိုင်မှုရနေရလေးပါနေတိုင်းခင်းမျိုးလေးကိုနိတိတိုင်းခင်းလေးယူခဲ့ဆိုပြီးတော့မြတ်စွာဘုရားအန္တတော်ကိုကြွားတယ်အန္တတော်ကိုကြွား ရှင်ရာဟုလာကလည်းမြတ်စွာဘုရားနောက်တော်ကနိဗ္ဗာန်ကိုင်းပြီးတော့လိုက်သွားမြတ်စွာဘုရားအရှိကကြွားလို့ရှင်ရာဟုလာကနောက်ကလည်းရှင်ရာဟုလာကဒီခါပဲရွယ်ရှိနေလို့ဆိုတော့ရာဖြစ်ပြီးပြီတဲ့သို့တော့ဝါမရသေးဘူးရာဖြစ်ခါစားပေါ့ဝါမရတဝါမမရသေးဘူးဒီနှစ်မပြည့်သေးဘူးအဲ့ဒီအတွက်မှာအသက်20ကျော်နေမှာပေါ့ကွာရွယ်မလားကောင်းတယ်ရွယ်အန္တတော် အနာတော်ဆိုတာကဇေရွန်ကျောင်းတော်ရဲ့မြောက်ဘက်မှာဘာဝတိမြို့ရဲ့အနောက်ဘက်ကဇေရွန်ကျောင်းတော်ရဲ့မြောက်ဘက်မှာရှိတယ်အဲရှိအဲ့ဒီဘုရားလက်ထက်ခါကာလတုန်းကတော့တော်ကြီးပါပဲနာလူတို့ရောက်ပေါ်နေတဲ့တော်ရပဲအဲဝိဝေကသိဉ္ဉင်းကိုလိုကြည့်တဲ့ညာတော်တွေ ခြေရီမတွေအဲဒီမှာသွားပြီးတော့သတင်းသုံးညနေထိုင်ကြအဲဒီတော်ကြီးအခုနေခါတော့တော်မရှိပါဘူးဘုန်းကြီးများကိုဘုရားဦးသွားတော့ကအဲဆိုတော့ကျောင်းတော်နေရာသွားပြီးအာရုံပြုကြပါတယ်အာပြုတဲ့ခါကလည်းဘုရားကျောင်းတော်နေရာကလည်းကျောင်းပြက်ကုန်းကြီးပေါ့လေညီကြီးပဲရှိတော့တယ်အဲဒီမှာအဲကျောင်းနေရာသာနာဂူရီတဲ့နေရာအုံမြေကလေးတွေပါလေတော့ပြင်အဲဒါလေးတွေရှိသေးရဲ့ ဒါလေးတဲ့ဖြိုးလည်းနောက်ပြည့်ထားတာနဲ့တူပါတယ်အဲမူလာရင်းတိုင်းတော့ဟုတ်ကုန်မရပါဘူးပြည့်ဆွဲထားတာနဲ့တူတယ်အဲဒါပဲရှိတော့တာပဲကြောင်းကြောင်းပြက်ကုန်ကြီးအဲဒီကမြောက်ဖက်အန္တတော်ကဒီဘက်နေမှာပဲဆိုပြီးမျောကြည့်လိုက်တဲ့အခါကျတော့အဲဒီမှာလည်းပဲရာကင်းနေအဲအိန္ဒိယအိန္ဒိယသားတွေလောက်ကိုက်စားတော့ပြီးတော့ရာကင်းနေပဲဖြစ်သစ်ပင်ဆိုရင်ကြောလောက်မမြင်ပါဘူးသူကအဲသစ်ပင်ဆိုရင်ချုပ်ပုကလေးပါလေနည်းနည်းပါးပါးလာလို့ရှိသစ်ပင်ဆိုရင် ဘာမှပြောတော့မမြင်ကြောလို့ခေါ်ရအောင်ဘာမှကွင်းမြင်ကြီးဖြစ်နေခိကဟိုခိကနဲ့ဒီခိကနဲ့ပုံမဲ့ကွာတော့တာဟိုခိတုံးကတော့လုံခင်းကိုင်ငင်းနေရတော့ကျေပြတ်မှုမရပါဘူးအခုခိကလုံခင်းကိုင်ငင်းနေရလုံနေတဲ့နေရာဆိုကွက်လာမရှိအကုန်လုံးလျှောက်ပြီးတော့လုံနေတဲ့ကနေပြီးတော့တောင်မှကဘာမှာသာနာရိတ်ခါတွေကမလုံတော့ပဲဖြစ်နေကြတာလူတွေကဘူးရည်ညတာလို့လို့ဆိုတာပဲအဲ့တော့ဟိုတုန်းကတော့တောကြီးပါပဲ လူသူရောက်ပေါက်နေတဲ့တော်ကြီးအဲဒီတော်ထဲမှာစိတ်ငြိမ်တဲ့နေရာမှာသွားပြီးတရားဟောတယ်။ကျောင်းလိုက်ထဲမှာဟောလို့ရှိရင်တော့တည်တင်ရာသံဃာတွေပါလေလည်းရှိအောင်မှာကိုပြိဿတွေနဲ့အဲ့ဒါတွေနဲ့อืมမငြိမ်မသက်ပဲနေမှာဆိုရင်ဆိုရင်လည်းအတွက်ဖြစ်ပါလိမ့်မယ်နဲ့တူပါတယ်။အာနာတော်မှာသွားပြီအဲဒီအာနာတော်ရောက်တဲ့အခါကျတော့တခုသောသစ်ပင်အောက်မှာညစွာဘုရားဤဤတိုင်းချင်းကို မြတ်စွာဘုရားထိုင်မှုရတဲ့နိတိတိုင်းချင်းကိုရာဟုလာအချင်းပေးမြတ်စွာဘုရားအဲ့ဒီမှာသင်သုံးထိုင်ရှင်ရာဟုလာလည်းသင်နေတဲ့နေရာကထိုင်ပြီးတော့အဲ့ဒီမှာယူသေးပြုပြီးတော့နေရဲ့အဲ့ဒီခါမှာနတ်တွေကလည်းပဲရှင်ရာဟုလာနဲ့ရှေးကအတူစုရူပံခဲ့တဲ့နတ်တွေကလည်းပဲအနေကသာသာနည်း ထောင်ပေါင်းများစွာတွေထောင်ပေါင်းများစွာနာတိကလည်းပဲမြတ်စွာဘုရားကြွသွားတဲ့အခါပညာဥလာနောက်ကလိုက်တရားဟောမလို့ကြွသွားတဲ့အခါကာလကျသူကလည်းပဲဒီကနေ့တော့အရှင်ရာဟုလာကိုမြတ်စွာဘုရားဟာအထက်အမြင့်မြတ်ဆုံးဖြစ်တဲ့အရာတဖို့ရောက်အောင်လို့တရားဒေသနာကိုဟောကြားတော်မူလိမ့်မယ်တို့ဒီတရားနာရမယ်ဆိုပြီးတော့ တို့ကလည်းလိုက်လာကြတရားနာပရိသတ်တွေပေါ့လေနတ်ပရိသတ်တွေလူတွေတော့သိဖို့မရဘူးလူတော့ပေါ်ပြမလာဘူးတဲ့လူမပါဘူးနဲ့သူနတ်ပရိသတ်တွေနဲ့ပြင်ရဟုလနဲ့နတ်ပရိသတ်ဘယ်တော့ပဲရှိဝင်ရအဲသူတို့ကလည်းလာပြီးတော့တရားနာကြနေသာမပြောခင်ကိုပြင်ရဟုလဘယ်ပုံပဲနည်းဆူတောင်းခဲ့တယ်ဆိုတာကလေးတော့နည်းပေါ်ပြဖို့ရလိုပါတယ် ကဘာတသိန်းတက်ကဘုရုမုဒ္ဒရာမြတ်စွာဘုရားပွင့်တော်မူစားကတော့မဟုတ်မပွင့်တော်မူမီကပွင့်တော်မူစားကပဲပြောမှပိုရှင်းမှပွင့်တော်မူစားကအာတာဝရီမြို့မှာတထေသူရွယ်ကြီးနှစ်ဦးရှိကြမိတ်ဆွေအနာချင်းချစ်ခင်ရင်းနှီးတဲ့တထေသူရွယ်ကြီးနှစ်ဦးရှိကြမပွင့်တော်မူခင်ကမှကြိုက်ကြသေးတယ်ပါတယ်သူက ဝိနာမူဇဝိနာဝိနာမူကနေကြည့်ရမှာပါဝိနာမူကအဲဒီရေသူရွယ်တွေရာတရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေပါပဲသာသနာပါပဲမယ်လို့ဒီနေ့တော့ခါကာလကြတော့ဤမွန်တာကတကောဣတိပါနဲ့ပြည့်စုံတဲ့ရသေနှုံကြွားရောက်လာတယ်အဲဒီမှာတစ်ပြေနှုတ်တူးစီတူးစီအဲဒီရသေကြီးတွေကိုကိုးကွယ်ကြတယ် ပညာဥလာအလောင်းလူကျွယ်ပုဂ္ဂိုလ်ရဲ့ရသေးကတူအရှင်ရာထပါဠမထေရအလောင်းပုဂ္ဂိုလ်ရဲ့ရသေးကတူနေသေးကြီးနှစ်ဦးရှင်ရာဟုလာပုဂ္ဂိုလ်ရဲ့ရသေးကြီးကတော့အပူအိုက်မခံနိုင်ဘူးသူကအေးကြိုက်အေးကြိုက်တဲ့အတွက်သူကတကောဣရိပါနဲ့ပင်လေတဲ့ဆင်းပြီးတော့ တကိုးနဲ့ရေတွေကိုနေအိမ်ဟိုတဲ့အကြောင်းများတော့ပြည့်အောင်လို့ဖန်ဆင်းပြီးတော့ရေထဲမှာဆင်းနေတယ်လို့ဆိုတာကိုဟိုတုန်းကတကိုးကြီးဒီပါနဲ့ရေထဲဆင်းတာအခုခုကလာတော့သိပ္ပံနည်းနဲ့ဟိုကအမေရိကန်ကခဏခဏပါပဲဒီနိုင်ငံကလည်းရှိပါလိမ့်မယ်လေရေထဲမှာဘယ်လိုဆင်းနေကြတာနောက်ခါကာလကြဒီလိုတော့နေလို့ဖြစ်မယ်လို့ဆိုတာပဲသူတို့ကမသားထဲမှာပြောထားတယ်ဒီထဲမှာသူတွေဆင်းနေကြဒါကတော့သိပ္ပံနည်းနဲ့နေတာဟိုတုန်းကတော့တကိုးနဲ့ရေထဲမှာဆင်းတယ် အဲဒီရေထဲမှာဆင်းနေတော့ပထိုင်္ဒရဆိုတဲ့ငကားကြီးနေရပဲငကားရဲ့ဘုံမိမ့်ပါမယ်ငကားရဲ့ဘုံမိမ့်ပါဆိုတော့အဲရေတွေလည်းဖြစ်နေတာပေါ့လေရေတွေမဟုတ်ဘဲနဲ့ငကားကလူလိုဖန်ဆင်းမိနေတဲ့အခါဆိုရင်အိမ်ကြီးလည်းဖြစ်နေတာပေါ့လေအိမ်အဲ့ဒီမှာသွားပြီးတော့တင်းသုံးတင်းသုံးတော့အဲ့ဒီရေသေးကဒီငကားကြီးရဲ့ နဂါဆိုရင်လည်းနတ်နဂါဆိုတာနတ်စည်းစိမ်တွေကိုနတ်လိုပဲဆိုတာလူလူအတွင်နတ်အတွင်ဖန်ဆင်းပြီးတော့ဒီလိုနေကြတာကိုငွေကြီးတို့ကောင်းကြီးတော့မဟုတ်ဘူးဆိုတာဒီလိုဆိုလို့ရှိရင်လည်းဘာမှနှိမ့်သက်ကြမလို့အဲလူလိုနတ်လိုဖန်ဆင်းပြီးတော့နေကြတယ်အဲဒီနတ်စည်းနတ်စည်းစိမ်တည်းမြကြီးကျယ်လာတဲ့နဂါမင်းရဲ့စည်းစိမ်တွေကိုမြင်တော့သူကနည်းနည်းသဘောကျတာဒီလိုသိရတယ် အဲသူတကသွန်ကျွေးတူတန်းတူတန်းတဲ့အခါကာလကြတော့သွန်ကျွေးတူငကားမင်းရဲ့စည်းစိမ်လို့သင်မှလည်းစည်းစိမ်ချမ်းသာတွေပြည့်စုံပါစေလို့သူကသူ့ပေးတာကိုသွန်ကျွေးငကားမင်းကြီးစည်းစိမ်ချမ်းသာလို့ပဲသင်မှကြည်ကျယ်တဲ့စည်းစိမ်ချမ်းသာတွေနဲ့ပြည့်စုံပါစေလို့သူ့ပေးသူ့ပေးတော့အဲဒီတကားကရာဟုလာအောင်မှာဒီတကားကမေး ရှင်ဟရမထွင်သာငကားမင်းကြီးရဲ့စီစဉ်ကဘယ်လိုဘယ်လိုပါလဲလို့ဆိုတော့အာဒီလိုဒီလိုပဲဆိုစဉ်တွေကြီးကျယ်ပုံတွေကိုပြောတာပေါ့ဟောလူချင်းနေနဲ့နချင်းနေနဲ့တို့ကဘုံမိမ့်မာနေနဲ့ခန်းခန်းနာနာကြီးနေဘူးထိုင်ပုံတွေတို့အကုန်လုံးပြောတယ်ပြောတော့အဲ့ဒီမှာသင်ရဟုလားအလောက်သူကျွယ်က ငကားမင်းစီစဉ်ဟာသိကြည့်တာပဲငါဆရာကလည်းဒီလိုသူ့ပေးတယ်ဆိုတော့ငကားမင်းစီစဉ်ကိုလိုချင်တဲ့စိတ်တွေပေါ်လာတယ်အဲသူပြုတဲ့ကုသိုလ်ကောင်းမှုအတွက်ရသေးကိုကျွေးရမွေးရလူတိုင်းရတဲ့ကုသိုလ်ကောင်းမှုအတွက်ပထဝီန္ဒရာငကားမင်းကြီးစီစဉ်ရပါစေဆိုတဲ့စိတ်ကဒီရောက်သွားတယ်ဆိုတော့ဒီသူ့တောင်းကဒီရောက်တာသူ့တောင်းကလွယ်ရတယ်ဆရာသမားတွေက ညွှန်ကြားမှုလွဲရင်တပည့်တွေလည်းကြောက်လွဲကုန်လာတယ်အဲ့ဒါလည်းတတိပြုကြနေတာအသုံးကျတယ်လို့ဆိုတာဒီရသေးကဘယ်နဲ့ငကားစီစဉ်သွားပြီးချီးကျူးတော့ငကားမင်းဖြစ်ငကားဖြစ်ခြင်းနဲ့စိတ်ပေါ်လာမွေးပဲဘာကောင်းတာမှမဟုတ်ပဲလို့လားအင်းတော့ကြောက်ကြကောင်းတယ်ဆရာသမားနေရာမကြရင်ကြောက်ကြကောင်းတယ်ခုနေခါကာလလည်းဒီလိုပဲတရားနီလာနေမျိုးမျိုးရှိကြတယ်အဲ့ဒါတွေနီလာနေ နေရာမရလို့ရှိရင်လည်းတပည့်တွေဒုက္ခရောက်မှာပဲလို့သာကြောက်ကြကောင်းတယ်อืมအဲ့ဒါနဲ့အဲ့ဒီသူကျော်သက်တဆုံးနေပြီသေတဲ့ခါကာလကျတော့ငကားကြီးသွားဖြစ်ပါရဲ့ပရိသနာငကားအဲ့ဒီငကားမွေဆက်ကံနဲ့ငကားသွားပြီးတော့ဖြစ်တယ်ငကားကြီးဖြစ်တဲ့ခါကျတော့မှသူသိတာကိုဩငကားဆိုတာအပိဓာတော့မွေကြီးပါလားနေရာမကြဘူးသာပြီး ငကားမဲစီစဉ်ကောင်းတယ်အောင်းမေ့ပြီးတော့သူတောင်းမိတာမှားပြီစိတ်နှလုံးမသာဖြစ်တယ်အဲ့ဒီချိန်မှာငကားသမီးတွေပေါ့လေငကားမျိုးသမီးတွေကသူတို့ကတခါလေလူအသွင်နတ်သမီးအသွင်တွေဖန်ဆင်းပြီးတော့အတိမုတ်ဒူရိယာတွေနဲ့ပြည့်ပြည့်ကြတယ်ဆိုတာကိုများပုံရပါတယ်အဲဒီမှာထောင်ပေါင်းများစွာနဲ့တူပါတယ်အဲဒီမှာပြည့်ပြည့်ကြတော့ အဲဒီမှာငကားမင်းကြီးကလည်းပဲလူအသွင်နတ်အသွင်နဲ့ကြောင်းလဲပြီးတော့ကာမဂုဏ်အာယုန်တွေထဲမှာစိတ်ဝင်စားသွားကြတာမေ့သွားတယ်လေခန္ဓာကမွေကြီးမကောင်းမှုဆိုတဲ့စိတ်တွေကြီးငွေတဲ့စိတ်တွေပျောက်ကျော်တဲ့စိတ်တွေပျောက်ကာမဂုဏ်အာယုန်တွေဆိုတာကလူကလူတွေကိုတော်တော်ဖြောင်းတာတယ်တော်တော်ဖြောင်းဖြောင်းတာတယ်အဲတကယ် နှစ်သက်စရာမဟုတ်တဲ့တရားတွေနှစ်သက်စရာမဟုတ်မှသိပြီးတော့ဆင်းရဲနေတဲ့အခါပဲမယ်လို့နှစ်သက်သားရပွဲအနေနဲ့ကာမဂုဏ်အောင်နဲ့ဆွဲဆောင်သွားလို့ရှိရင်မိတ်သွားကြတာပဲတရားမိမိတ်သွားကြတာပဲတရားနှလုံးသွင်းဆင်းရဲနေလို့တရားသဘောသက်ဝင်နေတဲ့အချိန်ပဲမယ်လို့ကာမဂုဏ်အာယုန်တွေကတောင်သွေးဆောင်လဲလို့ရှိရင်လူလောကနာလောကရင်ပျော်စရာလိုလိုဖြစ်ပြီးတော့မေ့ပြောက်ပြီးသွားတတ်တယ်မေ့စီတတ်တယ်တောက်စရာကောင်းတယ်လို့ အဲ့ဒါနဲ့သူလည်းပဲပထမတုန်းကမွေကြည့်ရတာငကားကြည့်ရတာမကောင်းဘူးလို့ညှင်းငွေနေတော့လဲအဲဒီကာမဂုဏ်အာယုန်နဲ့တွေ့တော့ပျော်မွေ့ပြီးတော့သွားတယ်ရှင်ရထဘာလာအလောင်းကတော့ရှင်ရထဘာလာအလောင်းလူရွယ်ကိုးကွယ်တဲ့ရသိကတော့သူကဒါဝိနာနာပြေသွားပြီးတော့နေနေခင်းမှနေတယ် အဲနေရမှနေတော့သာသနာ့မြေဆိုတာတတိပုဂ္ဂိုလ်တွေနေတော့ဘယ်မြင်လို့ရမလဲအဲသုံးသပ်သတ်လို့မရနိုင်ပါဘူးသူကမျက်စိနဲ့မမြင်ရတဲ့ဥစ္စာတွေအဲတကောဣဒီပါနဲ့မသူသွားနေလို့ဖြစ်တာအဲဒီမှာသွားနေတော့တရားမင်းရဲ့စိစိချမ်းသာတွေသူကမြင်ရတော့သူကလည်းသူ့တကာကိုသူကတရားမင်းရဲ့စိစိချမ်းသာမျိုးလို့ပြည့်စုံပါစေဆိုပြီးသူကသူ့ပေးကြတာကိုသူ့ပေးတော့သူ့တကာကကျွန်တော်ရထပါလား မထေအလောက်မှာပဲသူကလည်းတရားမင်းဖြစ်ချင်တာအဲသူပြုတဲ့ဒါနကုသိုလ်တွေကြောင့်တရားမင်းဖြစ်ပါစေဆိုပြီးတော့သူကသူ့တောင်းသူတော့တော့ဒေဝီချားမဲ့မှာတရားမင်းဖြစ်ဒါကတော့နည်းနည်းတော်ရဲသွားမှာပေါ့လေသာသနာ့ဘာတော့တရက်မြင်တရက်မြင်တာတွေလည်းသိနေရှိတာပေါ့အဲလူဘဝနတ်ဘဝနတ်ဘဝထဲမှာလည်းတရားမင်းလို့ဆိုတာကအစဉ်တမ်းမြင်တာပေါ့ဇမသွားတော့ရှိပါရဲ့ဒါကတော့ဇာရမှာဖြစ်တယ်ဒီကမ္မဥစ္စာကုသိုလ်တွေကတော့မရောက်နိုင်ဘူး သာသနာ့ဘာမှာသာမန်ကုသိုလ်နဲ့ရောက်နေတာကတော့ဒီလောက်ပဲရှိတာပဲနာသိစိမ်ပဲရှိတာအဲ့ဒါသူ့ဆရာကလည်းနည်းနည်းနေရာကြရလို့သွားမှာပေါ့သူကသာသနာ့ဘာအနေနဲ့တော့သာသနာ့ဘာမှာနိဗ္ဗာန်ဆိုတော့သူဆရာတွေကလည်းမသိဘူးမှသိတာမဟုတ်ဘူးအဲနိဗ္ဗာန်ဆူတောင်းရမယ်လို့ညွှန်ကြားလို့လည်းပဲညွှန်ကြားဖို့ရမှာဖြစ်နိုင်ဘူးဆူတောင်းလည်းပဲအဲဒီလောလောဆယ်ကတော့နိဗ္ဗာန်မရနိုင်ဘူးဒီလိုလူ့ဘဝနတ်ဘဝရောက်မှာပါပဲဒါတော့အဲဒီဉာဏ်ရထဘာသာအလောင်းကိုးကွယ်တဲ့ ရေသေးကြီးစုပေးကုန်တာနည်းနည်းသဘာဝကြတယ်လို့ဆိုရမှာပဲသူကသာသနာ့အနေနဲ့ကောင်းတယ်လို့ဆိုရမှာလို့ဉာဏ်မင်းပြနောက်ကြတော့ဒီငကားမင်းကြီးကသူ့အချိန်ကြတဲ့အခါမှာနတ်ပြည်တက်ပြီးတော့သူတို့တရားတရားမင်းထံတက်ပြီးတကလားခြေရောရတယ်ခြေရောကြတော့တဏီတော့တဏီတော့ခါမှာတရားမင်းကမြင်းတဲ့ ထိုရင်တော့ငကားမင်းကြီးမြင်တော့သူကကြည့်လိုက်တဲ့အခါမှာရှိကငါမိတ်ဆွေပဲဆိုတာသိရတယ်။အဲနာများမှာဒီလိုသိနိုင်တဲ့အသွမ်းတတ်ကြီးရှိတယ်။လူတော့ပြင်လူတယောက်နေုံနဲ့ရှိကတူတူနေဘူးတယ်မနေဘူးဆိုတာဘယ်နဲ့မှမသိနိုင်ဘူးမင်းများကြည့်ရင်တော့ပြင်အဲဒါပြောနိုင်လို့ချင်းသိမှာပဲဒါမှမဟုတ်လို့ချင်းမသိရပါဘူး။ရှိကရင်းချာချာဖြစ်နေတဲ့ပုံကိုယ်တွေလည်းပဲနောက်ဘဝနောက်ဘဝတွေမှာမသိနိုင်ပါဘူး။နာကတော့သိနိုင်တဲ့အသွမ်းတတ်ကြီးရှိပါတယ်။သူတို့မှသိနိုင်တဲ့အခြေအနေရှိပါဒါပဲဒါကြောင့်မို့ သာမိတ်ဆွေပဲလို့သိတာနဲ့မေ့ကြဟေ့မင်းခုပဲရောက်နေတော့မပြောပါနဲ့တော့ကွာငါသူတော်လွဲသွားတဲ့နေရာမကြိုက်တာငွေကြီးဖြစ်နေတယ်ငကားဖြစ်နေနေရာမကြောက်ဘူးဟာမင်းဒီလိုဆိုလို့ချင်းစိတ်တော့မညစ်နဲ့တော့ကွာငါနီးပေးအောင်မယ်ခုဘုရုမုဒ္ဒရာနဲ့သွားဆရာပွင့်လာပြီတဲ့ဟိုသူတို့ပထမတုန်းကတော့ဘုရားမပွင့်သေးလို့ယသိတွေကိုယ်ဝယ်တာဖြစ်ပါလိမ့်မယ်အခုတော့ဘုရုမုဒ္ဒရာနဲ့သွားဆရာပွင့်လာပြီကွာတဲ့အဲဒီမှာအဲဒီနတ်စွာဘုရား သွန်စားကြည့်သောလူဝယ်တွေနဲ့လူတန်းပြီးတော့မင်းဆူတောက်ပေါ့ကွာတဲ့ဟောဒီဒါဝိန္ဒနာပြေကြအောင်တရားတရားမင်းနဲ့အတူတူကငါနဲ့အတူတူကဒီမှာနာသိစိန်တွေကိုပျော်ပျော်ပါးပါးကြီးခါသုံးဆောင်ခံစားရအောင်လို့ဆူတောင်းပေါ်တယ်နတ်တွေကဒီလိုလူလည်းပဲအကြံဉာဏ်ပေးတတ်တယ်သူကလာလည်းပဲနတ်တွေကလည်းနတ်ကြီးဖြစ်နေတော့တဲ့ပုဂ္ဂိုလ်ကိုသူတို့ကဒီလိုအကြံဉာဏ်ပေးတယ်နတ်ကြီးနဲ့လာခဲ့သားမအောင်နန်ကောင်းတယ်သူအကြံဉာဏ်ပေးတတ်တယ်သူကသူတို့နေရာသူတို့သိတဲ့ဘောကြတယ်နတ်တွေက သူတို့ဒီလိုတင်ပါပဲအခုလူပြေလဲဒီလိုပဲရန်ကုန်မြို့ကနေတဲ့လူကဟိုတောမြို့တမြို့သွားရဟာမင်းကွာရန်ကုန်မြို့ရောက်အောင်လာခဲ့ပါဘူးတို့ပြောမှာပဲတို့စီမှာသိနေရကြတယ်ကွာလို့ပြောမှာပဲတို့ကကိုနေရာလေးကိုတော့ဒီလိုချင်းမွကြတာပဲပြောတဲ့အတိုင်းလဲကောင်းတယ်လားဆိုတော့ကောင်းပါတယ်တို့ကအဲ့တော့နားနဲ့ကောင်းပါပြီကွာဆိုပြီးတော့ငကားမင်းကြီးကမြတ်စွာဘုရားကိုပင့်ဖိတ်တယောက်ထားတယ်သူချင်းရောက်ဖို့ရာသံဃာကောစဉ်တွေလူတန်းလူတန်းလာပဲလက်ခံမှုရာချင်းရောက် သက္ကမိကြီးမြောက်ဖွေရမင်းဖိတ်လျောက်ထားတယ်အဲဒီလျောက်ထားတော့ညသာဘုရားကဘုရုမုဒ္ဒနာသာဘုရားကြီးအလုတ်ကျွေးကဆန္ဒနာအလုတ်ကျွေးလိုပဲအလုတ်ကျွေးရှိပါတယ်အဲဒီလုတ်ကျွေးကသုမနာမထေအဲညသာဘုရားသုမနာမထေအမိတ်ရှိတဲ့သုမနာ25ကြားလို့ရှိရင်ပထွိန္ဒရာနဂါမင်းကြီးကပင့်ထားတယ်အဲဒီကြွရမယ်အဲဒီကြွတော့ကိုသမုဒ္ဒရာလည်းကြွရမှာ တကောအိရိပါမရှိတဲ့ကိုတော်တွေတော့ဒီကစီးရင်ပြီးတော့မဖြစ်ဘူးဟုတ်လားတိုင်းကဆုံးဆိုတာအမှားတော့သံဃာအကုန်ကြွပါသံဃာတစ်ထောင်ကြွပါစသည်ဖြင့်ကဏ္ဍနဲ့ကဏ္ဍနဲ့ရှိသည်ဖြစ်စေကဏ္ဍမရှိသည်ဖြစ်စေကဏ္ဍမရှိရင်တော့အကုန်လုံးကြွဖို့ပဲကဏ္ဍရှိလို့ရှိရင်တော့အရင်900တို့တစ်ထောင်တို့ပြင်အဲဒီ900တစ်ထောင်ကအသင်တိုင်းစီးရင်ယူရတယ်မထေအကြီးဆုံးကစပြီးစီးရင်ယူပဲငယ်ရီဌာနရတယ်ဒီလိုတော့ အခုတော့အဲ့ဒီတော့သင်းယူလို့ရှိရင်တချို့တကောဣရိပါမရှိတဲ့ကိုတော်တွေပါရင်သမုဒ္ဒရာတွေကသွားနိုင်မှာမဟုတ်ဘူးပင်လေတဲ့ဒါကြောင့်သရဗိညာအဘိညာ6ပါးနဲ့ပြည့်စုံတဲ့ယဟန်တွေကသာအဲသင်းယူရမယ်ဆိုတော့ဘိညာ6ပါးနဲ့ပြည့်စုံတဲ့ယဟန်တွေသင်းယူရသင်းယူပြီးနောက်တစ်နေ့ကျတော့မြတ်စွာဘုရားနဲ့အဘိညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေတကောနဲ့ပင်လေသမုဒ္ဒရာထဲမှာကြွရတာကိုဆိုတော့ပင်လေသမုဒ္ဒရာဆိုတာပင်လေသွားဘူးတဲ့ပုဂ္ဂိုလ်တွေမှာပိုသိမှာလိုင်းလုံးကြီးတွေ အခုလိုမဟုတ်ကြတော့ဘာတိုင်းလုံးကြီးတွေနဲ့ပြင်းထန်နေတယ်ကြောက်ကြသိကောင်းတယ်သူကမဟုတ်ကြမဟုတ်တာတပြင်းခါလည်းပဲလိုက်လာတော့တင့်တယ်သူရှိနေတာပါပဲကြောက်ကြတွေပါပဲသူရှိနေတာအမှန်လားလိုက်နေနေတယ်ဆိုတဲ့နတော်ပြဆိုဒီမှာလည်းတော်တန်တော့ရှိသေးတာပဲလိုင်းလေးတွေကတော့ရှိပါတယ်သူကြောက်ကြပါပဲတိုင်းလုံးနေတိုင်းလုံးအသေးလည်းရှိတယ်တိုင်းလုံးအကြီးလည်းရှိတယ်အဲဒီတိုင်းလုံးတွေပေါ်မှာဒီကိုယ်တော်တွေကမြတ်စွာဘုရားနဲ့တကွာနောက်ပါရဟန်းတသိန်းနဲ့ကြွသွားတာ အမှန်ကြီးညိုစရာကောင်းမှာပေါ့နော်ဒီကိုနဲ့ကြွသွားကြတယ်တိုင်းလုံးတယ်အဲဒီတော့ကြွပြီးတော့လာတာငကားမင်းကြီးကခရီးဥကျိုဆိုတဲ့ခါကြည့်တယ်ကြည့်တဲ့ခါမှာတော့နောက်ကပါလာတဲ့နောက်ဆုံးကပါလာတဲ့ရဟန်းငယ်ကလေးအဲရဟန်းငယ်ရှင်ငယ်ကလေးပေါ့လေရဟန်းရှင်ရှင်ငယ်လေးပဲရဟန်းမဖြစ်ဘူးရှင်ငယ်ကလေးအဲ့ဒါကိုတော့သူရှင်ငယ်ကလေးမြတ်စွာဘုရားကြီး သားတော်ရာဟုလာခဲ့တော့ပေါ့อืมသားတော်ကနေပြီးတော့ရှင်သာမဏေကြီးတို့ရှင်ငယ်ကလေးသွားပြီးတော့တွေ့อืมဒီတင်ကိုယ်တော်တွေကလည်းကြီးပြီတဲ့သူတို့ကတကွေးဣတိပါတယ်ပြည်စုံတယ်ဆိုဘာမှသိချင်းမွန်စရာမကောင်းဘူးတဲ့ဒီကိုယ်တော်ကလေးသေးသေးလေးပဲကိုရင်ကလေးပေါ့သေးသေးလေးတောင်မှအုံဝင်သူတကူးတွေနဲ့ပါလားတဲ့သူပင်လေတဲ့ဆိုင်လုံးကြီးတွေပေါ်မှာတခါတည်းတကူးနဲ့သူကြွလာအာသိကောင်းတာပဲသိတော်တာပဲဒီကိုယ်တော်လေး အဲဒီကိုယ်တော်လေးကိုသူကသဘောကျဒီကိုယ်တော်လေးလို့ဖြစ်ကျင်လာကြတယ်လို့ကလူသာဟုတ်တယ်ကောင်းတာလေးတွေ့ကိုကြိုက်တာလေးတွေ့အဲဒီလိုဖြစ်ကျင်လာပဲနောက်သုံးကတဲ့ခါကာလသုံးကပြီးတဲ့ခါကာလအဲဒီမှာလည်းပဲသံဃာပရိသတ်တွေလျှောက်ကြည့်တဲ့အခါမြတ်စွာဘုရားနဲ့အဲ့ဒီကိုယ်တော်လေးနဲ့ဘုရားသားတော်လေးပေါ့ဒါလေးနဲ့သူသွားတွေ့ဟွန်းဘုရားပုံတော်နဲ့ ဒီကိုယ်တော်လေးနဲ့တဲတူပါလားအလို့သာမျက်နာပုံကလည်းတူတယ်ကိုယ်နေထိုင်လည်းတူတယ်အင်းအကုန်လုံးတူနေတာပါလားလို့သူကြည့်တာကြည့်ပြီးတော့နောက်မင်းများစုံစမ်းကြည့်ဒီကိုယ်တော်လေးကမြတ်စွာဘုရားနဲ့ဘယ်လိုများဆက်ဆက်ကြည့်ပါသလဲလို့မေးတော့မြတ်စွာဘုရားကြီးသားတော်ပဲဆိုတော့အဲဒီမှာဒီလိုနောက်နောက်ဘုရားတခုကြတော့ငါလည်းပဲဒီလိုသားတော်လေးပြရင်နေရာကြမှာပဲလို့သူသဘောကျတယ်ငကားမင်းကြီးကလည်း အဲဒီသားတော်ဆရာမင်းသဘောကျမှာပဲလို့ဆိုပြီးတော့တတ်နိုင်ကြခုနှစ်ရက်ပါလို့သွားခဲ့ဘောစဉ်လေးလူရမ်းပြီးတော့သူကနားနိုင်ကြည့်တော့သွားခဲ့ဘောစဉ်လို့ရှိပါတယ်မွေဆိုရင်လည်းသူကဒီမူကတကူရှိတဲ့မွေဆိုတော့သူမှရှိပါတယ်အဲသွားခဲ့ဘောစဉ်လေးလူရမ်းပြီးတော့ခုနှစ်ရက်ပါလို့လူရမ်းတဲ့ကုသိုလ်ကောင်းမှုကြောင့်နောက်ဘုရားတခုလက်ထက်မှာဒီဘုရုမုဒ္ဒမြတ်စွာဘုရားရဲ့သားတော်ရှင် ရေဝဒဥပရေဝဒကဲ့သို့အဲသူလည်းပဲမြတ်စွာဘုရားဤသားတော်ဖြစ်ရပါလို့ဤသားတော်ဖြစ်နေကျွတ်တန်းဝင်ရပါလို့ဤသူတောင်းတာကိုအဲသူတောင်းလို့မြတ်စွာဘုရားကပြည့်စုံမဲ့အခြေအနေနဲ့လို့သူပေးပါတယ်အဲဒီကသူသူတောင်းစုယူခဲ့ဒီကစပြီးတော့ ပညာရထပါလာအလောင်းနဲ့သူနဲ့အတူတကွပါရမီတွေဖြည့်ကျင်လာပါတယ်မြတ်စွာဘုရားနဲ့လည်းပဲမြတ်စွာဘုရားအလောင်းတော်နဲ့လည်းပဲအတူတကွဟိုဘွားတိုင်းဘွားတိုင်းမှာလည်းမြတ်စွာဘုရားသားတော်တွေဖြည့်ဖြည့်ပြီးတကလည်းလာပါတယ်ဒီနေ့ကပြောခဲ့တယ်ဗရမအစတော်ကဘုသံတရာမင်းဖြစ်တုန်းကဇာလီအဲကနာစိန်ဇာလီကနာစိန်ဆိုတာဇာလီဆိုတာသားတော်ဇာလီဆိုတာညာဟုလာလောက်မယ်အဲဒီလိုဘွားတွေအများကြီးပါပဲမြတ်စွာဘုရားနဲ့တူတူပါရမီဖြည့်လာတယ် အဲဒါကြောင့်နောက်ဆုံးဘဝကိုရောက်အဲဒီငကားအဖြစ်တုန်းကသူတောင်းစဉ်ခါကာလမှာသူနဲ့အပေါင်းပေါ်ဖြစ်တဲ့ငကားတွေအတူတကွသူတို့ကလည်းသူတော်မြတ်တာကိုအင်းသူဆိုတာဒီလိုပဲကိုယ်နဲ့သက်ဆိုင်တဲ့ပုဂ္ဂိုလ်ကောင်းဆောင်ပုဂ္ဂိုလ်ကနေပြီးတော့သူတခုတောင်းလို့ချင်းရင် နောက်လိုက်ပုဂ္ဂိုလ်တွေကလည်းအတူတကွအဲဒီလိုပဲလိုက်ပြီးတော့ဖြစ်ကျင်တဲ့စိတ်ရှိပါတယ်အဲဒါကြောင့် မထွင်ဒရနဂါမင်းကြီးမြတ်စွာဘုရားဤသားတော်ဖြစ်တဲ့ကျွတ်တောင်းဝင်တဲ့ခါကာလငါတို့လည်းပဲသူတို့ကကျွတ်တောင်းဝင်ရပါလို့ဤတရားသူတွေရသိရပါလို့ဤဒီလိုကျွတ်တောင်းတာလို့သူတို့ဘဝတိုင်းဘဝတိုင်းလည်းများများသောသောဘဝတွေမှာပညာဥလာအလောင်းနဲ့အတူတကွဖြစ်ခဲ့တာတွေလည်းရှိပါတယ်။အခုနောက်ဆုံးဘဝမှာတော့ပြင်တို့ကနတ်နတ်ပြည်လောကမှာရောက်နေတယ်။ပညာဥလာကလူဖြစ်တယ်။ တို့ကနာပြည်လောကသူကသူမဟာရေသူကဒါဝိနာသူကယာမသူကဒုပိတာသူကနေမသူကလည်းဗြဟ္မာတိတောင်ဖြစ်နေတယ်ဆိုတာအဲဒီနာပြည်ဟာအဲဒီနေ့မှာသူတို့စုမိကြတာသောသောတွေကလည်းတကိုးကြီးတဲ့နာပြည်ကဒီနေ့ကြလို့ရှိရင်အရှင်ရာဟုလာကိုအရဟတဘောရအောင်တရားဆုံးပါလိမ့်မယ်အိမေကြီးသက်ကဆုံးပါလိမ့်မယ်အဲဒီခါကျရင်တို့လည်းပဲဒီမှာသွားတရားနာရမယ်လို့ရွယ်ချက်နဲ့စောင့်နေရတယ်ဆိုတာကိုဒါကြောင့် ကိုဣတိပါနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေကဒီနေ့ဒီရက်မှာပြင်မြတ်စွာဘုရားအရှင်ရဟုလာကောရာတဘူတန်ရောက်အောင်လို့တရားဓမ္မဟောကြားတော့မှာပဲလို့သိတဲ့အတွက်အဲဒီပုဂ္ဂိုလ်တွေကစပြီးတော့နှိုးဆော်တာဖြစ်ပါလိမ့်မယ်သူပုဂ္ဂိုလ်တွေလည်းပဲမြတ်စွာဘုရားရဲ့အကြံဉာဏ်တွေကိုပြီးနိုင်လောက်အောင်အသွားမရှိတဲ့ပုဂ္ဂိုလ်တွေလည်းပဲရှိပါလိမ့်မယ်ဒါပေမဲ့လို့ပြီးနိုင်လောက်တဲ့ပုဂ္ဂိုလ်တွေကနှိုးဆော်လို့ နို့ဆိုလို့အာလုံဏတ်တွေသူဝဲမိပြီးတကလာကြတဲ့အန္တတော်အဲဒီမှာဝိမု ക്തി ပရိပါစနိယတရားတဲ့လာလေဒီမှာလဲပြောရဝိမု ക്തി ပရိပါစနိယတရားအာရတဖို့ရင့်ကျက်စေတတ်တဲ့တရားတွေအဲဒီတရားတွေဟာဘာတွေလဲဆိုလို့ရှိရင် အပတေပုဂ္ဂလေပြိဝေဇယတောသာတိပုဂ္ဂလေသေဝတောပဇာတောပြိယူပါဒတောပသာရဏိပသာရဏိယံသုတ်တံတံပစ္စဝေခတောသာရိနရိယံပြိတုဇတိအပတေပုဂ္ဂလေသရတရားမရှိသောပုဂ္ဂိုလ်တို့ကိုပြိဝေဇယတောကျင်းသည်ဖြစ်၍သာရိပုဂ္ဂလေသရတရားနှင့်ပြည့်စုံသောပုဂ္ဂိုလ်တို့ကို သေဝတောပဇာတောပြိယူပါဒတော မိဝဲစိကတိဖြစ်၍ပဒါရဏီယသုတ်တန်တန်ကြီးညိုဘွယ်ရှိသောကြီးညိုဘွယ်ကိုဆောင်လာသောသုတ်တန်တရားတော်ကိုပြသောအခါတော့ဆင်ញင်သောပုဂ္ဂိုလ်အားသရိန္ဒရိယံသရိန္ဒရေတိပရိသုဇတိစင်ကြယ်ရ၏သရတရားသရိန္ဒရေစင်ကြယ်ဖို့ဣန္ဒြေ၅ပါးဆိုသရိန္ဒရေဝိရိယိန္ဒြေတတိန္ဒြေသမာရိန္ဒြေပဉ္စိန္ဒြေဣန္ဒြေ၅ပါးရှိတယ် ဒီအိန္ဒြေ၅ပါးရင့်ကျက်ပြည့်စုံတဲ့အခါမှာတရားဥတွေရတာပဲအခုတရားထုတ်နေတဲ့ပုဂ္ဂိုလ်တွေကလည်းပဲအဲ့ဒီအိန္ဒြေ၅ပါးရင့်တဲ့အချိန်မှာအရိယာမေဖို့တွေရောက်တာအဲ့ဒီအိန္ဒြေ၅ပါးရင့်ကျက်အောင်လို့ပဲအားထုတ်နေရတာပြန်အထူးအားဖြင့်တော့ဒီထဲမှာတော့ပြင်းတွေကပုံပြီးကြည့်ကြည့်အဲ့ဒါရင့်ကျက်အောင်အားထုတ်နေအဲအဲ့ဒီအိန္ဒြေ၅ပါးထဲမှာသတ္တအိန္ဒြေရင့်ကျက်ကြောင်းဖြစ်တဲ့တရား၃ခုရှိတယ်ဝိမု ക്തി ပရိပါသနိယတရားဝိမု ക്തി ရာတဖို့ အာရတဘူထဲမှာပါဝင်တဲ့အိမ်တွေပေါ့လေအာရတဘူထဲပါဝင်တဲ့အိမ်တွေချင်းကြောင်းရှိတဲ့တရားသုံးခုရှိပါရီတော့ဆိုလို့ချင်းသရာတရားမရှိတဲ့ပုဂ္ဂိုလ်ကိုရှင်းချောင်းရမယ်သရာတရားကင်းမဲ့တဲ့ပုဂ္ဂိုလ်သရာတရားဆိုတာဟာယုံကြည်နေတဲ့ပုအရာဌာနယုံကြည်တာကိုသရာတရားခေါ်တယ်ယရဏသုံးပါးယုံကြည်တာသရာတရားကံကံရဲ့အကျိုးယုံကြည်တာသရာတရားရှင်းပြပါခြင်းလားပါပဲ ယရဏသုံးပါးဆိုတာဘုရားတရားသံဃာယရဏသုံးပါးဘုရားတရားသံဃာယရဏသုံးပါးကိုယုံကြည်တာကသရတရားကံကံရဲ့ကျုပ်ကိုယုံကြည်တာကသရတရားဒါတတ်ရင်သိခေါ်တယ်။ဒါရင်ဒါလေးဆိုရအောင်လေဘုရားတရားသံဃာယရဏသုံးပါးကိုယုံကြည်တာကသရတရားဘုရားတရားသံဃာ ယရနာသုံးပါးကိုယုံကြည်တာကသရတရားကံကံရဲ့အကျိုးကိုယုံကြည်တာကသရတရားတရားတရားသံဃာယရနာသုံးပါးကိုယုံကြည်တာကသရတရားကံကံရဲ့အကျိုးကို ကြည်တာကသရတရားယူရတရားအရေးကြီးတယ်သာသနာတော်မှာယူရတရားအရင်ခံမယ်သရတရားမရှိရင်ဘာမှဖြစ်တော့ဘူးမယုံလို့ရှိရင်ဘာမှပြုနေမကောင်းတိုင်းမသာရှိတဲ့အခါမှာယောဂဝေဒနာပြောက်သိကုရတယ်အဲဒီသိကုတဲ့ပုဂ္ဂိုလ်လည်းယုံကြည်မှုရှိမှဖြစ်တယ်သိစရာယုံကြည်ရမယ်သိယုံကြည်ရမယ်

သင်တော်တဲ့ဆေးကိုဆရာကပေးရင်လည်းအဲ့ဒီဆေးလည်းယုံကြည်ရတယ်ပြီးတော့ဒီဆေးစားလို့သုံးဆောင်မှုပဲလို့ဒီလိုယောဂမျိုးပြောက်ခုတဲ့ပုံကိုယ်တွေရှိတယ်ဆိုတာယုံကြည်ရတယ်ဒီသုံးခုဒါဘုရားတရားတန်ခါယုံကြည်တာနဲ့တူပါတယ်ညစွာဘုရားတရားမှန်တွေကိုဟောကြားနိုင်တယ်လူချမ်းသာနာချမ်းသာတွေနိဗ္ဗာန်ချမ်းသာတွေရအောင်လို့ဟောကြားနိုင်တယ်ညစွာဘုရားအလုံးစုံသောတရားတွေသိတယ် နိမလာမနေပြီးတယ်ဒီလိုယုံကြည်ရမှာမြတ်စွာဘုရားဟောထားတဲ့တရားတွေဟာသင်ရဲ့ကလုံးမြောက်ကြောင်းတရားတွေမှန်တယ်မေတ္တရားပူတရားနိဗ္ဗာန်တရားတွေဆိုတာတကယ်ရှိတယ်တရားအားထုတ်လို့ရှိရင်ဒီတရားတွေတွေ့နိုင်သိနိုင်တယ်ယုံကြည်ရမှာပြီးတော့ဒီတရားတွေကျင့်ပြီးတော့မေဖို့နိဗ္ဗာန်ရောက်နေတဲ့အရိယသံဃာတွေဟောယောဂဝန္ဒနာပြောင်းနေတဲ့ပုဂ္ဂိုလ်တွေလိုပဲသီလယောဂတွေပြောင်းနေတာအဲဒီတော့ ယောဂဝေဒနာပျောက်ကင်းပြီးတော့နေတဲ့ပုံကိုယ်တွေလည်းပဲရှိတယ်လို့ယုံကြည်ရမှာအဲဒါဒါတရားတွေပဲဘုရားသာသနာဝင်ပုဂ္ဂိုလ်တွေကလည်းငယ်ငယ်တွေကစပြီးတော့မိဘတွေကပြောထားလို့ဆရာသမားတွေကပြောထားလို့ယုံကြည်နေကြတာပါပဲ။အင်းယုံကြည်နေဒါပေမဲ့လည်းအခုခေတ်တော့နည်းနည်းယုံကြည်ရတဲ့ကမယုံကြည်တာတွေကလည်းဖောက်ပေါ်လာတာတယ်လို့သာ။ဘဝရဒီဝါရတွေလိလာတာနဲ့ ဘုရားဆိုတာဟုတ်မဟုတ်ပါမလားတရားဆိုတာလည်းဟုတ်မဟုတ်ပါမလားသံဃာဆိုတာဟုတ်မဟုတ်ပါမလားလူတွေတို့မိမိမိဖဘိုးဘွားတွေကမျက်စိမိပြီးယုံလာကြတာဟုတ်မဟုတ်ပါမလားဒီလိုဟာတွေဝိသိကိစ္စတွေဖြစ်တတ်တယ်အဲ့ဒီလိုပုဂ္ဂိုလ်ကအတ္တရခေါ်တယ်သရတရားမရှိတဲ့ပုဂ္ဂိုလ်တဲ့မယုံကြည်တဲ့ပုဂ္ဂိုလ်အဲကံဆိုတာပြုတဲ့အမှုကံရည်ကျိုးဆိုတာပြုမှုရည်ကျိုးလောကတွေကောင်းသောမှုပြုရင်ကောင်းကျိုးရတယ်မကောင်းသောမှုပြုလို့ရှိရင်မကောင်းကျိုးရတယ်အဲ့ဒါလိုပဲသံဃာမှာလည်းပဲ ဒါနသီလဘာဝနာစသဖြင့်သောကုသိုလ်ကောင်းမှုတွေပြုရင် ကောင်းကျိုးရတယ်။ဒါနသီလဘာဝနာဤစမ်းကြည့်မဲ့ဖြစ်တဲ့အကုသိုလ်တွေပြုလို့ရှိရင်မကောင်းကျိုးရတယ်။အဲ့ဒါယုံကြည်ရမှာ။ဒါယုံကြည်တယ်။ဒါမယုံလို့ရှိရင်ကုသိုလ်ကောင်းမှုမပြုမယုံတဲ့ပုဂ္ဂိုလ်တွေကအဲကုသိုလ်ရလည်းပြုရမလို့အကုသိုလ်လည်းရှောင်စရာမလို့သူမှအဲဘာလို့လဲဆိုလို့ရှိရင်ခုနကအဲဆေးစရာပြောတဲ့စကားဆေးအဲ့ဒါတွေမယုံတဲ့ပုဂ္ဂိုလ်က သိစရာပြောတဲ့အတိုင်းရှောင်ရမှာလည်းသူမရှောင်တော့ဘူးမရှောင်အောင်သုံးဆောင်ရမယ်ဆိုတာလည်းသူမသုံးဆောင်တော့ဘူးအဲဒီလိုနေသွားတတ်တယ်ဒီလိုနေတော့ယောဂဝိညာဉ်တိုးပြီးဘုံမှုတော့သိလဲသိတတ်ပါတယ်သိသိသွားတတ်ပါတယ်သူအဲလိုပဲမြတ်စွာဘုရားဟောကြားတဲ့အတိုင်းမယုံတဲ့ပုဂ္ဂိုလ်တွေလူထင်ရတွေတောက်လုံးမှာမပြုမပြုကောင်းတဲ့အကုသိုလ်တွေကိုမရှိဘူးပြုနေတာတွေသူပြုတော့မှာ ယူကောင်းတဲ့ကုသိုလ်ရယ်လည်းသူမရှိဘူးအဲ့ဒါတွေလည်းသူပြင်းတယ်ဆိုပြီးမလုပ်တော့ဘူးကုသိုလ်ကောင်းမှုတွေအဲ့ဒီပုဂ္ဂိုလ်ကတဏှာမှာနင်းညွတ်သွားဖို့ရပဲဟိုသိမစားလို့မတော်တာတွေစားလို့ပေတယ်ဆိုတာကတဝရတယ်ဒီတရားတွေကသံဃာယရဏသုံးပါးမယုံကြည်လို့မတော်တာတွေပြုကုသိုလ်ကောင်းမှုတွေမပွားဘဲနဲ့သံဃာသုံးပါးလျှောက်ပြီးတော့ဆင်းရဲသွားမှာဒီဒုက္ခရောက်သွားမှာဒီပုဂ္ဂိုလ်တော့ဘယ်နှကြောက်ကြကောင်းပါလဲအဲကြောင့်ဘုရားတရားသံဃာ ယရဏသုံးပါးကိုယုံကြည်တာကသရတရားကာငါရဲ့အကျိုးရှိတယ်လို့ယုံကြည်တာကသရတရားအဲ့ဒီသရတရားရင်းချက်ကိုအရေးကြီးတယ်ဒီသရတရားကရင့်လာပါဒီသရတရားမရင်သေးလို့ရှိရင်တရားအထုတ်ကိုရကိုသိမဝင်စားသေးဘူးသရတရားရင့်လာပြီဆိုတော့ဟုတ်မှာပဲဒီတိုင်းအထုတ်ဧကန်ပြရမှာပဲအဲသူများတွေအထုတ်လို့ဖြစ်တယ်ဆိုတာဟုတ်မှာပဲတို့လည်းပဲအထုတ်ချင်မှာပြီးတော့လဲဆိုတော့သိရောက်တယ် အဲဒီမှာအထုတာကိုအထုတော်ဆိုကြတရားသူတရားတက်တွေတွေ့သွားတာသရာကျချင်းမွေကြီးကြီးအဲဒီတော့ကျင်းဟာဘာလို့အောင်လဲဆိုရင်သရာတရားမရှိတဲ့ပုဂ္ဂိုလ်တွေမပေါင်းနဲ့ဟုတ်လားတရားကိုမယုံမှုတရားမယုံမှုသံဃာမယုံမှုဟုတ်မဟုတ်ပါမလားအဲသဝေသွားဖြစ်နေတဲ့ပုဂ္ဂိုလ်ကံကံအကျိုးရှိတယ်ဆိုတာဟုတ်မဟုတ်ပါမလားမဟုတ်ပါဘူးကံကံအကျိုးမရှိဘူးအဲဒီလိုအယူရှိနေတဲ့ပုဂ္ဂိုလ်တွေဟာသရာတရားမရှိတဲ့ပုဂ္ဂိုလ်တွေပဲ အဲသေပြီးနောက်ဘဝစာမရှိတော့ဘူးဆိုတဲ့ပုဂ္ဂိုလ်တွေကသရာတရားမရှိတဲ့ပုဂ္ဂိုလ်တွေပဲအဲဒီလိုပုဂ္ဂိုလ်တွေမပေါင်းနဲ့ဒီလိုပုဂ္ဂိုလ်မပေါင်းနဲ့ဆိုလောကစည်းဝါးရေးပါရေးကတော့ကိစ္စမရှိပါဘူးစည်းဝါးရေးပါရေးဆက်ဆံတာတော့ဆက်ဆံရမှာပေါ့ဒီဥစ္စာလောကကြီးကတော့ဒါပေမဲ့လို့သူ့အယူအဆတွေအလေးပြုပြီးတော့မပေါင်းရဘူး။ဒါနိုင်လို့ရှိရင်တော့အဲ့ဒီလိုပုဂ္ဂိုလ်နဲ့မနိစ္စသာကောင်းတာပါပဲ။သူပြောတဲ့စကားတစ်လုံးကြတစ်လုံးကြတော့ကြကိုကဝေတိဝိလေနဲ့ရောင်တိရောင် ကြောင်ချဖြစ်သွားတတ်တယ်အယူတွေမှားရင်သွားတတ်တယ်ဒါကြောင့်သာရရားမရှိတဲ့ပုဂ္ဂိုလ်ရှောင်နေလို့ရှိရင်ဝေဝေးကမပေါင်းသင်းမဲ့နဲ့ရှောင်တာတော့အကောင်းဆုံးပဲအဲမရှောင်တာတော့လောကကြီးဆက်ဆံရလို့ရှိရင်လောကကြီးကဆက်ဆံပြီးတော့သူပြောတဲ့ဘာသာရေးသာသနာရေးတရားနဲ့စတဲ့စကားတွေကြလို့ရှိရင်ဒီကောင်အပူပါပဲလို့သူပြောတာတွေလုံးလုံးနားမထောင်ဘဲနဲ့ဒီမှုဆိုင်ပဲနေမှာသင်မှာအဲ့ဒါက

ပွားများနေတဲ့ဘာဝနာဘာဝနာတွေလည်းပွားများနေတယ်။တရားရှိခိုးခြင်းဘုရားအယုသိပြုခြင်းဘုရားကုံအာရုံပြုခြင်းစသည်ဖြင့်သရာတရားရှိတဲ့ပုဂ္ဂိုလ်သားတွေမှန်မှန်လုပ်တယ်။သရာတရားရှိတဲ့သရာတရားနဲ့ပြည့်စုံပုဂ္ဂိုလ်အထူးအားဖြင့်တရားအားထုတ်မှုမှာလည်းသရာတရားရှိတဲ့ပုဂ္ဂိုလ်ကသူ့အချိန်နဲ့သူတန်းတယ်လို့ကကြိုးစားအားထုတ်ပြီးတော့နေတာပဲ။နီးမသိသေးရင်လည်းနီးပြီးလို့ရှိရင်တော့ဒီကိုယ်လုပ်ငန်းလေးသူကအားထုတ်နေတယ်။ အဲဒီလိုအားထုတ်နေတာသရာတရားရှိတဲ့ပုဂ္ဂိုလ်အဲဒီလိုပုဂ္ဂိုလ်တွေမိဝဲရမယ်မိဝဲတော့အဲဒီပုဂ္ဂိုလ်ရဲ့အတုပါတွေရပြီးတော့သရာတရားချင်းပြက်လာတယ်အတုပါတွေရဒီပုဂ္ဂိုလ်ကသရာတရားပြောင်းလဲပြောရတယ်သူကတရားအထုတ်မှုတဲ့ပုဂ္ဂိုလ်တရားအထုတ်ခြင်းရဲ့အကျိုးတွေကိုပြောတယ်အဲဒီတော့သရာတရားတွေဖြစ်လာတယ်ဒါရင်းချက်ချင်းအကြောင်းနေမသာရဏိရဲ့သုတ်တန်တွေညီညွတ်ဝဖြစ်တဲ့သုတ်တန်တွေလည်းပဲ င်ញင်ရမယ်တရားကုံတရားကုံသံဃာကုံတွေအဲပေါ်ပြထားတဲ့သုတ်တန်တွေအခုလိုတရားဟောတာတွေဒါတွေပဲအခုဘုရားအကြောင်းတရားအကြောင်းသံဃာအကြောင်းအဲကမ္မထဘာဝနာအကြောင်းသရာတရားဖြစ်ပေါ်ရတယ်အခုဟောနေရတာဆိုဒါအရေးကြီးလို့ဒီကနေပြီးတော့ဟောအဲ့ဒီလိုသုတ်တန်တွေရှိပါတယ်အခုလိုဟောပြောနေတဲ့တရားတွေအဲ့ဒါတွေလည်းပဲနှလုံးသွင်းစင်ရမယ်အဲ့ဒီလိုနှလုံးသွင်းစင်ရင်အင်းကြီးရင်းကျက်တယ် မဒါဝိရိတတိသမာမြတ်ပညာ၅ရာအိန္ဒြေအိန္ဒြေ၅ပါးခေါင်းစဉ်လေးရှင်းဥစွာပြောတာ။ဒါလေးပြောရတယ်။တဒါဝိရိတတိသမာမြတ်ပညာ၅ရာအိန္ဒြေတဒါဝိရိတတိသမာမြတ်ပညာ၅ရာအိန္ဒြေ သရာဝီရိသတိသမာမြတ်ပညာငါးပြာဣန္ဒြေအဲထိုစာရွက်နဲ့ဆိုတော့ဆိုလို့ရပါ သတ္တိန္ဒြေတဲ့သတ္တာနဲ့ဣန္ဒြေနဲ့ပေါင်းလိုက်တော့သတ္တိန္ဒြေလို့ဒီလိုခေါ်ရတယ်။ဝိရိနဲ့ဝိရိကဝိရိယဝိရိယနဲ့ဣန္ဒြေပေါင်းတော့ဝိရိယဣန္ဒြေတဲ့။တတိနဲ့ဣန္ဒြေပေါင်းတော့တတိန္ဒြေတဲ့။သမာကသမာဓိတဲ့။သမာဓိနဲ့ဣန္ဒြေနဲ့ပေါင်းလိုက်တော့သမာဓိန္ဒြေ။မြတ်ဆိုတာလေးကတော့ကာယဝင်အခရာအလုံးကြီးအောင်လို့ထည့်တာတော့သူကလိုရဲမဟုတ်ဘူး။ပညာပညာနဲ့ဣန္ဒြေပေါင်းလို့ပညာဣန္ဒြေသတ္တိန္ဒြေဝိရိယဣန္ဒြေတတိန္ဒြေသမာဓိန္ဒြေ ပင်ငိမ့်တွေဣန္ဒြေဆိုအစိုးရတဲ့တရားတွေပဲသူ့ရာဌာနမှာသူတို့ကအစိုးရတယ်တဲ့တရားကယုံကြည်မှုမှာသူကအစိုးရဒီပြင်သံယုတ်တရားတွေသူနဲ့တွဲဖြစ်တဲ့အတ္တဝေဒနာစိုက်တော်တရားတွေအများကြီးရှိတယ်အဲတရားဥသိနေတဲ့အခါတရားတရားနောက်ဘုရားလိုက်ရတယ်တရားကအစိုးရတယ်အဲဗတ္တိန်တွေဝိရိယကဥသိနေတဲ့ဝိရိယနောက်လိုက်ရဝိရိယတွေတတိကဥသိနေတဲ့အခါအမှားရမှုနောက်လိုက်ရသတိတွေ သမာဓိကဥသိနေတဲ့အခါတည်ကြည်ပြီးတော့နေတဲ့စိတ်စိတ်လေးတွေသမာဓိတွေပညာဥသိနေတဲ့အခါကျတော့ပညာသိတဲ့တရားတွေပဲသူတို့အာရုံပြုပြီးတော့ဖြစ်ရတယ်မှာဒီငိန္ဒြေနာအင်းဒြေတွေအစိုးရတွေပဲခန္ဓာကိုယ်ထဲမှာဒီအင်းဒြေငါးပါးအကောင်းတရားတွေပါသိမြင်အင်းဒြေလည်းရှိပါသေးတယ်ဒါကတော့ကောင်းတဲ့အင်းဒြေတွေပါတဲ့အဲဒီအင်းဒြေငါးပါးရင့်ကျက်ကြောင်းတွေက

ယင်းနေ့လို့မိတာတစ်ပင်မွာလိကြလို့မိတာမျိုးဒီလိုမဟုတ်ဘူးသို့သာကာမဂုဏ်အာယုန်တွေအလိုက်စားများပြီးတော့ကုသိုလ်ကောင်းမှုမှာစိတ်ပါဝင်စားခြင်းမရှိတဲ့ပုဂ္ဂိုလ်ဟာတတိမေ့နေတယ်လို့ခေါ်တယ်။အင်းအဲဒီလိုပုဂ္ဂိုလ်တွေအဲသရာသရာတရားမဲ့တဲ့ပုဂ္ဂိုလ်ဝိရိယနည်းတဲ့ပုဂ္ဂိုလ်ဝိရိယကလည်းကုသိုလ်ကောင်းမှုနဲ့စပြီးဝိရိယနည်းတာကိုပြောတယ်လောကသကဝိရိယကောင်းတာတွေလည်းရှိသေးတယ်အဲဒါတွေတော့မလိုရင်းမဟုတ်ဘူး။

သုံးသချင်းရဲ့စွမ်းအပြင်မပွားများတဲ့ပုဂ္ဂိုလ်ဟာပညာမဲ့တဲ့ပုဂ္ဂိုလ်ပဲအရိယဓမ္မတွေအရိယသစ္စာတရားတွေကိုတတ်သိအောင်သင်ကြားခြင်းလေးလာခြင်းနှလုံးသွင်းခြင်းမရှိတဲ့ပုဂ္ဂိုလ်ကဒါပညာမဲ့နေတာဘာဝနာပညာမဲ့နေတယ်လို့ဆိုလိုပါတယ်ဘာဝနာပညာမရှိတဲ့ပုဂ္ဂိုလ်တွေလည်းရှောင်ရမယ်ဒါကြောင့်အင်္ဒြေ၅ပါးမဲ့သူများရှောင်ကြဝိဇ္ဇာနဲ့တွေက အကုန်လုံးပေါင်းပြီးတော့ထားရတယ်တပိုက်ချင်းဆိုရင်အများကြီးကျင့်တယ်အောင်ကျင်းချုပ်ထားတယ်လေဒါဆိုရအင်္ဂရေ၅ပါးမဲ့သူများကြောင်ရှားဝိစွာနေအင်္ဂရေ၅ပါးမဲ့သူများကြောင်ရှားဝိစွာနေသို့အင်္ဂရေ၅ပါး တရားမဲ့တဲ့ပုဂ္ဂိုလ်ဝိရိယအိန္ဒေဝိရိယမဲ့တဲ့ပုဂ္ဂိုလ်ဝိရိယဆိုတာလည်းလောကဘက်ကဝိရိယတွေရှိတယ်အဲ့ဒါတွေပြောတာမဟုတ်ဘူးလောကဘက်ကပစ္စည်းဥစ္စာတွေဒီဘဥစ္စာတွေရအောင်ဒီဘအောင်တိုးတက်အောင်လုံးလဝိရိယကောင်းနေပေမဲ့လို့အဲ့ဒါလိုရင်းမဟုတ်ဘူးဒီမှာတရားထုတဲ့ကုသိုလ်ကောင်းမှုပဲမှာဒါနသီလဘာဝနာကုသိုလ်ကောင်းအထူးအကျင့်ဘာဝနာကုသိုလ်ကောင်းမှုပဲမှာအဲဒီမှာဝိရိယ မရှိတဲ့ပုဂ္ဂိုလ်အဲဒီလိုပုဂ္ဂိုလ်များကြောက်မှာသတိမိတ်နေတဲ့ပုဂ္ဂိုလ်ကာမအာယုန်နဲ့စိတ်ဝင်စားနေတဲ့ပုဂ္ဂိုလ်တွေကြောက်မှာတယ်သမာဓိမရှိတဲ့ပုဂ္ဂိုလ်သမာဓိကဥဇာရသမာဓိဗနာသမာဓိဝိဇာရသမารီထဲမှာတွန်းဝင်တဲ့ခဏိကသမารီဝိပဿနာသမารီမရှိတဲ့ပုဂ္ဂိုလ်တွေအကြောင်းပါဉာဏ်ဉာဏ်တွေမဲ့နေတဲ့ပုဂ္ဂိုလ်ဉာဏ်တွေမဲ့တယ်ဆိုတဲ့ဟာလည်းပဲ ဘုရားပြောတဲ့အတိုင်းအရိယာဓမ္မအရိယာသစ္စာတရားတွေကိုသင်သားသင်ကြားလေ့လာခြင်းနှလုံးသွင်းခြင်းမရှိတဲ့ပုဂ္ဂိုလ်ကြောင့်ပါတဲ့အဲဒါကြောင့်နေလို့ရှိရင်လည်းပဲဒါအင်းတွေ၅ပါးရည်ရည်ချင်းအကြောင်းပဲလို့ဆိုလိုပါတယ်နောက်နောက်အဆုံးကြတာပါလိမ့်မယ်အဲသုံးနာမှာဣန္ဒြေ900ရာသိသူများသိကမိဝဲလေ သင်္တေငါယသိသူမြသိကမြွယ်လေသိသူမြ မဲ့တဲ့အင်္ဂါ၅ပါးမရှိတဲ့ပုဂ္ဂိုလ်ရှောင်းအင်္ဂါ900နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်မျိုးကဒါတော့ရှင်းနေပြီ။တရားတရားရှိတဲ့ပုဂ္ဂိုလ်ဒီကပါတယ်မှာပါသွားပြီ။သို့တူဝိရိယဒါနသီလဘာဝနာမှုတွေမှာလုံးလဝိရိယကောင်းတဲ့ပုဂ္ဂိုလ်အထူးအားဖြင့်တော့ဝိရိယတရားထုတ်တဲ့နေရာမှာဝိရိယကောင်းနေတဲ့ပုဂ္ဂိုလ်ကိုမိဝဲရတယ်။အဲယောဂီပုဂ္ဂိုလ်တွေမှာသိသုံးကြတယ်။တရားထုတ်ရဝိရိယကောင်းတဲ့ပုဂ္ဂိုလ်နဲ့တူတွဲနေလို့ချင်းတရားတွေတက်တယ်။ ဘာလို့လဲဆိုသူအာထုတာမြင်တော့ကိုကလည်းအာထုနေတဲ့စိတ်တွေပေါ်လာအောင်မယ်သူတောင်အာထုသေးတာပဲငါလည်းအာထုမယ်ဆိုတဲ့အနေဖြစ်လာဘုန်းကြီးများဟောမှာပထမစိတ်ခုံမှာကမ္မထာပြနေစဉ်ခါကာလတုန်းကအဲတခြားတခြားရကလာပြီးတရားထုကြတဲ့လူကြီးတွေအဲဒါကလေးတွေနဲ့သူတို့အတူရောနေတာကလေးတွေကလေးတွေဆိုဆယ်နှစ်နဲ့သုံးနှစ်ပေါ်လို့ဒီလိုကလေးတွေနဲ့ရောပြီးအားထုတ်တယ် ကလေးတွေကလုံလဝီရိယလည်းကောင်းတယ်ပြီးတော့တရားကလည်းသူကတော်ရင့်တယ်ရင့်နေတော့အဲဒီအထုတ်နေလာတဲ့သူကမြင်တော့ကြားလာပြီးအထုတ်တဲ့ပုဂ္ဂိုလ်တွေကသိအားကြတယ်ဒီကလေးတွေငယ်လေးတွေပဲကလေးတွေတောင်အထုတ်နေတာသူလည်းအထုတ်မယ်ဆိုစိတ်တွေပြက်တယ်ဟိုတခါတယောက်ကလည်းပြောတယ်သူနဲ့အတူတူပါနေတဲ့ကလေးတွေကလည်းခါတယ်သမာဓိညာကလည်းတော်ရင့်နေတဲ့နေရာရောက်လာတော့ထိုင်ရင်လည်းသူကမလှုပ်ဘူး လဲပြီးတော့အိတ်လို့ရှိရင်လည်းပဲတခါလဲအိမ်ရင်းမှနေလည်းပဲမလှုပ်အိပ်ကျော်တာလည်းမဟုတ်ဘူးသူကမှတ်နေတာအဲ့ဒါတွေမြင်ရတော့သူကအောင်မယ်ဒီကလေးလေးကလေးအငယ်လေးရှိတယ်သူသားလောက်သူ့သူလောက်ကလေးလေးပဲဒီကလေးလေးကတခါလဲအထုတ်ဒါရင်လည်းပဲပေတုံးညချတာသလိုအိမ်နေလည်းပေတုံးညချတာသလိုပဲအိတ်အိပ်ကျော်နေတာတော့မဟုတ်ဘူးအထုတ်နေတယ်သူလည်းပဲဒီလိုပြအောင်အထုံးပါပဲဆိုပြီးကြိုးစားတော့သူလည်းပဲအမှန်တော်ပါတယ်နောက်တကသူချာချပါပဲအမှန်ကိုတော်ပါတယ် အဲ့ဒါတော့ပဲခုတရားတို့ရမှာဝိရိယကောင်းတဲ့ပုဂ္ဂိုလ်ကကျိုးကျိုးစားစားအားထုတ်နေတာမြင်ရလို့ရှိရင်လေအတူနေပုဂ္ဂိုလ်တွေကသိအားကြတယ်ကျိုးစားပြီးအားထုတ်တာသူလည်းတရားတွေတက်ကုန်တာအမှန်တရားကြပါတယ်ဒါကြောင့်ဝိရိယအာရဒဝိရိယပုဂ္ဂိုလ်တွေကိုမြှူပဲပါတဲ့တတိယတွေနဲ့ပြည့်စုံတဲ့ပုဂ္ဂိုလ် အမတတိကောင်းနေတဲ့ပုဂ္ဂိုလ်တွေမိပဲပါအမတတိကောင်းနေတဲ့ပုဂ္ဂိုလ်မမေ့တဲ့ပုဂ္ဂိုလ်တွေဒါနကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်တွေမှာမမေ့မလျော်ဘူးပြုတဲ့အချိန်တွေပြုနေပွားများနေတဲ့ချိန်ပွားများနေသူအချင်းတော့ဘာဝနာတရားပွားများအားထုတ်နေတဲ့အခါမှာအမှတ်ရမှုတတိလေးရှိတယ်ကောင်းတယ်ပိန်တယ်ထိုင်တယ်အတိတယ်ကိုယ်တယ်စတဲ့စတဲ့ကျကိုယ်မူရာတွေဖြစ်တိုင်းအဲနှုတ်ကမူရာတွေပြောဆိုတိုင်း စိတ်စိတ်ကူးတွေဖြစ်တိုင်းဖြစ်တိုင်းမှတ်ပြီးတော့နေတာအထူးအားဖြင့်တော့ကိုယ်မူရတွေပေါ့ကိုယ်မူရဖြစ်တိုင်းဖြစ်တိုင်းအမှတ်တတိရနေတာအမှတ်တတိရနေတဲ့ပုဂ္ဂိုလ်ဟာဘေးကမြင်ုံနဲ့ပြီးတယ်ဒီပုဂ္ဂိုလ်ဟာအမှတ်အမြဲပါနေတယ်အမှတ်ချင်းနေတယ်တတိကောင်းနေတယ်ဆိုတာသိကြသိရအဲ့ဒါကြောင့်ကိုယ်မူရမှာအမှတ်တတိကောင်းနေတဲ့ပုဂ္ဂိုလ်တွေနဲ့ဒီလိုကနေလို့ရှိရင်ဘေးကပုဂ္ဂိုလ်တွေအားကြပြီးတော့အားထုတ်တယ်နာကျေးဇူးများတယ်သမာဓိစိတ်တည်ကြည်မှုကောင်းနေတဲ့ပုဂ္ဂိုလ်ပညာ

ဣန္ဒြေ900ရှိသူမြတ်စိကမိဝဲလေဣန္ဒြေ9ပါးနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်စိကမိဝဲလို့ရှိရင်လည်းပဲဣန္ဒြေ9ပါးရင့်ကျက်တတ်သည်ဒီလိုအဓိပ္ပာယ်ဆိုလိုပါတယ်ဒီညိုဝေသုတ်တံသမဗရနဲ့တတိပဌံတဝဝိမောခအစနဲ့နဲ့ဉာဏ်သုတ်တံဆင်ခြင်းလေဒါကတော့တူတူလေးလို့လို့မရဘူးဣန္ဒြေ9ပါးဒီကြောင့်ဖြစ်တဲ့သုတ်တံတွေကိုဆင်ခြင်းဒါပါပဲအတူရုပ်ကတော့ဒါပေမဲ့ဣန္ဒြေ9ပါးအပြီးပြီး သူကပြထားတယ်လို့မှသီလမိတာမဲနဲ့အက္ခရာကပြထားတယ်သတ္တိန်သေးဖြစ်ကြောင်းဖြစ်တဲ့သုတ်တန်ကြပတာရဏိယသုတ်တန်တာဝိရိယဖြစ်ကြောင်းကြတော့သမဗဒာနဲ့တတိဖြစ်ကြောင်းကြတော့သမတတိပဋ္ဌာန်နဲ့သမာဓိဖြစ်ကြောင်းကြတော့ဝိမောက္ခဇံဇံဝိမောက္ခဇံဝိမောက္ခလို့ဟောမှာရှိပါတယ်ဒီမှာတော့ကာယကံရောဝိမောက္ခဇံဝိမောက္ခလည်းပဲ ဇာတမျိုးတွေဇာထူးတွေပါပဲဒီမောက္ခကပညာဖြစ်ကြောင်းကြတော့နည်းနည်းတော့ညာဤကျက်စားရဖြစ်တဲ့သုဒ္ဓတရားတွေအဲ့ဒါတွေသင်ရမယ်။ဒါညာလေးသိဘူးလို့ဆိုကြအောင်လေဒီမှာအတိပဲပြောရမယ်။သူကတော့နည်းနည်းလေးအတူတူလေးပြောတော့သိဘူးလို့။ပြညိုဝဲသုဒ္ဓံသမဗရာနှင့်ပฏิပဌာန်တဝါ မောခသံနေနေညံဥဒ္ဒံဆင်ခြင်းလေညိုဝေသုတ်တံသမဗရာနှင်းသတိပဋ္ဌာန်တဝဝိမောခသံနေနေညံသုတ်တံဆင်ခြင်းလေညိုဝေသုတ်တံ သမသမဗရာနေသတိပဋ္ဌာန်တဝဝိမောခသံနဲ့နဲ့ညံသုတ်တံဆင်ရင်လေ သတ္တိန်တွေပွားများအောင်ရင့်ကျက်အောင်ညီညွတ်ဝဲဖြစ်တဲ့သုတ္တန်တွေဆင်ခြင်ပါတဲ့သသာရဏိယေသုတ္တန်တေပိစဝကတော်သသာရဏိယသုတ္တန်တံသသာရဏိယသုတ္တန်တံပိစဝကတော်အဲဒီညိုဝဲဖြစ်တဲ့သုတ်တံကိုဆင်ခြင်ပါဘုရားကုံတရားကုံသံဃာကုံကံကံဤကျိုးပေးပုံနေအဲ့ဒါတွေကိုဆင်ခြင်ပါတဲ့သူတရားဟောတယ်တရားနာတယ်ဆိုတာဒါတွေဟောနေရတာပါပဲ

ယုံနာအဖြစ်အပျက်ကလေးတွေကိုလည်းသိတယ်အနိစ္စဒုက္ခအနတ္တတွေကိုလည်းသိတယ်အဲဒီတော့သိပုံလေးတွေကိုဟောရတယ်ဘာဖြစ်လို့ဟောရတော့ဆိုတာယုံကြည်အောင်လို့ပဲယုံကြည်မှသူအားထုတ်မှာဒီလိုသိပြီးတော့ဝိပဿနာညာအစဉ်တိုင်းတက်လာဖို့နောက်ဆုံးကျတော့နိဗ္ဗာန်ကိုမြင်မောက်ပြုသွားပုံဒါတွေဟောရတယ်ဘာဖြစ်လို့ဟောတော့ဆိုတော့ယုံကြည်အောင်လို့ဒီတိုင်းအားထုတ်ရင်ဒီလိုဖြစ်မှာပဲဒီလိုဖြစ်တယ်ဆိုတော့ယုံကြည်အောင်လို့ဟောရတယ် တရားတရားပြောင်းလို့ဟောတာတတ်တယ်ပွားများအောင်အဲဟောမဲ့ပုဂ္ဂိုလ်မရှိရင်လည်းစာတွေပါကြည့်ရတယ်စာဥစရမ်းတရားစာဥတွေကြည့်ရတယ်ဒီတရားစာဥကအရေးကြီးတယ်တရားစာဥကတရားတရားဖြစ်တရားတရားဖြစ်အောင်လို့ရေးထားတဲ့စာဥတွေအဲဒီတော့ဟာတွေကြည့်ရတယ်တရားတရားပြအောင်ရေးတဲ့စာဥလည်းရှိသေးတယ်ဟုတ်ရှိတယ်မားလေးကတခါကြီးတယောက်ကသူကမှတ်လောက်သားလောက်ပဲတခါကြီးထုံးမှုဆိုတာသူက စဉ်းစားတော့ဖြစ်တယ်ပဲတော်တော်ပါတယ်လို့အလိမ္မာသာမာရှိသည်ရဲ့အဲဒီကသာဝိဇံကလည်းကြည့်ရှုဖို့ရတိုက်တွန်းတဲ့နှိုးဆော်တဲ့အကျော်ညာစာတွေမှာဒီလိုရေးကြတယ်လိမ္မာသာမာရှိသည်သူကတော့အလိမ္မာသာမာရှိသည်ဆိုတာဟုတ်တယ်လို့ဆိုဟုတ်တာပေါ့အမိုက်ကလည်းသာမာရှိသည်လို့ပြောတယ်ဟုတ်တယ်အမိုက်ကလည်းစာရှိတာပဲလို့ဆို မက်အောင်လို့ရေးတဲ့စာတွေရှိတယ်သူကလိမ္မာအောင်လို့မြတ်စွာဘုရားဟောတဲ့တရားတွေမြတ်စွာဘုရားကြီးအလိုတော်ကြရေးသားရတဲ့တရားတွေဟာအလိမ္မာတွေဟောတာပဲအလိမ္မာဖြစ်အောင်လို့ဒါတော့အလိမ္မာစာမှာရှိတယ်ဆိုတာဘုရားဟောတဲ့ဘေကစာတွေဘုရားအလိုတော်ကြဖွင့်ပြတဲ့ကျမ်းဂန်တွေသက္ကရာတီကကျမ်းဂန်တွေသုံးဖို့ဗမာလိုရေးထားတဲ့ကျမ်းစာအုပ်တွေ အဲ့ဒါကြီးကအလိမ္မာစာမှာရှိတာဟုတ်တယ်အဲ့ဒီစာမှာရှိတာစာတိုင်းစာတိုင်းမှာလိမ္မာရှိတာမဟုတ်ဘူးဟုတ်စာတိုင်းစာတိုင်းမှာလိမ္မာရှိတယ်မှာပြီးတော့တွေးရစာတွေကလိမ္မာရှိတဲ့အောင်မြင်သူကခက်တော်ဆင်းလို့စာအဲကြောင့်အမိုက်ကလည်းစာမှာရှိပြီဘယ်လိုစာတွေတုံးဆိုဘုရားသာရနဲ့ဆန့်ကျင်မဲ့ရေးသာဟောပြောနေတဲ့စာတွေရှိတယ်အဲ့ဒါတွေကအမိုက်တွေပဲမိုက်ဖို့ရတယ်သုစာမိုက်ဖို့ရတယ်ရေးသာတာတွေရှိတယ်သူ ဘုရားလက်ထက်တော်ကမက္ခိကောသာရပုရဏကတော်ကမက္ခိကောသာရကိုဟောထားတဲ့စာရင်းနဲ့သိကြောက်ပြကောင်းတာလို့ဆိုတာอืมသူသာတော့သူတော်ကအသက်ကိုတပ်ပြီးဖြတ်ပေးမယ်တော့ဘာမှအကုသိုလ်မဖြစ်တယ်သူကဒီလိုစီကစတာသူကတော့ဒီဟာမတ်ရောဘာဒီစတိုင်းဆိုလို့ရှိရင်မတ်ရောဘာလို့လဲသူတော်ကအသက်တပ်လို့သူနောက်စားခိုးလို့ဘာမှမဖြစ်ဘူးတဲ့သူကအကုသိုလ်ဖြစ်တယ်လို့အောင်းဝင်မယ်လို့လူတွေကအောင်းဝင်သားတယ်သူကဘာမှအကုသိုလ်ဖြစ်ပါဘူး အဲလူသားပိတ်ကမ်းလို့ရှိရင်ကုသိုလ်ဖြစ်တယ်လို့ဒီလိုယူဆထားကြတယ်ဒါလည်းလူတွေကသင်နေတာတယ်ဒါလည်းဘာမှမဖြစ်ဘူးပြသူကဒီကစာပြီးရေးထားတာအခုလည်းဒီလိုစာတွေရှိတယ်အဲဒီလိုစာတွေရှိရင်ဒါလူမိုက်ရှိရောဟောတို့ကမိုက်တယ်ဆိုတော့မိုက်ကလည်းစာမှာရှိတယ်ဆိုတော့ဟုတ်တယ်အလိမ္မာစာမှာရှိပြီဆိုတာအဲဘုရားဟောတဲ့ဘုရားလိုတော်ကြဖြစ်တဲ့ကျမ်းစာတွေမှာရှိတယ်ဒီထဲမှာဘုရားလိုတော်ကြအနေနဲ့ သာသနာတွင်းကကျမ်းစာအနေနဲ့ရေးတဲ့တချို့မဟုတ်တဲ့စာတွေလည်းရှိတယ်။ပြင်ဘက်ကသာမဟုတ်ဘူး။ဘုရားသာသနာတွင်းမှာပဲဘုရားဘုရားတရားတော်အနေနဲ့ရေးထားတာပဲရေးတာတော့တော့ကြတော့သူ့စာမဟုတ်တာတွေရေးထားတာရှိတယ်။တချို့ကတရားများအထုခွေရမလိုဘူးဆိုတာကိုသိပြီးရဆိုတယ်အဲ့ဒီစာတွေကလည်းပဲဘုရားတရားတရားတွေနဲ့ဆန့်ကျင်နေတာ။အဲဘုရားတရားကသူကသိအောင်လို့အထုမှသိမှာပေါ့အာမထုပဲနဲ့ပဲသိနေမှာတော့အထုမှသိတယ်။ ဟိုသင်လို့ကြားလို့သိတာလေးတွေကဒါလေးတွေကတမျိုးပေါ့လေဒါလေးတွေကတော့ဟိုနေတရားပြီးဆုံးတဲ့ဟာမဟုတ်ပါဘူးအဲဒီလိုအရာလူတော်နဲ့ဆန့်ကျင်ပြီးတော့ရေးထားတဲ့ကျမ်းစာတွေကလည်းပဲရှိတယ်ပြီးတော့ကြီးညိုဝယ်သုတ်တာဆိုတာဒီစာကိုကြည့်ကြည့်တော့အားဖြင့်ဘုရားကိုကြီးညိုမှုတိုးလာတယ်တရားသံဃာကြီးညိုမှုတိုးလာတယ်ကုသိုလ်ကအကုသိုလ်ကရှိတယ်ဆိုတာကို အဲပို့ပြီးတော့သဘောပေါက်လာတယ်နားလည်လာတယ်ပြီးတော့ကုသိုလ်ကောင်းမှုပြုကျင်တဲ့စိတ်ဆန္ဒတွေများလာတယ်အဲတရားအားထုတ်ခြင်းတဲ့စိတ်ဆန္ဒတွေများလာတယ်ဆိုရင်အဲဒီလိုသုတ်ဟာအဲဒီလိုကျမ်းစာတွေပေါ့လေတရားဟောတဲ့ကျမ်းတရားဟောတဲ့ကျမ်းကိုဖွင့်ထားတဲ့သက္ကရာတိကာတွေအဲဒီကနေပြီးတော့တစ်ခါတစ်ဆင့်ရေးထားတဲ့တရားစာတွေမျိုးမျိုးပေါ့စာအုပ်တွေမျိုးမျိုးရှိတယ်အဲဒီလိုဟာတွေညိုွယ်သုတ်တာနေတဲ့ဒါတွေကိုဆင်ញင်ပါတဲ့ ဇာဥစရာနဲ့ဆိုရင်ကြည်ပေါ်လေးကြောက်ပြီးတော့ဖတ်ပေါ့အဲကြည်ရှုတော့ဖန်ရင်ဖန်ရင်နဲ့ဒီဇာဥကတော့ကိုဘုရားကိုအကြည်ညိုမဲ့အောင်ရေးထားတာပဲတရားကိုမကြည်ညိုအောင်ရေးထားတဲ့သံဃာမကြည်ညိုအောင်ရေးထားတဲ့ကံကံရဲ့အကျိုးကိုမယုံကြည်အောင်ရေးထားတယ်ဆိုရင်အဲဒီဇာတော့ဒါကတော့ဆက်ကြည့်လို့နေရာပြတယ်ဘုရားဆိုတာဟုတ်လားကိုယ်ကဟိုတကကြီးပြောတဲ့အတဲ့အမိုက်ကစာပါကြည့်ဆိုအဲဒီအမိုက်စာပြည့်တယ်ဒီစာတော့ဒီစာကြည့်လို့လည်းဉာဏ်မပြဘူးအဲ့ဒါအရေးကြီးတယ် အဲညညဝဲသုတ်တာဆင်ញင်ပါတဲ့သမဗရာနဲ့သမဗရာစာ၄ပါးရှိပါတယ်မဖြစ်သေးတဲ့အကုသိုလ်တွေမဖြစ်အောင်အားထုတ်ရတဲ့ဖြစ်ပြီးသားအကုသိုလ်တွေလည်းပယ်နိုင်အောင်အားထုတ်ရတယ်မဖြစ်သေးတဲ့ကုသိုလ်လည်းဖြစ်အောင်အားထုတ်ရတယ်ဖြစ်ပြီးသားကုသိုလ်လည်းပဲတိုးတက်ပွားများသွားအောင်အားထုတ်ရတယ်ဒီလေးခုအဲ့ဒါအကျယ်ဆိုလို့ရှိရင်တော့အခုနေပြောလို့မဖြစ်ဘူးသူအကျယ်ကြီးပါပဲ အဲမဖြစ်သေးတဲ့ကုသိုလ်မဖြစ်အောင်မဖြစ်သေးတဲ့အကုသိုလ်တွေမဖြစ်အောင်ကိုယ်မှမဖြစ်ဘူးသေးတဲ့အကုသိုလ်တွေမဖြစ်အောင်ဟာอืมအားထုတ်ရတယ်ဘာဝနာတရားတွေအားထုတ်နေလို့ရှိရင်ဒါကတော့အရှင်းဆုံးပါပဲခြေတက်ခြေတိုင်းနေရှုမှတ်နေလို့ရှိရင်မဖြစ်သေးတဲ့အကုသိုလ်တွေမဖြစ်ဘူးဆိုရှုမှတ်နေတာနဲ့ဖြစ်ပြီးသားအကုသိုလ်တွေလည်းပယ်နိုင်တယ်အဲမြင်နိုင်ကြတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းနဲ့ရှုမှတ်နေရင်ဖြစ်ပြီးသားအကုသိုလ်မျိုးတွေလည်းဆက်ပြီးတော့မဖြစ်ရဘူးဒါလည်းငြိမ့်သွားတာပဲဒီချင်းတစ်ခါဖြစ်ရင် ဟုတ်လားလောဘဖြစ်ဒေါသဖြစ်ဖြစ်လာလို့ကျင်မှတ်လိုက်ကြောက်သွားတာပဲအဲဒါဖြစ်ပြီးသားအကုသိုလ်လည်းပြောင်းငိမ့်ပြီးသွားတယ်မဖြစ်သေးတဲ့ကုသိုလ်တွေလည်းပဲခြူတိုင်းခြူတိုင်းဟာဝိပဿနာကုသိုလ်တွေဖြစ်တယ်အဲတခါမှမဖြစ်ဘူးတဲ့မဲ့ကုသိုလ်ဖြစ်ဖို့အကြောင်းလည်းဖြစ်တယ်မဖြစ်သေးတဲ့ကုသိုလ်ဖြစ်အောင်အားထုတ်နေတာဖြစ်ပြီးသားကုသိုလ်တွေဆိုဝိပဿနာကုသိုလ်ဖြစ်ဘူးတာတွေလည်းပဲဆက်လက်ပြီးတော့အားထုတ်နေတော့ဖြစ်ပြီးတဲ့ထက်ကထက်ကဖြစ်နေဝိပဿနာခြူတိုင်းခြူတိုင်းဟာ ဖြစ်ပြီးသားကုသိုလ်တွေလည်းဖြစ်နေတာပဲသမဗဒံ၄ပါးတဲ့အဲဒီသမဗဒံ၄ပါးတဲ့ဆင်ញင်မှာတဲ့ဆင်ញင်တော့ကိုအာထုတ်ခြင်းတဲ့ဝိရိယတွေများလာတာပေါ့လေမဖြစ်သေးတဲ့ကုသိုလ်အကုသိုလ်တွေမဖြစ်အောင်မြဲတာမှတ်နေရမယ်ဖြစ်ပြီးတဲ့အကုသိုလ်တွေပယ်နိုင်အောင်မြဲတာမှတ်နေရမယ်ဖြစ်သေးတဲ့ကုသိုလ်တွေဖြစ်အောင်ဝိပဿနာကုသိုလ်မဲ့ကုသိုလ်တွေဖြစ်အောင်အာထုတ်ရတယ်ဖြစ်ပြီးသားဖြစ်တဲ့ဝိပဿနာကုသိုလ်တွေလည်းကျင့်တယ်ကျင့်ပြည့်စုံတယ်ပြည့်စုံအောင်ထပ်ခါထပ်ခါဖြစ်အောင်တော့အာထုတ်ရတယ် ဒါသမဗရာအာထုတ်ခြင်းနဲ့သိပြီများတိုးတက်တတိပဌာနဲ့ကာနုပဒနာတိပဌာဝေရဏနုပဒနာတိပဌာစေတနုပဒနာတိပဌာဓမ္မနုပဒနာတိပဌာအဲဒီတတိပဌာတရားတွေရှုမှတ်ရတယ်ဆိုတာကိုနှလုံးသွင်းရတတိပဌာ၄ပါးအဲနှလုံးသွင်းတော့ကိုတတိတရားတွေကိုပွားများဒီတိုင်းဒီတိုင်းတွေကိုမှတ်ခြင်းနဲ့သိတယ်ပြီးမှတ်နိုင်တာတတိပဌာတရားတတိတွေရင့်ကျက်လာတယ် ဝိမောက္ခဇာနဲ့ဇံဝိမောက္ခတရားတွေဒါကတော့ကိုယ်ရှိမှပြင်မှာမရှိရင်လည်းပဲသူများရှိတဲ့ဇံဝိမောက္ခတွေနှလုံးသွင်းပေါ်အဲဒီဇံတွေဇံ၄ပါးဝိမောက္ခတရားတွေဒီလိုတရားတွေကကောင်းတယ်လို့သဘောကျလာတာအဲဒီလိုတရားတွေဖြစ်အောင်လို့ကိုယ်လည်းအားထုတ်ကျင်လာတယ်သမာဓိလည်းပဲသမာဓိတိုးပွားခြင်းအကြောင်းဖြစ်လာတယ်နည်းနည်းတဲ့ညာကြီးကျက်သားရဖြစ်တဲ့သုဒ္ဓါနေခန္ဓာအာယရဏ ခန္ဓာအာယရဏဓာတ်သစ္စာပရိစ္ဆသမုပ္ပါအစရှိသောတရားတွေနည်းနည်းသောတရားတွေအဲဒီနည်းနည်းသောတရားတွေဟောထားတဲ့သုတ်တန်တွေသုတ်တရားတွေနည်းနည်းသောတရားတွေကိုပေါ်ပြထားတဲ့ကျမ်းဂန်တွေအခုဟောထားတဲ့တရားတွေလည်းရှိပါတယ်အရင်အခုဒီကပရိစ္ဆသမုပ္ပါတရားတော်တို့ဟောတယ်ဒီလိုတရားတွေလည်းပဲဒါနည်းနည်းသောညာသစ္စာရတွေပါပဲအနန္တနည်းနည်းပါတယ်မြတ်ပရိစ္ဆသမုပ္ပါတရားတော်တွေညာဟောလို့ရှိရင်နည်းနည်းတဲ့ညာနေမနာကိုပွားသွားမှာပါပဲလို့ အဲဒီ၅မျိုးသောသုဒ္ဓံတွေဆင်ញင်ခြင်းဖြင့်၅မျိုးသောအိန္ဒြေတွေချင်းကျက်ပြီးတော့သွားနိုင်တယ်။ဒါကြောင့်ရှောင်ခြင်း၅လီမှီခြင်း၅အင်ဆင်ញင်၅ပါးဤသံဃာမှတ်သားဝိမုတ်ရင်ကြောင်းတွေအဲဝိမု ക്തി ပရိပါစနာဝိမု ക്തി ခေါ်တဲ့ရဟတဖို့တရားချင်းကျက်ဖို့ရာအကြောင်းတရားတွေ 35ပါးဘာတွေတော့ဆိုကြောင်ချင်း5လီနိဏဘကပြတဲ့ကြောင်ချင်း5လီအင်တင်5ပါးမဲ့သူများကြောင်ကြဝိဇ္ဇာနေအဲဒါကြောင်ချင်း5မျိုးပဲဗဒံသရိန္ဒြေမဲ့တဲ့ပုဂ္ဂိုလ်ဝိရိန္ဒြေမဲ့တဲ့ပုဂ္ဂိုလ်သရိန္ဒြေမဲ့တဲ့ပုဂ္ဂိုလ်သမာရိန္ဒြေမဲ့တဲ့ပုဂ္ဂိုလ်ပဉ္စရိန္ဒြေမဲ့တဲ့ပုဂ္ဂိုလ်အင်း၅ပါးရှိတဲ့ပုဂ္ဂိုလ်၅ဦးကိုရှောင်ခြင်းကရှောင်ခြင်း၅လီပဲဒါပဲ ကြောင်းချင်းငါးလီမှီချင်းငါးရမှီမှီဝဲတာကငါးခုအိန္ဒိယငါးရရှိသူများသုံးနာပါကအိန္ဒိယငါးပါအိန္ဒိယငါးရရှိသူများစိကမှီဝဲလေသတ္တအိန္ဒိယနဲ့ပြည့်စုံတဲ့ဗราတရားကောင်းတဲ့ပုဂ္ဂိုလ်ဝိရိယအားကောင်းတဲ့ပုဂ္ဂိုလ်တတိအားကောင်းတဲ့ပုဂ္ဂိုလ်သမာဓိအားကောင်းတဲ့ပုဂ္ဂိုလ်ပညာဝိပဿနာပညာနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်မဲ့ပညာနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်အဲဒီပုဂ္ဂိုလ်တွေမြည်ဝဲပါတဲ့မြည်ဝဲခြင်း၅မျိုး ကြောက်ခြင်းငါလီမိခြင်းငါအင်းဆင်ခြင်းငါပါဆင်ခြင်းသာငါပါကတော့သူကပြီးပြီးရှိနေတယ်ဉာဏ်ဝေသုဒ္ဓဆင်ခြင်းသာတခုသမဗရာဆင်ခြင်းသာတခုသတိဓာဆင်ခြင်းသာတခုဝိမောဖသာဆင်ခြင်းသာတခုနည်းနည်းပဲညာစီကြောင်းသုဒ္ဓနဲ့ဆင်ခြင်းသာတခုအဲ့ဒါတော့၅ခုပဲပြီးပြီးပဲအဲ့ဒါဝိမု ക്തി ပရိပါစနာဝိမု ക്തി ခေါ်တဲ့အရာတဖို့ရင့်ကျက်ဖို့ရတယ်အရိယာဖို့ရင့်ကျက်သွားဖို့ရတယ် တိုင်းဆိုရမယ်ကြောင်ရင်းငါလီမိခြင်းငါဟင်သိခြင်းငါပါဤဆယ်ငါမသာဝိမုတ်ရင်ကြောင်းတွေကြောင်ခြင်းငါလီမိခြင်းငါဟင်သိခြင်းငါပါ တိစင်္ဃမာသာဝိမို့ရင်ကြောင်းတွေအင်း

အိန္ဒိချင်းတဲ့အခါစောက်ပြီးအိန္ဒိချင်းတဲ့အခါမှာညသောဗျာဒီသုတ်တံတရားကြီးဟောတယ်ခုဒီထဲမှာလဲတရားနာတဲ့ပုဂ္ဂိုလ်တွေလဲအိန္ဒိချင်းတာတော့ချင်းတာတွေရှိမှာပေါ့ဒီသုတ်တရားနာလို့ရှိရင်အဲခြေကမဖြစ်ဘူးတဲ့ပညာတွေလည်းဖြစ်လာမယ်မေဖို့တရားလည်းမရောက်ဘူးလို့ပြောတယ်ရောက်ခြင်းလည်းရောက်မှာတော့ဟိုတုန်းကသင်္ကြာဥလာနဲ့တကွထောင်ပေါင်းများစွာဘုံမူထကရာလွှဲမြည်မလွှဲနိုင်သောနတ်တွေ တရားဓုတွေရသွားကြတာပဲဒီတရားနာရင်ရတာတွေတော့အခုဒီတရားဟောရင်နာရင်အပညာတွေတိုးသွားမယ်ဝိပဿနာဉာဏ်လည်းတိုးတက်သွားနိုင်တယ်အကြောင်းညို့လို့ရှင်မဲ့ပုံညာတွေလည်းကြောက်မယ်ဆိုရောက်သွားနိုင်တယ်အခုမြောက်လည်းနောက်ရောက်ချင်းအကြောင်းတော့ဖြစ်တော့မှာပေါ့သနာကျေးဇူးများပါတယ်ခိုင်းဆိုအိန္ဒြေချင်းကကျင့်ကြနာလင်းစွာမဲ့ဖို့ရောက်တတ်ပေအိန္ဒြေချင်းက ဖြင့်ဉာဏသင်စွာမဲ့ဖို့ရောက်တတ်ပေ ရှောင်ခြင်းကားလီတဲ့ရှောင်နေရှောင်လိုက်တဲ့ပုဂ္ဂိုလ်အင်းတွေ၅ပါးကျင်းမဲ့တဲ့ပုဂ္ဂိုလ်ကြီးရှောင်နေသောအခြင်း၎င်းရှောင်ခြင်းကားလီမိမိခြင်းကားရဲ့အဲမိဝဲတဲ့နဲ့အင်းတွေ၅ပါးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကြီးမိဝဲသောအခြင်း၎င်းဆင်ញင်သေးတဲ့ဗုဒ္ဓ၅မျိုးကိုဆင်ញင်သောအခြင်း၎င်းအလုံး15ပါးအဲဒီ15ပါးသောကျင့်တွေကိုကျင့်သောအခြင်း ဗရာအစရှိသောအိန္ဒြေရင်းကျက်လာတယ်အဲဒီလိုအိန္ဒြေရင်းကျက်တဲ့အခါမှာတရားကျင့်သုံးလိုက်လို့ရှိရင် သုံးဖို့တရားနာလို့ရှိရင်တရားနာရင်လည်းတရားနှလုံးသွင်းရတာပဲအဲဒီလိုတရားနာနှလုံးသွင်းလိုက်လို့ရှိရင်မေဖို့တရားဥတွေကိုလင်းမြန်စွာရောက်ပြီးတော့သွားရသည်ဒါကြောင့်မြတ်စွာဘုရားကဉာဏ်ဥလာသည်အိန္ဒြေ၅ပါးရင်းကျက်တဲ့အခါစောင့်ပြီးတော့ဒီတရားကိုဟောထားပါတယ် ဘယ်နဲ့ဟောတော့ဆိုတော့တရားကသမ်းသမ်းမဟုတ်ဘူးသူကရိုးရိုးလေးဟောတော့သကုံရာဟုလာအိဋ္ဌံဝါအိဋ္ဌံဝါလို့အမေသာဟုလာရှင်သာယဟုလာ သကုံမျက်စိသည်အိဋ္ဌံဝါမြဲသလောအိဋ္ဌံဝါမမြဲသလောဒါဘာသာပြန်ထားတဲ့မျက်စိသည်မြဲသလောမမြဲသလောဒါဘုရားမေးခွန်းလားပုတ်ဤဘာသာပြန်အချင်းကျုပ်လို့တွေကပြောတာအချင်းကျုပ်ဆိုတာက တချို့မြုပ်ထားလို့ကြီးညုပ်ပြောတယ်ဗျာအကုန်လုံးအပြည့်စုံပဲဘာမှချော့ထားတာမရှိဘူးတဲ့တုတ်ကြီးတုတ်လုံးအကုန်လုံးပြန်ထားတာဟုတ်တချို့ချုံထားတယ်ချုံတာတွေကလည်းပြန်ခေါ်လို့ရတယ်ပေရလာတော်မျိုးထိုးတာအဲဆက်ကုန်မျက်စီသည်နိစ္စဝါမြဲသလိုအနိစ္စဝါမမြဲသလိုမြတ်စွာဘုရားရာဟုလာကိုမိအနိစ္စံဗန္တိဗန္တိရှင်ဘုရားအနိစ္စမမြဲပါဘုရားမမြဲပါရှင်ဘုရားလို့ပြောတယ် အဲနောင်နာကအဖြေကရှင်ညာဥလာရဲ့အဖြေအခုတော့ဘုန်းကြီးကဒီကမေးလို့ရှိရင်ရှင်ညာဥလာရဲ့အဖြေမျိုးကတရားနာပရိသတ်တွေကဖြေရနိုင်မယ်မျက်စိဒီမြဲတယ်လို့မမြဲတယ်လို့ဆိုရင်မမြဲပါခြင်းပြဖြေရနိုင်မယ်ဟုတ်လားဒါပေမဲ့လို့သိတဲ့လည်းပဲနည်းနည်းလေးနှလုံးသွင်းမှအဲဒီကပြရမယ့်ဟာလေးကြည့်ပြီးတော့အပြည့်ဖြစ်ုံမဟုတ်ဘဲနဲ့မျက်စိဟာမမြဲဘူးဆိုတော့ သဘောလေးတွေပဲပေါက်သွားအောင်လို့လုံးသွင်းပြီးတော့ဒီမှာနေရာကြဒါမှဘာဝနာဖြစ်မှာသူကဘာဝနာတရားအထုတ်နေတဲ့သဘောပဲအမေးဖြေတွေလုပ်နေတာဟာသူကတရားအထုတ်နေတဲ့သဘောတည်းမှာမချုံဘူးမြတ်စွာဘုရားအကုန်လုံးဟောတာသူကတစ်ခုချင်းတစ်ခုချင်းထပ်တူတွေပဲသာဖတဲ့ပုဂ္ဂိုလ်နေရာချင်းဆိုလို့ရှိရင်တော့ဒါကပြင်းစရာကောင်းတယ်ဘယ်နဲ့ထက်ကထက်ကဒါတွေအမျိုးတွေဒါတွေလာနေတာနဲ့ထူးဆိုပြီးတော့ပြင်းစရာကောင်းတယ်မှန်ကသူကအလုံးလုံးနေတာပြင်းစရာမဟုတ်ဘူး အခုပညာကြောက်နေတဲ့ခါကာလမှာအဲလှမ်းတယ်လှမ်းတယ်သို့မဟုတ်ကြွတယ်လှမ်းတယ်ချတယ်မှန်နေရဒါတွေထပ်ခါထပ်ခါလုပ်နေရတာပဲဘာဝနာဟုတ်ဒီလိုလုပ်ရတာမြင်မြင်နဲ့ကြားရင်ကြားတယ်မြင်နဲ့ကြားတိုင်းဒီလိုကြောက်မှနေရကိုယ်ကနားလာကျင်တဲ့ခဲခဲတာပေါ်လို့ကျင်နာတယ်နားတယ်ကျင်တယ်ကျင်တယ်အဲပူတယ်ကြားတယ်စသည်ဖြင့်ဖြစ်ဖြစ်တဲ့အတိုင်းတွေထပ်ခါထပ်ခါမှနေရတရားထုတ်နေတာတရားထုတ်နေတာပဲဒီတိုင်းပဲကို မျက်စိသည်မြဲသလားမမြဲသလားဆိုရင်မမြဲပါရှင်ဗျာဟောနှလုံးသွင်းနှလုံးသွင်းပြီးတော့အမေးကိုအမေးမေးခွန်းအရာစိတ်ထဲမှာကိုသဘောကျပြီးတော့ဖြေထားတာမေးခွန်းကိုအောက်ဆပြီးတော့အဖြေဖြေယုံဖြေထားတာမျိုးမဟုတ်ဘူးရှင်ရာဟုလာကသူလည်းတရားထုတ်နေတာကိုသောသောပိုင်းကလည်းအားထုတ်နေတာခုနှစ်နှစ်သားကနေပြီးတော့ရှင်သာနေပြုပြီးတရားထုတ်လာတာကိုအသက်20ကျော် 20တဲ့နေမှာပေါ့သူကသက်20တဲ့တွေတွေကနေသက်20ပြည့်တယ်ဆိုတော့19နှစ်က19နှစ်က3လ5လ19နှစ်က2လ2လ3လ3လလောက်ဆုံးရှင်းတော့ပြေးကြတာပေါ့လေအဲဒီတော့ကတော့အာရဟန္တာပုဂ္ဂိုလ်တွေပြေးချလဲသိနေတာပါပဲအဲ့ဒါ3လလောက်ပဲလုံးမှာပါပဲအဲ့ဒီအတွက်မှာအသက်20ထဲမှာပဲအသက်20မပြည့်သေးဘူး ပရိသေတွေကယူရင်တော့အသက်20ပြည့်တယ်မွေးပြီးမှဆိုရင်အသက်20မပြည့်သေးဘူးအဲဒီထဲမှာဒီတရားကိုဟောတာမျက်စိဒီမြဲသလိုမမြဲသလိုဆိုတော့မျက်စိဟာပျက်စီးတတ်တဲ့သဘောရှိတာပဲအကြမ်းမြင်အချင်းပြောမယ်ဆိုလို့ရှိရင်မျက်စိဟာဆန့်ကျင်မဲ့အကြောင်းနဲ့တွေ့ရင်ပျက်စီးနိုင်တာပဲ လူကဘာမှမဖြစ်နိုင်ဘူးလားမျက်စိကိုဒုံးနဲ့ထုံးပြီးရင်ဒါမျက်စိပြက်ပြက်တာပဲမျက်စိပြက်နိုင်တယ်လားမမြဲလို့ဟောမြဲရင်ပဲပြက်မလဲနေမကောင်းတိုင်းမသာရှိတော့ယောဂဝေဒနာနှိမ့်ဆက်သွားတဲ့အခါလည်းမျက်စိဆိုတာတစ်မျိုးတစ်မျိုးဖြစ်တတ်တယ်ချုပ်ပုဂ္ဂိုလ်ယောဂပြစ်ဒဏ်ဖြစ်တာနဲ့မျက်စိမှာတိုက်သွားမျက်စိဒုက္ခဖြစ်တာမျက်စိပြက်သွားသိကုလို့မရဘူးဟောပြက်တတ်တယ်တော့မမြဲတဲ့မမြဲတဲ့သဘောပဲနောက်ဆုံး သေတဲ့အခါကျရင်မျက်စိဟာလုံးလုံးပြတ်တော့တာပဲဘယ်မှသိကူလို့ဘာမှဖြစ်ပြင်လို့မရအကုန်လုံးပြတ်သွားတော့တာအဲဒါအဲ့ဒါကိုထောက်ဆပြောမယ်ဆိုရင်လည်းမျက်စိဟာမမြဲတဲ့သဘောပဲမမြဲလို့ပဲပစ္စည်းရတာပဲမပစ္စည်းနဲ့အောင်မြဲနေလို့ရှိရင်အတော်တန်ခိုင်မြဲတဲ့ဟာတောင်မှမပြတ်ပါဘူးသံလုံးသံငယ်ကြီးဆိုတော့ဒါအဲစင်ထာရာမြဲတယ်လို့တော့မဆိုနိုင်ဘူးပေါ့လေဒါပေမဲ့မျက်စိနဲ့ဆိုလို့ရှိရင်သူနည်းနည်းခိုင်တယ်အဲဒီသံလုံးသံငယ်ကြီးကိုဒုနဲ့ထိုးယုံနေတော့ပြည့်ဘူးလို့ မီးဖုတ်ရုံနဲ့လည်းမပြည့်ဘူးသူနဲ့ထုတောင်မှသူတော်တော်နဲ့တော့မပြည့်ဘူးဟွန်းဒါသူနဲ့နဲ့ခိုင်းတဲ့သဘောရှိတာအဲမျက်စိကအဲ့လိုခိုင်းတဲ့သဘောမရှိတော့မျက်စိကိုဒုံးနဲ့ထိုးရင်ပြက်တယ်ဒုံးနဲ့မပြောနဲ့တော်တော်ဟိုသိပြည့်တဲ့ဥစ္စာလေးကြမ်းကြမ်းလေးနဲ့သွားတိုက်လိုက်ချင်းကိုမျက်စိကပြက်နိုင်တယ်အဲယောဂဝေဒနာနှိမ့်ဆက်ပြီးတော့လည်းပြက်နိုင်တယ်နောက်ဆုံးကြလို့ချင်းဒီမျက်စိက သေးတဲ့ခါကျလုံးလုံးပြည့်စည်သွားတာပဲအဲ့ဒါကိုထောက်ဆပြီးတော့လဲမြဲသလားမမြဲသလားဆိုမမြဲပါဗျာပြင်နိုင်ပါလေဒါကအကျမ်းမြင့်ဖြစ်ဝိပဿနာရှုတဲ့ယောဂီပုဂ္ဂိုလ်မှာတော့မြင်တယ်မြင်တယ်မှတ်တဲ့ပုဂ္ဂိုလ်အမှတ်ကောင်းနေတဲ့ခါပေါ့မှတ်ခါသာပုဂ္ဂိုလ်တော့လည်းမသိသေးပါဘူးသင်္ကညာစီရောက်ပြီးတော့မှအထူးကောင်းနေတဲ့ခါမှာအဲ့ဒီမှာမှတ်လိုက်ကြောက်လိုက်မှတ်လိုက်ကြောက်လိုက်ဒီနဲ့ကြောက်နာလေးတွေထင်ရှားတယ်အဲ့ဒီခါကာလမှာ မြင်တာလေးရိတ်ကနေပြောက်မြင်တာလေးရိတ်ကနေပြောက်မြင်ပြီးကြောက်မြင်ပြီးကြောက်မြင်ပြီးတော့တိတ်နဲ့ပြောက်စာများကောက်ဖတ်လို့ရှိရင်အဲ့ဒီခါမှာစာလုံးလေးတွေဟာမြင်ပြီးကြောက်သွားတာရှိကပြောက်ရှိကရှင်သာနောက်ကကြောက်လေရှိကရှင်သာနောက်ကကြောက်လေဒီလိုသင်နေတယ်အဲကြောက်လို့သွားတယ်အဲ့ဒီခါကာလမှာမမြဲတဲ့သဘောဟာကအသင်ကြားတယ်မြင်တာမမြဲသလိုပဲမြင်မှုဤတရားဖြစ်တဲ့မျက်စိဟာလည်းမမြဲဘူးမြင်မှုပြောက်တာနဲ့အဲမြင်မှုဤတရားဖြစ်တဲ့မျက်စိလည်းပြောက်နေတာအတူတူပဲ ။ဒါကြောင့်တရားထုတ်ပြီးတဲ့ပုဂ္ဂိုလ်ဆိုရင်မိတို့ညာကဖြစ်စေကြာကဖြစ်စေကိုသင်မှုသာလေးရှိတာပေါ့လေမှန်ရင်ပြောင်းရင်မှန်ရင်ပြောင်းရင်နဲ့ပြောင်းနေတာလေးတွေတွေ့ရတော့အဲမြင်မှုကြားမှုတရားဖြစ်တဲ့မျက်စိယုံနားယုံဒီဟာလေးတွေလည်းပဲဖြစ်ပြီးချက်ချင်းပြောက်သွားတာမမြဲတဲ့တရားပဲအဲဒီလိုသဘောပေါက်ပြီးတော့ဖြေရမှာလေသက္ကုံမျက်စီသည်နေသံဝါမြဲသလိုအနိစ္စဝါမမြဲသလိုမြတ်စွာဘုရားအမိတော့ ညာဟုလာကအနိစ္စံဗန္တိမမြဲပါခြင်းတရားတူအခုတော့ကြတော့တရားနာပုဂ္ဂိုလ်ရဲ့ဆရာဘုန်းကြီးကဆင်ញတောင်းလို့ကျေဥစွာစောစောကနေပြီးရှင်းပြောရတယ်ဒီတိုင်းဆိုလို့ရှိရင်ဘာမှမဟုတ်ဘဲနဲ့အမေးဖြေသက်သက်ဖြစ်နေမှာညာညာမသက်ဝင်လို့ဖြစ်နေမှာမမြဲသောတရားသည်ဆင်းရဲလို့ချမ်းသာလို့ယံပနာ ရာဟုလာအိသံဒုက္ခဝါတံဒုက္ခဝါတိရာဟုလာစိတ္တရာဟုလာယံခြင်းတရားသည် အနိစ္စမမြဲတန်တို့မမြဲသောတရားသည်ဒုက္ခဝါဆင်းရဲလောဒုက္ခဝါချမ်းသာလောမြတ်စွာဘုရားမမြဲတဲ့တရားဖြစ်ပြီးကြောက်သွားပြီဆိုတာတော့မမြဲဘူးတဲ့အဲ့ဒီမမြဲတဲ့တရားဟာဆင်းရဲလို့ဆိုရမလားချမ်းသာလို့ဆိုရမလားဆင်းရဲဆိုတော့ကြောက်စရာပေါ့ချမ်းသာဆိုတော့လည်းအာဟုစရာပေါ့ကောင်းတဲ့ဥစ္စာဆင်းရဲပါရှင်ဗျာတဲ့ဖြစ်ပြီးကြောက်သွားမှတော့ဘယ်အာဟုစရာရှိတော့မလို့ဖြစ်ပြီးကြောက်သွားရင်ကြောက်စရာပေါ့ အခုလူတွေကကိုယ်ရုပ်ကိုယ်နာနဲ့ကိုယ်ကိုယ်ကိုယ်ကိုခန္ဓာကြီးကောင်းတယ်လို့ထင်ပြီးအာကိုနေကြတာမြဲနေတယ်ထင်လို့ခန္ဓာမစက်ပြက်နေတယ်လို့ခန္ဓာမစက်ပြက်ပြက်ပြီးတော့သွားနေတာဘာမှအာကိုရမရှိဘူးဆိုတာပြီးလို့ရှိရင်ဒီကိုကြီးဒီရုပ်ကိုကြီးဒီနာကိုကြီးဟာဘာမှနှိမ့်သက်စရာသာကြံမရှိဘူးဆင်းရဲတွေပဲလို့ပြောရမှာပဲဒါကြီးဖြစ်နေတာလကားပဲကြောက်စရာပဲဘယ်ချိန်မှဆို အကြောင်းမညီရောသိနိုင်ပြနိုင်တာပဲဒုက္ခဗျာဒိနာဗျာဒိနာကြောက်ကြကောင်းသောနဲ့သဘောကြောင့်ဒုက္ခဆင်းရဲပဲဆင်းရဲဆိုရင်ခံခဲ့တာမဟုတ်ဘူးလားဒါကကြောက်ကြကောင်းလို့နှိမ့်တဲ့သားကြမရှိလို့အာကိုရမဟုတ်လို့အဲဆင်းရဲလို့ခေါ်ပါတယ်ဗမာကတော့မကောင်းဘူးလို့ဆိုရတယ်ညီညပါတယ်ဆင်းရဲဆိုတာလည်းမကောင်းဘူးဆိုတာညီညချမ်းသာဆိုတာကောင်းတယ်ဆိုတာညီညဆင်းရဲတော့ချမ်းသာတော့ဆိုကောင်းတာလားမကောင်းတာလားမေးတာလည်းအတူတူပဲဟုတ် အဲဒီတော့အဲဒီတော့မှတ်ရမယ်ဆင်းရဲပါခြင်းတရားလို့ပြောဒုက္ခံပါနေဉာဏ်ပါဏအိသံဒုက္ခံဝိပရိနာမဓမ္မံဒုက္ခဝါဝိပရိနာမဓမ္မံကာလနုတသုံးနုပါတိတုံဧတမမဧသောမေသမိဧသောမေအတ္တာတိသာဟုလစိတ္တရာဟုလယံကျင်တရားသည် အနိစ္စမမြဲဒုက္ခံဆင်းရဲသည်ဝိပရိနာမဓမ္မပြောင်းလဲဖောက်ပြန်ခြင်းသဘောရှိတန်ထိုတရားကို ဧတမမဤဒီကငါဥဇာဟုဧတမမဤဒီကငါဥဇာဟု သမုပတိတောရှုခြင်းဆင်ခြင်းခြင်းငါကာလနုသင်လျော်ပါမည်လောဒါကိုဘာသာပြန်ထားတဲ့မမြဲခြင်းရဲ့ပြောင်းလဲဖောက်ပြန်လာသောတရားကိုငါဥဇာဟုသာယာသိမ့်ပိုက်ထားရသင်ပါမည်လောမသင်ပါခြင်းဖရာလောဟိတံဗန္တိတဲ့လိုပါဠိလိုမသင်ပါခြင်းဖရာမမြဲဘူးတဲ့ဒီတရားဟာ မမြဲတဲ့အတွက်အာကိုစရာမဟုတ်ဘူးနှိမ့်တဲ့စရာသာစရာမဟုတ်ကောင်းတဲ့တရားလည်းမဟုတ်ဖြစ်ပြီးကြောက်တာမရှိပဲဟာကောမပစ္စည်းတခုသိမ်းထားတယ်ဆိုတာတော့ဖိုးတာပစ္စည်းတခုဒီပစ္စည်းကပျောက်သွားပြီလူတယောက်ကယူသွားလို့မရှိတော့ဘူးဆိုတော့ဒါပေမဲ့လို့သိမ်းထားတဲ့ပုဂ္ဂိုလ်ကရှိတဲ့အနေနဲ့ဆိုရင်သူသားရနေတယ်ငါဘယ်နာမှာရွှေကြီးတယ်ငွေကြီးတယ်ဘိုးရံပစ္စည်းကြီးတယ်အသုံးဆောင်ကြီးတယ်လို့ကိုယ်စိတ်တွေကအာယုံပြုပြီးတော့ အာကိုနေသာယာနေမသိလို့ပေါ့တကယ်သိတဲ့အချိန်ကျရင်ဘယ်အာကိုကြာရှိတော့မလို့အသုံးချလို့သွားပြီးတော့ယူတဲ့ခါကျမတွေ့ဘူးဆိုရင်အာအစအာကိုလာတာတွေအလကားပဲအာအဲ့လိုမျိုးအခုဘတ်တော်ရမိမိတို့သာနာဖြစ်ပြတဲ့တရားတွေမြင်တော့ကရှိတာမြင်တော့ခိုက်တာနေတော့ရှိပါတယ်မြင်ပြီးကြောက်တာမရှိတော့ဘူးအဲ့ဒါကိုရှိသေးတဲ့အနေနဲ့အရင်ကမြင်မြင်ရတဲ့ပုဂ္ဂိုလ်ကပဲခုရှိနေသလို အဲရင်ကမြင်တဲ့စိတ်ကလည်းအခုရှိနေတယ်လို့မြင်မှုဣတိယပြည့်တဲ့မျက်စိကလည်းအခုပဲရှိနေတယ်လို့အစဉ်ထာဝရတည်နေတယ်လို့အောင်းမေ့ပြီးတော့ကိုယ့်ကိုယ်သူ့ကိုယ်တွေตายရနေကြတာမန်စစ်စစ်တော့မြင်ပြီးအဲ့ဒါအကြောက်တော့မရှိတော့ဘူးဒါကြောင့်မမြဲတဲ့တရားဆင်းရဲပဲအဲဆင်းရဲတဲ့တရားလည်းပြောင်းလဲဖောက်ပြန်တဲ့တရားပဲတည်နေတဲ့တရားမဟုတ်ဘူးရှင်းပြီးတော့အိုရင့်ပြီးပြက်သွားတာကြီးတယ်ပဲအဲ့ဒီတရားကငါဥစ္စာပဲလို့ ငါဥစ္စာလေးပဲရှိနေတဲ့အနေအားဖြင့်သာယာသိမ့်ပိုက်ထားဖို့ရကောင်းပါမလားနည်းနည်းတော့နည်းနည်းလာပြီတရားတော့ငါဥစ္စာအနေနဲ့သာယာသိမ့်ပိုက်ထားဖို့ရပြင်မှာဧတံမမကိုဧတံဤတရားဒီဧတံဤတရားဒီမမငါဥစ္စာပဲငါမျက်စိပဲငါမျက်စိပဲလို့ငါမျက်စိပဲလို့ဆိုတဲ့အခါငါမျက်စိကမရှိဘူးမြင်ပြီးကြောက်တာမရှိတော့ဘူးမရှိတဲ့ဥစ္စာငါမျက်စိပဲဆိုပြီးသာသိမ့်ပိုက်ထားဖို့ရပြင်မှာမလားတဲ့မသိမှရှင်ဗျာတဲ့ရှိမှမရှိတော့မသိတော့ အဲ့ဒါဟိုပါဠိမှာတော့၃မိုက်လုံးအကုန်လုံးပေါင်းထားပါတယ်ဘုန်းကြီးကဒီမှာရှင်းအောင်လို့၃မိုက်ခွဲထားတယ်ဒီတမမကတကူဧသောမိဧသောဟမသမိကတကူဧသောမိအတ္တကတကူ၃မိုက်ခွဲထားတယ်ဧသောဤယာတိအဟံအတမိအတဟအတမိတိငါဖြစ်သည်ဟူ၍သမနုပါတိတုံရှုခြင်းဆင်ခြင်ခြင်းထင်မှခြင်းငါကာလံုသင်ပါမည်လော အဲငါပဲလို့ဂုံယူပြီးတော့မာမာနတကြွကိုရာကိုသိမှမလားတဲ့ဒီမျက်စိမျက်စိကြည်လင်တဲ့ရုပ်ကလေးဟာဖြစ်ပြီးကြောက်သွားပြီမရှိဘူးအဲ့ဒါလေးအကြောင်းပြုပြီးတော့ငါပဲငါမျက်စိကြည်လင်တယ်ငါသူများတဲ့ပုံပြီးမြင်နိုင်တယ်ငါမျက်စိမမုံမှုစသည်ဖြင့်ပေါ်တယ်ဟုတ်လားဒီလိုဂုံယူတာဂုံယူတဲ့သူများနဲ့ရှင်းပြန်ပြီးကြည့်တဲ့အခါသူများမမြင်ကိုကမြင်တယ်ဆိုလို့ချင်းငါပို့ပြီးတော့မြင်တယ် ငါးမျက်စိကပိုကောင်းတယ်ဒီလိုဂုဏ်ယူတာအဲဒီတော့ဂုဏ်ယူဖို့ရတော့သိမှမလားတဲ့ဘာဖြစ်လို့လဲဆိုရှိမှမရှိတော့ပဲဟိုမှာကြောက်သွားပြီအဲဒီကြည်နေတဲ့တစ်စီလည်းမရှိဘူးနောက်တစ်ခါကြည့်လို့မြင်တာအစ်စ်ပဲနောက်တစ်ခါကြည့်လို့မြင်တာအစ်စ်ပဲအဲဒါကြောင့်ငါဥစ္စာဟုပါရသိမ့်ပိုက်ထားရသိမှမီးလို့မသိမှဖေရငါပဲဟုဂုဏ်ယူ၍မမနာတရားကောင်းသိမှမီးလားမသိမှရှင်ဖေရငါဤအတ္တထေကိုဟုသိမှဆွဲလန်းရကောသိမှမလား ဧသောဟမေဧသောမိအတ္တဧသောဤယာတိမင်းငါဤအတ္တအထေကိုအတ္တကောင်မေရီဤတိဤသို့သမနုပါတိတုံပြမဆွဲလာခြင်းကကာလနုသင်ပါမည်လောအဲ့ဒီမျက်စိကြည့်ရုပ်လေးကိုငါပဲငါဤအတ္တပဲဒါလေးကအသက်ရှင်နေတဲ့အကောင်လေးပဲဒီလိုပဲဆွဲလာမှသင်ပါမလားဒါလည်းဖြစ်ပြီးကြောက်တော့မရှိတော့ဘူးအဲ့ဒီမရှိတာကိုဆွဲလာမှုရာ မသိဘူးဘောဒါကြောင့်မသိပါအရှင်ဘုရားလို့သုံးခုဖြေပါတယ်အဲ့ဒါတွေကအပိုက်တိုင်းပိုက်တိုင်းမှာဒီလိုအဲမိခွန်းနေအကုန်ပါတယ်อืมဆင်းရဲလို့ချမ်းသာလို့ဆင်းရဲပါဖေရာအဲပြီးတော့ငါဥစ္စာဥပါသိမ့်ပိုက်ထိုင်ရင်သိမှမည်လို့မသိပါရှင်ဘုရားအဲငါပဲခုဂုံယူပြီးမာမနာတက်ကြရင်သိမှမည်လို့မသိပါရှင်ဘုရား ငါရတထေကိုဟုထင်မှဆွဲလိုက်ရကောသိမှာမလားမသိမှာရှင်ဗျာဒါလေဒီပါဠိမှာတော့သူဟာမေဃနှစ်ခုပေါ်တယ်ဘုန်းကြီးမှာတော့ကမေဃက၄ခုဖြစ်သွားတယ်အဲ့ဒီ၄ခုကအပိုက်တိုင်းပိုက်တိုင်းမှာနောက်ကနေဆက်ရမှာအဲ့ဒါဆက်လိုက်လို့ရှိရင်ပုတ်ကြီးအကုန်လုံးပြည့်စုံသွားတယ်ဒါကမြင်တဲ့အခါမျက်စိရုပ်တစ်ခုပဲရှိသေးတယ်မြင်ရသည့်အခြင်းဒီမြဲသလိုမမြဲသလိုနောက်တစ်ခါကရူပနေသာဝနေသာဝတိ ရူပါဆင်းရုပ်တို့သည်မြင်ရသောဆင်းရုပ်တို့သည်အိဋ္ဌာဝမြဲကုန်သလောအနိစ္စဝမမြဲကုန်သလောအနိစ္စဗန္တိမမြဲပါမမြဲကြပါခြင်းဗျာပါဠိမှာတော့ကိုအပြင်ဘက်ကအာယုန်တွေကိုဘဝုံနဲ့သုံးတယ်အများအနေနဲ့သုံးတယ်တခုတည်းမထားဘူးအတွင်းကမျက်စိတို့နားတို့တော့တခုတည်းနဲ့ဧကုံးနဲ့သုံးတယ်လို့မျက်စိဒီနားဒီဧကုံးနဲ့သုံးတယ် အဲမြင်ရတဲ့အဆင်းကြတော့အဆင်းတို့သည်ကြားတဲ့အတန်ကြအတန်တို့သည်လို့ဘုန်းနဲ့သုံးတယ်ဒါပေမဲ့လို့ဗမာမှာတော့အဲ့ဒီလိုကမချောဘူးအဲ့ဒီလိုဆိုရင်ဧကုန်းနဲ့ပဲသူကနားလေသိလွယ်တာပဲသူအတော်မှဒီမှာဧကုန်းနဲ့ပဲထားတယ်မြင်ရတဲ့အဆင်းသည်မြဲသလားမမြဲသလားမြင်တဲ့အခါကလည်းမြင်တိုင်းမြင်တိုင်းမြင်ပြီးကြောက်မြင်ပြီးကြောက်အဲ့ဒီဟာကိုတွေ့ထားတဲ့ပုဂ္ဂိုလ်စင်သာတည်းရဲ့ရှင်နေတာပေါ့မြဲပါရှင်တရားနောက်ကဟိုမှာသင်္ကေတလေးကြားတယ်နော်ဟုတ်လားဒါကြောင့်မှ ဘာခေါ်ရမလဲလို့သာကြက်ချီကလည်းမဟုတ်ပါလည်းမဟုတ်လို့သာနီနီအဝိုင်းလေးကိုလို့လို့အောင်ပါဘုန်းကြီးတို့နာမည်မပေးတော့ဘူးဒီမှာဘုန်းကြီးတက်ကသူ့မှာရှိတဲ့သင်္ကေတသင်တော့သင်ကြပါရဲ့ဆိုပါစက်ကြတဲ့စိတ်ခေါ်ရမှာလို့နော်အဲခေခွန်းအော်ဒါလည်းခေခွန်းဆိုရင်ခေခွန်းလို့ဟမ်အဲခေခွန်းဝိုင်းအဲ့ဒီဝိုင်းလေးကဒါလေးကဟိုနောက်နောက်ကဟိုမှာပြထားခဲ့တဲ့ စာကြောင်းအလုံးအလုံး၅ကြောင်းပေါ့ဟုတ်လားအဲဒီစာကြောင်း၅လုံး၅ကြောင်းမှာဒီနေရာဆက်ရမယ်လို့ပြောဆိုတာပြီးတာမမြဲပါရှင်ဖျားပြီးလို့ရှိရင်နောက်တစ်ခါမေးခွန်းလာရမယ်မမြဲသောတရားသည်ဆင်းရဲလောချမ်းသာလောဆင်းရဲပါရှင်ဖျားမမြဲဆင်းရဲပြောင်းလဲဖောက်ပြန်တတ်သောတရားကိုငါဥစ္စာဟုဘာယသိမ့်ပိတ်ထားရန်သင်ပါမည်လောမသင်ပါရှင်ဖျားငါပဲဟု ဂုံယူ၍မတ္တရာဟောသင်ပါမည်လို့မသင်ပါရှင်ဖေယငါဤအတ္တအထေကိုဟုသင်ပါဆွဲလာရာဟောသင်ပါမည်လို့မသင်ပါရှင်ဖေယဆိုတဲ့အဲဒီစာကြောင်းအားလုံး၄ကြောင်းကြည့်တယ်အဲအမေက၃ခုအဲအမေက၄ခုအဖြေက၄ခုပေါ့လေအမေအမေဖြေ၄ခုအဲ့ဒါတက်ဖို့ရပြထားပါလေကပြီးတော့မြင်သိမှုပြီးတဲ့တရားချုံသွားတယ် ဒီမှာခုနကအတိုင်းလာမှာပဲမြင်သိမှုသည်ဆိုတာမြင်မြင်လာတယ်ကိုမျက်စိမြင်လိုက်မြင်တယ်မြင်တယ်မြင်တယ်မှလည်းမြင်လိုက်ကြောက်တယ်မြင်လိုက်ကြောက်တယ်မြင်သိမှုသည်မြဲသလားမမြဲသလားမမြဲပါခြင်းတရားဟောခုနကပြည့်ချီအုံနေပါတော့ဖြေပွင့်ရောက်သွားတယ်အဲဖြေပွင့်ဝိုင်းမမြဲသောတရားသည်ဆင်းရဲလို့ချမ်းသာလို့ဆင်းရဲပါခြင်းပြပြီးတော့ဘုံလုံးကြည့်ရမှာလားအပြည့်ဆိုပြီးတော့ကြည့်ရမှာဒါလေးနာမှာရောက်တော့မြင်တွေ့မှုသည်ရဲ့ မြင်တဲ့အခါကလည်းမြင်ရတဲ့အာရုံနဲ့စိတ်နဲ့တွေ့တာဖတ်တာလို့ခေါ်တယ်သက္ကုတံဖတ်တာတဲ့မြင်ရတဲ့အာရုံစိတ်ထဲမှာတွေ့သွားအဲစိတ်ကူးထဲမှာစိတ်ကူးသက်သက်နဲ့တွေ့တာမှသာထင်ရှားတယ်မြင်တာကတော့မြင်တာနဲ့ရောနေစိတ်ကူးတဲ့အခါကျတော့စိတ်ကူးထဲမှာအာရုံတွေပေါ်နေကြတာစိတ်နဲ့အာရုံနဲ့တွေ့လာဖတ်တာအဲမြင်တွေ့မှုသည်မြဲသလားမမြဲသလားမမြဲပါခြင်းတရားဆိုပြီးခုနဖြေဝင်ဝိုင်းကလာရမမြဲတော့တရားသည်ဆင်းရဲတော့ချမ်းသာလို့တာလေအကုန်လုံးပြရပါတယ် မြင်တွေ့လို့ဖြစ်ပေါ်လာသောဝေဒနာသင်ညာသင်္ခါရဝိညာဉ်တရားစုသည်မြဲသလားမမြဲသလားဒီပြင်သုတ်တွေမှာတော့ကိုမြင်တွေ့ခြင်းကြောင့်မြင်တွေ့မှုဖသကြောင့်ဒုက္ခဒုက္ခဥပေက္ခဝေဒနာ၃ပါးဖြစ်တယ်အဲ့ဒီဝေဒနာ၃ပါးဟာမြဲသလားမမြဲသလားဒီလိုမေးပါတယ်ဒီရင်သုတ်တယ်ဒီရာဟုလသုတ်တာမှာထူးတာကတော့သူကဝေဒနာတွေမကဘဲနဲ့သင်ညာသင်္ခါရဝိညာဉ်တရားတွေအကုန်လုံးထည့်တာဒီသုတ်ကထူးတယ်ဒီပြင်သုတ်တယ်တော်တော်ကိုမထူးဘူးလေဥစ္စာဒီနေရာနေရာကတော့အထူးမှတ်တာ ယမိဒံသာဟုလသက္ကုသမ္ပါဒသစ္စာဥပ္ပဇတိဝေဒနာကတံပညာကတံသင်္ခါရကတံဝိညာဏကတံတံပိနိစ္စဝါအနိစ္စဝါတိမြတ်စွာဘုရားမေရာဟုလစိတ္တယဟုလသက္ကုသမ္ပါဒသစ္စာသက္ကုသမ္ပါဒဟုသောအကြောင်းကြောင့်သက္ကုသမ္ပါဒသစ္စာမြင်တွေ့မှုသောအကြောင်းကြောင့်မြင်ရတဲ့အောင်နဲ့စိတ်နဲ့တွေ့သွားခြင်းကြောင့်မျက်စိထဲမှာတွေ့သွားတယ် ကောင်းတာတွေတွေ့သွားပြီမကောင်းတာတွေတွေ့သွားပြီအလေလားအာယုံတွေတွေ့သွားပြီအဲအမြင်တွေ့မှုသောအကြောင်းကြောင့်ဝေဒနာကြောင့်ဝေဒနာကတန်းကျင်ဝေဒနာသဘောတရားစုသည်ဉာဏ်ပညာကတန်းသိခြင်းသိညာသဘောတရားစုသည်ဉာဏ်သင်္ခါရကတန်းကျင်သင်္ခါရသဘောတရားစုဉာဏ်ဝိညာဏကတန်းကျင်ဝိညာဉ်စိတ်ဝိညာဉ်သဘောတရားစုသည်ဥပ္ပစ္စတိဖြစ်ပေါ်လာ၏ဓမ္မိသော ဝေဒနာပညာသင်္ခါရဝိညာဉ်ဆိုတဲ့သဘောတရားစုသည်ဒီနေသံဝအမြဲသလိုအနိစ္စဝမမြဲသလိုမြတ်စွာဘုရားမေးအဲ့ဒါကိုတရားဘာသာပြန်ထားတယ်ဒီမှာဘာသာပြန်ထားတယ်ဒီမြင်တွေ့လို့ဖြစ်ပေါ်လာတော့မြင်မြင်ရတဲ့အာရုံနဲ့ပြီးနေတွေ့သွားလို့ဝေဒနာခံစားမှုလည်းဖြစ်တယ်တဲ့ကောင်းရင်ကောင်းလဲဆိုးရင်ဆိုးလိုက်ပေါ့လေကောင်းကောင်းလေးမြင်ရတဲ့အခါမျက်စိထဲမှာကောင်းတယ်လို့ထင်ရတယ်မကောင်းတာတွေမြင်ရတဲ့အခါမျက်စိထဲမှာကောင်းသွားတယ်လို့ထင်ရတယ်အကန့်ကဲ့သွားတယ်လို့ထင်ရတယ် အလယ်လားအာယုံတွေတွေ့တဲ့အခါတော့ဘာမှမထင်ကြဘူးသိခါပဲပြီးတော့သင်ညာတဲ့မြင်ရတဲ့အာယုံကိုမှတ်သားတာဘယ်လိုဟာလေးပဲလို့မှားလိုက်တာလေးလည်းသူကရှိတယ်သင်္ခါရတဲ့နှလုံးသွင်းမှုစသည်အဲသင်္ခါရခန္ဓာတရားတွေ90ရှိတယ်ထိုက်ကြလို့ဆိုဖြစ်တယ်ဝိညာဉ်စွာစိတ်ပါပဲခုနမြင်သိမှုစိတ်ပဲအဲ့ဒီတရားတွေဖြစ်တယ်တဲ့အဲ့ဒီတရားတွေဟာလည်းမြဲသလားမမြဲသလားဆိုတာမမြဲပါအရှင်ဘုရားဆိုပြီးတော့ခုနကဒီဝင်ဝိုင်းကခုနကဥစ္စာတွေအကုန်လုံး အမြဲသောတရားသည်ဆင်းရဲလောချမ်းသာလောမမြဲဆင်းရဲကြောင်းလဲဖောက်ပြန်လာသောတရားကိုငါဥစ္စာဟုသာယာသိမ့်ပိုက်ထားရန်သင်ပါမည်လောမသိပါသင်ပြသဖြင့်အဲ့ဒါတွေအကုန်လုံးဖြစ်ရမှာဟုတ်လားဒါကမြင်ခိုက်ခဏမှာဖြစ်ပေါ်တဲ့တရား၅မျိုး1 2 3 4 5နော်နံပါတ်5ကိုတရား၅မျိုးကိုအစဉ်တိုင်းမြတ်စွာဘုရားမေးလို့ရှင်ရာဟုလာကအစဉ်တိုင်းရှင်းနေပါဟုတ်လားဒါတွေကယောဂီပုဂ္ဂိုလ်တွေသိရမယ်ဟုတ်လား မှန်ကောင်းပါရဲ့ပြိတ္တတွေညတော့လွဲကြဖြေကုန်မလားတော့ပြောတာစိတ်တော့လွဲကြတယ်မရှိဘူးနောက်ကဒီကတော့ဒီကလောဆိုလို့ရှိရင်ဖြင့်မမြဲပါခြင်းဖရာမြဲသလားမမြဲသလားမမြဲပါခြင်းဖရာအဲသင်ရတော့ချမ်းသာတော့သင်ရပါခြင်းဖရာအဲသင်ပါမည်လို့ဆိုမသင်ပါခြင်းဖရာမသင်ပါခြင်းဖရာမဒါရီကလွဲတယ်ဆိုတာမြဲလွဲကြတော့တရားမရှိပါဘူးသို့တော်လည်းညာလေးဝင်ပြီးဖြေလို့ရှိရင်တော့အခုမေ့တင်နေတော့မဲ့ဝိပဿနာညာဖြစ်ပြီးတော့ ဉာဏ်လူတရားသူတွေလည်းပဲတိုးတက်ပြီးသွားနိုင်ပါတယ်မြတ်စွာဘုရားတော်ဒါတွေစိတ်စိတ်အကုန်လုံးဟောနေတာဘုန်းကြီးတော်ဒါတွေအကုန်လုံးဟောနိုင်မယ်မသိဘူးလို့သာဒါတွေအကုန်လုံးစင့်ကောင်ပြောနေလို့ရှိရင်ဒေနာကြီးမပြီးဘူးထင်တယ်လို့သာပြီးပုံမြောက်အဲမြတ်စွာဘုရားတော်ဒီလိုဟောနေတာပဲပညာဥလာနဲ့ဟောနေကဲဘုန်းကြီးကမေးမယ်အဲဒီကစိတ်ထဲကညာသက်ဝင်ပြီးတော့ဖြေရမယ် မြင်စေခဏ၌ဖြစ်သောမျက်စိသည်မြဲသလားမမြဲသလားမမြဲသောတရားသည်ဆင်းရဲသောချမ်းသာလောမမြဲဆင်းရဲပြောင်းလဲဖောက်ပြန်လာသောတရားကိုငါဥစ္စာဟုပါရသိမ့်ပိုက်ထားရန်သင်ပါမည်လော ငါပဲဟုခုံယူ၍မတ္တရာသောအသင်ပါမည်လောငါဤအတ္တထေကိုဟုထင်မှဆွဲလာရာကိုအသင်ပါမည်လောမြင်ရသည့်အသင်သည်မြဲသလောမမြဲသလောမမြဲသောတရားသည်ဆင်းရဲလော ချမ်းသာလောမမြဲဆင်းရဲပြောင်းလဲဖောက်ပြန်လာသောတရားကိုငါဥစ္စာဟု သာယာသိမ့်ပိထာယံပြစ်မာမည်လောငါပဲဟုဂုံယူ၍မတရံကိုပြစ်မာမည်လောငါဤအတ္တသေးကိုဟုထင်မှဆွဲလာရာကိုသိမှမည်လောမြင်သိမှုသည်မြဲသလိုမမြဲသလိုမမြဲသောတရားသည်ဆင်းရဲလောချမ်းသာလော မမြဲဆင်းရဲပြောင်းလဲဖောက်ပြန်လာသောတရားကိုငါဥစ္စာဟုသာယာသိမ့်ပဲ့ထားရန်သင်ပါမည်လောငါပဲဟုဂုံယူ၍မန္တရံကိုသင်ပါမည်လောငါဤအတ္တထေကိုဟုသင်မဆွဲလန်းရာကိုသင်ပါမည်လောမြင်တွေ့မှုသည်မြဲသလားမမြဲသလား မမြဲသောတရားသည်ဆင်းရဲသောချမ်းသာသောမမြဲဆင်းရဲပြောင်းလဲဖောက်ပြန်လာသောတရားကိုငါဥစ္စာဟုသာယာသိမ့်ပိုက်ထားရသင်ပါမည်လောငါပဲဟုဂုံယူ၍မန္တရာကိုသင်ပါမည်လောငါဤအတ္တထေကိုဟုထင်မှဆွဲလာရာကိုသင်ပါမည်လော မြင်တွေ့လို့ဖြစ်ပေါ်လာသော ဝေဒနာပညာသင်္ခါရဝိညာဉ်တရားစုသည်မြဲသလားမမြဲသလားမမြဲသောတရားသည်ဆင်းရဲလောချမ်းသာလောမမြဲဆင်းရဲပြောင်းလဲဖောက်ပြန်လာသောတရားကိုငါဥစ္စာဟုသာယာသိမ့်ပိုက်ထားရန်သင်ပါမည်လောငါပဲဟုဂုံယူ၍မတ္တရာငောသင်ပါမည်လော ငါဤအတ္တအထေကိုဟုထင်မှဆွဲလန်းရာကောသင်ပါမည်လောဟောတာမြင်စေခဏကငါးပါးသောတရားတွေအမေးပြေသုံးသွားတယ်နောက်ကိုကြားစေခဏမှလည်းဒီတိုင်းပဲငါးကိုဒီလိုလားမြန်မာတော့ချုံတာတယ်ကြားစေခဏမှနာသည်ဆိုပြီးတော့လည်းမမြဲတယ်လို့မမြဲတော့ဘုန်းကြီးချုံတာတယ်ကြားသည်အတန်သည်ဆိုပြီးတော့လည်းချုံတာတယ်ကြာတိမှုသည်ဆိုပြီးတော့အဲ့ဒီနောက်တော့ခေါ်တော့မခေါ်တော့၄နဲ့၅နီးတူခေါ်လေးဆိုပြီးလုပ်တာလေ လေးကဘာလို့ဆိုဟိုမှာမြင်တွေ့မှုဒီမှာတော့ကြားတွေ့မှုပေါ့အနေနဲ့ဘာဘာပြင်ရငါကဘာလို့ဆိုတော့မြင်တွေ့လို့ဆိုကြားတွေ့လို့ပေါ့ကြားတွေ့လို့ဖြစ်ပေါ်လာတော့ဝေဒနာပညာသင်္ခါရဝิญဉ်တရားစုပြီးမြဲတယ်တော့မမြဲအဲ့ဒါတွေအကုန်လုံးခေါ်ရမှာနေဒီလိုပဲအဲတပိုက်တပိုက်ပြီးတာတော့တော့ပြီးပါလိမ့်မယ်ထမရဲ့နားကကြားတဲ့အခါတော့ကိုယ်ထင်ကြားပါတယ်နားကကြားရင်ကြားတယ်ကြားတယ်တော့မှတော့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 ဖြစ်ပြီးကြောက်ဖြစ်ပြီးကြောက်ဒုက္ခိုက်တာနဲ့ကြားတယ်တခါမှလည်းတခါကြောက်ကြားတယ်တခါမှလည်းအကုန်လုံးကြောက်လိုက်နေတာငါးပါးသောတရားတွေဟာနာအပန်းဈာတိမှုဈာတွေ့မှုဈာတွေ့လို့ဖြစ်တဲ့ခန္ဓာနာခန္ဓာ၄ပါးဒီတရားတွေအကုန်လုံးကြားရင်ကြားတယ်မှလိုက်ကြောက်ကြားတယ်မှလိုက်ကြောက်ကြားတယ်မှလိုက်ကြောက်ဒါကိုမေးနေတာကွာအဲ့ဒါကိုမေးတာအဲ့ဒါရှင်းရမယ်ကြားစေခဏနာဤ လိုက်မစွန်နဲ့အဖြေချမှတော့နော်ကြာစေခဏ၌သင်ကြားဖြစ်ပေါ်လာသောနာသည်မြဲသလိုမမြဲသလိုမမြဲသောတရားသည်ဆင်းရဲလောချမ်းသာလောမမြဲဆင်းရဲပြောင်းလဲဖောက်ပြန်လာသောတရားကိုငါဥစ္စာဟုသာယာသိမ့်ပိုက်ထရန်သင်ပါမည်လောငါပဲဟုဂုံယူ၍မန္တရာကိုသင်ပါမည်လော ငါဤအတ္တထေကိုဟုထင်မှဆွဲလန်းရာကောအသင်မှမည်လောကြားရသည်အတန်ဤမြဲသလိုမမြဲသလိုမမြဲသောတရားသည်ဆင်းရဲလောချမ်းသာလောမမြဲဆင်းရဲပြောင်းလဲဖောက်ပြန်သောတရားကိုငါဥစ္စာဟုဘာယသိမ့်ပိထရန်သင်ပါမည်လောငါပဲဟုဂုံယူ၍မန္တရံကောသင်ပါမည်လော ငါဤအတ္တသေကိုဟုထင်မှဆွဲလာရကောအသင်ပါမည်လောကြာတိမှုသည်မြဲသလားမမြဲသလားမမြဲသောတရားသည်ဆင်းရဲသောချမ်းသာသောမမြဲဆင်းရဲပြောင်းလဲဖောက်ပြန်သောတရားကိုငါဥစ္စာဟုသာယာသိမ့်ပိုက်ထားရန်သင်ပါမည်လောငါပဲဟုဂုံယူ၍မတရားကိုအသင်ပါမည်လော ငါဤအတ္တထေကိုဟုထင်မှဆွဲလာရာကောသင်ပါမည်လောလေးငါခေါ်ရမယ်လို့ဆိုပေါ်ကုန်လေမြင်တွေ့မှုသည်မြဲသလားမမြဲသလားမမြဲသောတရားသည်ဆင်းရဲလောချမ်းသာလော မမြဲအစဉ်အပြောင်းလဲဖောက်ပြန်တော်တရားကိုငါဥစ္စာဟုသာယာသိမ့်ပိတ်ထရန်သိမ့်ပါမည်လောငါပဲဟုဂုံယူ၍မန္တရံကိုသိမ့်ပါမည်လောငါဤအတ္တအထေကို ဟုထင်မှဆွဲလာရကိုသိမ့်ပါမည်လောဒီငါပေါ်ရမယ်ကြားတွေ့လို့ဖြစ်ပေါ်လာသော ဝေဒနာပညာသင်္ခါရဝิญဉ္ဇတရားစုသည် မြဲသလိုမမြဲသလို မြဲသောတရားသည်ဆင်းရဲသောချမ်းသာသောမမြဲဆင်းရဲပြောင်းလဲဖောက်ပြန်သောတရားကိုငါဥစ္စာဟုပါရသိမ့်ပိုက်ထားရပင်ပါမည်လောငါပဲဟုဂုံယူ၍မတရားကိုအသိမှမည်လောငါ၏အတ္တအသေးကိုဟုသင်မဆွဲလာရကိုအသိမှမည်လောဒါကကြားစေခဏမှာဖြစ်ပေါ်တဲ့တရားတွေ အခုကယောဂီပုဂ္ဂိုလ်မှာတော့ကြားတယ်မှလိုက်ကြားတာလေးကြောက်တာလေးကြားတယ်မှလိုက်ကြားတာလေးအဲ့ဒါလေးကိုပြောနေတာကြားတယ်ကြားတယ်မှားရင်မှားရင်ကြားပြီးရင်ကြောက်သွားရင်ကြားပြီးရင်ကြောက်သွားရင်ကြားပြီးရင်ကြောက်သွားရင်ဒါတွေတွေ့တော့ကြားမှုတရားဖြစ်တဲ့နားလည်းမမြဲဘူးကြားတဲ့အတန်လည်းမမြဲဘူးကြားသိသွားတာလည်းမမြဲဘူးအဲကြားတဲ့အတန်နဲ့တွေ့သွားတာနားထဲမှာကြားပြီးတွေ့သွားတာလည်းမမြဲဘူးနားထဲတိုက်ခိုက်လာတယ်လို့ပါသင်ကြားပါတယ်အမှန်တရားတွေကြားတွေ့မှုပါ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 မမြဲမှမမြဲပဲနေတဲ့သားကအာကိုစရာချမ်းသာတော့မဟုတ်ဘူးအာမကိုရတဲ့ကြောက်စရာဆင်းရဲပဲအဲဒီမမြဲဆင်းရဲပြောင်းလဲဖောက်ပြန်တဲ့တရားငါဥစ္စာပဲလို့သာသိမ့်ပိုက်ထားရလည်းမသိဘူးငါပဲလို့ကိုယ်ယူပြီးတော့မတက်ရလည်းမသိဘူးငါဤအတ္တအထေကိုလေးပဲအသက်ကောင်လေးပဲလို့ဒီလိုလည်းပဲဆင်ခြင်သွဲလာမှရမသိဘူးလို့ဆိုတာကိုပေါ်လို့ဒီမေးခွန်းကမေးပါတယ်နေတော့နှာခေါင်း နှာခေါင်းကနံပြီးတဲ့ခါလာတယ်နံပြီးတဲ့ခါ၅ပါးသောတရားတွေကိုလည်းမိကွန်းထုတ်တယ်နံပြီးတဲ့ခဏ၌ဖြစ်ပေါ်သောနှာခေါင်းယုတ်သည် မြဲသလားမမြဲသလားမမြဲသောတရားသည်ဆင်းရဲလောချမ်းသာလော မမြဲဆင်းရဲပြောင်းလဲဖောက်ပြန်သောတရားကိုငါဟုသာဟုသာယာသိမ့်ပိတ်ထားရန်သင်ပါမည်လောငါဟုဂုံယူ၍မန္တရာကိုသင်ပါမည်လောငါဤအတ္တထေကိုဟုထင်မှဆွဲလာရသောသင်ပါမည်လောနာရသည်အနာမီမြဲသလိုမမြဲသလိုမမြဲသောတရားသည်ဆင်းရဲလောချမ်းသာလော မမြဲဆင်းရဲပြောင်းလဲဖောက်ပြန်လာသောတရားကိုငါဥစ္စာဟုသာယာသိမ့်ပိထရန်သင်ပါမည်လောငါပဲဟုဂုံယူ၍မန္တရာကိုသင်ပါမည်လောငါ၏အတ္တထေကိုဟုထင်မှဆွဲလာရာကိုသင်ပါမည်လောနာတိမှုသည်မြဲသလိုမမြဲသလိုမမြဲသောတရားသည်ဆင်းရဲသောချမ်းသာသော မြဲဆင်းရဲကြောင်းလဲဖောက်ပြန်လာသောတရားကိုငါဥစ္စာဟုသာယသိမ့်ပေထာယံသင်ပါမည်လောငါပဲဟုဂုံယူ၍မတရားကိုသင်ပါမည်လောငါဤအတ္တထေကိုဟုထင်မှဆွဲလန်းရာကိုသင်ပါမည်လောနာတွေ့မှုသည်မြဲသလိုမမြဲသလိုမမြဲသောတရားသည်ဆင်းရဲလောချမ်းသာလော မမြဲဆင်းရဲပြောင်းလဲဖောက်ပြန်လာသောတရားကိုငါဥစ္စာဟုသာယာသိမ့်ပိထားရန်သင်ပါမည်လောငါပဲဟုဂုံယူ၍ဗန္တရံကိုသင်ပါမည်လောငါဤအတ္တထေကိုဟုသင်ပါဆွဲလာရကိုသင်ပါမည်လောနာတွေ့လို့ဖြစ်ပေါ်လာသောဝေဒနာပညာသင်္ခါရဝိညာဉ်တရားစုသည်မြဲသလားမမြဲသလား ဆဲသောတရားသည်ဆင်းရဲလောချမ်းသာလောအမြဲဆင်းရဲပြောင်းလဲဖောက်ပြန်လာသောတရားကိုငါဥစ္စာဟုသာယသိမ့်ပိုက်ထားရန်သင်ပါမည်လောငါပဲဟုဂုံယူ၍မန္တရာဟောသင်ပါမည်လောငါဤအတ္တအထေကိုဟုထင်မှဆွမ်းလာရာဟောသင်ပါမည်လောဒါကနှာခေါင်းကနာသိမှုနဲ့သာပြီးတော့မြဲတယ်လို့ဆွဲလာမှု မဖြစ်သင့်ဘူးချမ်းသာတယ်ကောင်းတယ်လို့ဆွဲလာမှုမဖြစ်သင့်ဘူးငါပဲသက်ရှင်တယ်ကောင်းမယ်လို့ဒီလိုသင်မဆွဲလာမှုမဖြစ်သင့်ဘူးကိုဒါပေါ်ပြတာသုံသွားပါပြီလျာကအရသာပြီးတဲ့အခါမှာငါပြောရှိတယ်လျာရဲ့အရသာရဲ့အရသာပြီးမှုရဲ့အရသာတွေးမှုရဲ့အရသာတွေလို့ဖြစ်ပေါ်လာတဲ့ဝေဒနာပညာသင်္ခါရဝိညာဉ်ဆိုတဲ့နာခန္ဓာ၄ပါးရဲ့အဲ့ဒါတွေကိုဒီကမေးခွန်းတွေ လျာအရသာကိုသိစေခဏ၌ဖြစ်ပေါ်သောလျာယုတ်သည်မြဲသလိုမမြဲသလိုသားတဲ့အခါမှာသမင်းဟင်မုတ်အဲလက်ဖက်ရည်စားပြီးသားတဲ့တော့တဲ့အခါကာလမှာကြာပေါ်မှာရောက်လာတဲ့အရသာလေးကိုချိုရင်ချိုတယ်ချင်းချင်းနဲ့စတဲ့ခါတဲ့ခါတဲ့ငန်းတဲ့စိတ်နဲ့ကောင်းတဲ့အဲ့ဒါလေးပြီးသွားတယ်လျာလျာဘဝနဲ့ရတာလေးပြီးသွား အဲ့ဒီရတာသိတာလေးမှာရတာသိမှုလေးကြည်ရတာလျှာရုပ်ခေါ်တယ်ကြာကြီးတစ်ခုလုံးတော့မဟုတ်ဘူးအဲ့ဒီကြာထဲမှာကြာကြည်ရုပ်လို့ခေါ်ပါတယ်အဲ့ဒီအဲ့ဒီကြာရုပ်ကိုခုမေးတယ်ရတာသိတဲ့အခါမှာရတာလေးသိရဲဆိုကြောက်တာလေသိတယ်ဆိုကြောက်တာပါပဲอืมအဲ့ဒီရတာအဲရတာသိမှုလေးကြည်ရလျှာရုပ်ပြီးတော့ရတာရုပ်ရတာဆိုတာတော့ချုပ်ချင်းစပ်ဖန်ခံခါပေါ်တယ်ရတာ အဲဒီရတာကိုသိမှုဆိုတာရတာသိတဲ့သဘောလေးရတာပေါ်သွားတဲ့သဘောလေးရတာနဲ့တွေ့သွားတဲ့သဘောလေးရတာနဲ့တွေ့လို့ဖြစ်ပေါ်လာတဲ့ဝေဒနာပညာသင်္ခါရကောင်းလိုက်ဆိုးလိုက်ဒီဝေဒနာစသည်နဲ့နာခန္ဓာတွေအဲဒါတွေအဲဒီ၅မျိုးကိုခုကြည့်ရမေခွန်းထုတ်သာဇေခဏ၌ဖြစ်ပေါ်လာသောလျာယုတ်သည်မြဲသလောမမြဲသလောမမြဲသောတရားသည်ဆင်းရဲလောချမ်းသာလော မြဲဆင်းရဲပြောင်းလဲပေါက်ပြန်သောတရားကိုငါဥစ္စာဟုသာယသိမ့်ပိုက်ထားရမင်းပါမည်လောငါပဲဟုဂုံယူ၍မှန်တရားကိုသိမ့်ပါမည်လောငါဤအတ္တအထေကိုဟုထင်မှဆွဲလာရကိုသိမ့်ပါမည်လောအရသာသည်မြဲသလားမမြဲသလားတရားပေါ်မှာချိုးရဲဆိုမရှိဘူးရှင်းရဲဆိုမရှိဘူးပြီးရင်ကြောက်သွားတာပဲ အဲ့ဒါလေးကိုမမြဲတဲ့သဘောစာရင်စာရင်နဲ့တင်ကြတဲ့ကျုပ်ပုဂ္ဂိုလ်တွေဝိပဿနာရှုမှတ်ကောင်းနေတဲ့ကစာစာရင်မှတ်နေလို့ရှိရင်ရတာလေးတွေကတခါလေကြောက်ကြတော့ဘာမှကောင်းတယ်လို့ချင်းမွန်းပေါ်ရမရှိဘူးပြစ်ပြီးကြောက်ပြစ်ပြီးကြောက်သို့တော်လည်းချင်းခဲတယ်သူကရတာကစာပြမှလည်းစာစားတဲ့ခါလည်းအမှတ်ကလည်းကောင်းနေဦးမှာနေမှတင်ကြတယ်ရတာယုတ်သည်မြဲသလိုမမြဲသလို မြဲသောတရားသည်ဆင်းရဲသောချမ်းသာသောမမြဲဆင်းရဲပြောင်းလဲဖောက်ပြန်လာသောတရားကိုငါဥစ္စာဟုသာယာသိပ္ပယံသင်ပါမည်လောငါပဲဟုဂုံယူ၍မန္တရာကိုသင်ပါမည်လောငါဤအတ္တအထေကိုဟုထင်မှဆွဲလာရကိုသင်ပါမည်လောရတာသိမှုသည်မြဲသလားမမြဲသလား မြဲသောတရားသည်ဆင်းရဲသောချမ်းသာသောမမြဲဆင်းရဲပြောင်းလဲဖောက်ပြန်လာသောတရားကိုငါဥစ္စာဟုသာယာသိမ့်ပိတ်ထားရသင့်ပါမည်လောငါပဲဟုဂုံယူ၍မတရားဟောသင့်ပါမည်လောငါဤအတ္တထေကိုဟုထင်မှဆွဲလာရသောသင့်ပါမည်လောအရသာတွေ့မှုသည်မြဲသလားမမြဲသလား မမြဲသောတရားသည်ဆင်းရဲသောချမ်းသာသောမမြဲဆင်းရဲပြောင်းလဲဖောက်ပြန်တတ်သောတရားကိုငါဥစ္စာဟုသာယာသိမ့်ပိုက်ထားရသင့်ပါမည်လောအာဘဲဟုဂုံယူ၍မန္တရာကိုသင့်ပါမည်လောငါရိယတာထေကိုဟုထင်မှဆွဲလန်းရာကိုသင့်ပါမည်လော အရသာတွေ့လို့ဖြစ်ပေါ်လာသော ဝေဒနာပညာသင်္ခါရဝิญဉ်တရားစုသည်မြဲသလားမမြဲသလားမမြဲသောတရားသည်ဆင်းရဲသောချမ်းသာသောမမြဲဆင်းရဲပြောင်းလဲဖောက်ပြန်သောတရားကိုငါဥစားဟုသာယာသိမ့်ပိုက်ထားရသင့်ပါမည်လောငါပဲဟုဂုံယူ၍မှတက်ရကိုသင့်ပါမည်လော ငါဤအတာထဲကိုထင်မှဆွဲလန်းရာကိုသင်ပါပြီလို့အဲကအရာသာစားတဲ့အခါမှာ တွေ့ရတယ်တရား၅မျိုးအတိအတိနေစမြဲတယ်လို့လည်းမဆိုနိုင်ဘူးဒုက္ခချမ်းသာတယ်လို့လည်းမဆိုနိုင်ဘူးအတ္တအသက်ရှင်တယ်အကောင်လေးပဲလို့လည်းမဆိုနိုင်ဘူးအနေစဒုက္ခအနတ္တတရားပဲလို့ညာနဲ့ပေါ်သွားအောင်လို့မြတ်စွာဘုရားအသိစိတ်မေးပါတယ်။ဒါနကောင်းတဲ့တရားတွေပါပဲ။ဒါနကောင်းတဲ့တရားတွေပဲဒါတွေ မြတ်စွာဘုရားကမေးလို့ပညာဟုလာကကြေးအဲခြေပုံတွေဒါတွေလိုက်ပြီးတော့ခြေရနှလုံးသွင်းရဒါတွေဟာလည်းဖုဒ္ဒနာတွေပါပဲဒီတင်သုတ်တွေမှာလည်းပဲဒီလိုပါမြတ်စွာဘုရားကမေးတရားနာတဲ့ပုဂ္ဂိုလ်တွေကခြေဒီပုံဒီနည်းတွေအများကြီးရှိပါတယ်လို့လေကိုကအတွေ့ရောက်လာတယ်ကိုကတွေ့ထိတဲ့အခါကလားကိုကတွေ့ထိတယ်ဆိုတာကတော့ဒီကိုယ်လုံးအနှံ့ပြပဲအများကြီးရှိတယ် သွေးသားဆိုပြီးကောင်းနေတဲ့နေရာတွေဟူသည်များအကုန်လုံးအတွေ့အထိရှိတာအတ္တပြားရလွတ်နေတဲ့နေရာမရှိဘူးဘယ်နေရာကဖြစ်ဖြစ်ထိလိုက်လို့ရှိရင်ဖြင့်ကောင်းတာနဲ့တွေ့ရင်လည်းပဲကောင်းတဲ့သဘောလေးပေါ်မှာပဲသိုးတာနဲ့တွေ့ရင်သိုးတဲ့သဘောများသားနဲ့သိုးတဲ့သဘောတွေကပေါ်တယ်ဘယ်နေရာကဖြစ်ဖြစ်ကျမ်းနာနဲ့အတွင်းနဲ့တွေ့ရင်နာမယ်ပူတဲ့အတွင်းနဲ့တွေ့ရင်လည်းပူလောင်သွားမယ်အေးတဲ့အတွင်းနဲ့တွေ့ရင်လည်းအေးသွားမယ်အဲဒါကိုယ်ထဲမှာကောင်းသောအတွေ့မကောင်းသောအတွေ့တွေက ဘယ်နေရာကမဆိုဖြစ်နိုင်တယ်အဲ့ဒီနေရာတိုင်းနေရာတိုင်းမှာကာယပတာရကိုယ်ကြည့်ရုပ်စွာရှိတယ်အဲ့ဒီအတွေ့လေးကိုဖတ်တတ်တဲ့မျက်စိအကြည့်လိုပဲသူကလည်းရုပ်လေးတစ်မျိုးပဲဒီကိုယ်လုံးမှာနေရာတိုင်းနေရာတိုင်းမှာအဲ့ဒီလိုကိုယ်ကြည့်ရုပ်စွာကာယပတာရရုပ်တွေဒီကိုယ်လုံးပြန့်နှံ့ပြီးတော့တီးနေတယ်အဲ့ဒါကိုကိုယ်လို့ဒီကခေါ်တယ်ကိုယ်သည်လို့ကာယပတာရခေါ်တယ်ကိုယ်ကြည့်ရုပ်သည် တွေ့ထီစေခဏမှာတဲ့တွေ့ထီစေခဏမှာထဲမှာကျမ်းသားနဲ့ပထဝီနဲ့တွေ့ထီတာလည်းရှိတယ်ပူနွေးအေးတဲ့တေသောနဲ့တွေ့ထီတာလည်းရှိတယ်တောင်တင်းလှုပ်ရှားတဲ့ဝါရောနဲ့တွေ့ထီတာလည်းရှိတယ်အဲဒီအတွေ့အထိဆိုတာ၃မျိုးပဲအဲဒီ၃မျိုးနဲ့၃မျိုးမျိုးနဲ့တွေ့ထီတဲ့အခါကာလမှာအခုအကြမ်းများချင်းပြောမယ်ဆိုလို့ရှိရင်ထိုင်းနေတော့ကိုအောက်ကကြမ်းခင်းနေကြားခင်းနေအဲဒါတွေ့နေဘဝတင်နေတွေ့ထီနေတယ် ဒီတော့ချင်းချင်းတွေ့တည်နေတယ်လက်နဲ့တွေ့တည်နေတယ်လက်ချင်းချင်းတွေ့တည်နေတယ်လက်နဲ့ဝန်းနဲ့တွေ့တည်နေတယ်အဲကိုယ်ထဲမှာအသားတွေတွေ့တည်ချင်းချင်းတွေ့တည်နေတယ်ဘုန်းကြီးစကားပြောနေတဲ့အခါမှာဆိုလို့ရှိရင်ဆရာနဲ့လည်းပဲဟိုမှာအသားတွေနဲ့တွေ့ထိနေတာပဲအဲ့ဒါတွေလည်းပဲဟိုအထီတွေပဲသိသိမှုတွေဒီလိုလုံးပြနာပြည့်လို့ပဲခေါင်းထဲမှာဆင်ရင်ခေါင်းထဲမှာတွေ့တည်ရှိတယ်ကိုယ်ထဲမှာဆင်ရင်ကိုယ်ထဲမှာတွေ့တည်ရှိတယ်ခေါင်းသောအတွေ့သိုးသောအတွေ့ထိုက်ကြရလို့သာပေါ်နေတာပဲအဲ့ဒီပေါ်ရပေါ်ရဌာနမှာ အဲဒီလိုအတွေ့အထိလေးပေါ်လာတာအတွေ့အထိကိုဖမ်းယူနိုင်တဲ့ကာသတာကကိုကြည့်ရုပ်လေးစီလို့ကိုကြည့်ရုပ်မကောင်းရင်မထိဘူးအသားတွေထုံးနေတယ်အသားတွေဟာထုံးနေတယ်ဆိုတဲ့အခါကလည်းအဲ့ဒီမှာကာသတာကပြည့်နေတယ်ရှိလို့ထိမှမသိဘူးအဲသားတွေအသွေးသားတွေကောင်းနေတဲ့နေရာတွေမှာကိုကြည့်ရုပ်လေးရှိတယ်အဲ့ဒီကိုကြည့်ရုပ်လေးမှီပြီးတော့အတွေ့အထိတွေဖြစ်တယ်ခေါင်းနဲ့ပိန်နဲ့ဆွဲလက်ပိုက်တဲကအတွေ့အထိပဲကိုယ်ရဲ့ဆန့်နဲ့ဆွဲလက်တဲကအတွေ့အထိပဲ ညာလားနဲ့ဘယ်လားနဲ့ကြွတယ်လှမ်းတယ်ချတယ်ဆိုတာလည်းကျောက်ထဲကအတွေ့အထိပဲအဲဒီအတွေ့အထိတွေကိုခုမှတ်နေရတာဒါအများဆုံးရှုမှတ်နေတာဝိပဿနာရှုတဲ့ပုဂ္ဂိုလ်မှာကိုယ်အတွေ့အထိအများဆုံးရှုရတယ်မြင်တယ်ဆိုတာတစ်ခါတရားမှကြားတယ်ဆိုတာတစ်ခါတရားမှနာတယ်ဆိုတာလည်းတစ်ခါတရားမှစားတယ်ဆိုတာနာနေပါတယ်စားတဲ့ခါမှနာနာလည်းပဲနာနေပါတယ်အဲမြင်လာကြားတာကတော့ကိုရှုမယ်ဆိုရင်သူကတော့ခါခါသိမ့်လို့ရှိတယ်ဒါပေမဲ့အဲ့ဒါတွေကတော့လိုက်ရှုမနေရဘူးကိုယ်အတွေ့အထိကိုအများဆုံးရှုရတယ်ဒါကအရေးကြီးပါတယ်အဲကြောင့် တွေ့ထိစေခဏနဲ့ဖြစ်ပါတော့ကိုရုပ်သည်ကိုရုပ်ဆိုတာကိုကြည်ရုပ်ကိုအကောင်းထိုင်ကြီးပုံသဏ္ဍာန်ကြီးပြောတာမဟုတ်ဘူးဒီကိုကြီးတစ်ကိုယ်လုံးမှာပြန့်နှံ့ပြီးတော့တည်ရှိနေတဲ့ကာသဒါရခေါ်တဲ့ကိုကြည်ရုပ်အတွေ့အထိကိုဖမ်းယူတတ်တဲ့ဓာတ်တစ်မျိုးပဲသူကအခန္ဓာတစ်မျိုးပဲကိုကြည်ရုပ်အဲဒီကိုကြည်ရုပ်ကလည်းထိပြီးကြောက်ထိပြီးကြောက်ထိပြီးကြောက်မမြဲတဲ့တရားပဲသူထိတယ်အမှတ်ကောင်းနေတဲ့ခါများလေထိတယ်ထိတယ်ထိတယ်ဒီလေးတွေမှရင်ထိလိုက်ကြောက်လိုက်ထိလိုက်ကြောက်လိုက်ထိလိုက်ကြောက်လိုက် ရှိသီတာလေးကြောက်တာနဲ့အဒီထိယာဌာနကိုကြီးုပ်လေးကြောက်တာအတူတူပဲကွေးတယ်ကွေးတယ်မှလည်းရွေးလဲကြောက်လဲရွေးလဲကြောက်လဲအဲ့ဒီမှာလည်းပဲအင်းအတွေ့အထိလေးတွေထိယာထိယာယုတ်ကလေးတွေကလည်းကာပတာရယုတ်ကလေးတွေကြောက်လိုက်နေတာပဲဖောင်းနေပိန်နေမှရင်လည်းပဲဗိုက်တဲကတောင်းနေလို့ကြားတဲ့အတွေ့အထိလေးတွေရွေးလဲကြောက်လဲရွေးလဲကြောက်လဲကြောက်နေသလိုပဲအဲဗိုက်ထဲကထိတိယာဌာနကိုကြီးုပ်ကလေးတွေကြောက်လိုက်တာအတူတူပဲအဲ့ဒီမမြဲတာတွေကိုညာနဲ့သက်ဝင်ပြီးတော့ဒါသိရမှာ တွေ့ထီစေခဏ၌ဖြစ်ပေါ်သောကိုကြည်ရုပ်သည်မြဲသလိုမမြဲသလိုမမြဲသောတရားသည်ဆင်းရဲလို့ချမ်းသာလို့မမြဲဆင်းရဲပြောင်းလဲဖောက်ပြန်လာသောတရားကိုငါဥစ္စာဟုသာယသိမ့်ပိထရန်သင်ပါမည်လို့ငါပဲဟုဂုံယူ၍မတ္တရန်ကိုသင်ပါမည်လို့ ငါဤအတ္တထေကိုဟုထင်မှဆွဲလန်းရကောအသင်ပါမည်လောအတွေ့ရုပ်သည် မြဲသလားမမြဲသလားတွေ့ရုပ်ဆိုတာကိုအထူကြီးတွေ့ဆိုရင်ထဲမှာပဲဉာဏ်နဲ့နူးညံ့နဲ့ဆိုင်ခဲသဘောတွေ့ရတဲ့ဒီအတွေ့ခြေသောအတွေ့ဆိုလို့ရှိရင်ပူတယ်အေးတယ်နှွေးတယ်ဝါရောအတွေ့ဆိုတောင့်တယ်တင်းတယ်လှုပ်ရှားတယ်အဲဒါအတွေ့ရုပ်တွေပဲ အတွေ့ရုပ်သည်မြဲသလားမမြဲသလားမမြဲသောတရားသည်ဆင်းရဲလောချမ်းသာလောမမြဲဆင်းရဲပြောင်းလဲဖောက်ပြန်သောတရားကိုငါဥစ္စာဟုသာယာသိမ့်ပိုက်ထားရန်သိမှမည်လောငါပဲဟုဂုံယူ၍မန္တရာငောသိမှမည်လောငါဤအတ္တထေကိုဟုထင်မှဆွဲလာရကောသိမှမည်လော သိသိမှုသည်မြဲသလားမမြဲသလားအဲဒါကတော့ကြည့်ရဲ့ကြည့်ရဲ့မှရင်ကြည့်လိုက်ကြောက်လိုက်ကြည့်လိုက်တော့ဒါအမှန်တင်ကြပါလေတွေ့ကြည့်တယ်တွေ့ကြည့်တယ်ကြည့်ပြီးပြောကြည့်ပြီးပြောကောင်းတယ်ပိန်တယ်မှရလဲအဲ့ဒီကဘိုက်ထဲကနေပြီးတော့အတွေ့အထိတွေဒီလိုပဲကြောက်နေတာပဲကိုယ်ရတဲ့ဆနဲ့လို့ကြားရတယ်မှလည်းယူတိုင်းယူတိုင်းဒီသိပြီးလေးတွေကြောက်နေမှလည်းတင်ကြပါလေကြည့်ပြီးမူသည်မြဲသလားမမြဲသလား မြဲသောတရားသည်ဆင်းရဲသောချမ်းသာလောမမြဲဆင်းရဲပြောင်းလဲဖောက်ပြန်လာသောတရားကိုငါဥစ္စာဟုသာယာသိမ့်ပိုက်ထားရသင့်ပါမည်လောငါပဲဟုဂုံယူ၍မန္တရာကိုသင့်ပါမည်လောငါဤအတ္တထေကိုဟုသင်မဆွေးလန်းရာကိုသင့်ပါမည်လောထိတွေ့မှုသည်မြဲသလားမမြဲသလား မြဲသောတရားသည်ဆင်းရဲလောချမ်းသာလောအမြဲဆင်းရဲပြောင်းလဲပေါက်ပြန်သောတရားကိုငါဥစ္စာဟုသာယသိမ့်သိထယံသင်မာမည်လောငါပဲဟုဂုံယူ၍မတရံကောသင်မာမည်လောငါဤအတ္တထေကောဟုသင်မာဇလံရကောသင်မာမည်လော ထိတွေ့လို့ဖြစ်ပေါ်လာသော ဝေဒနာတင်ညာသင်္ခါရဝိညာဉ်တရားစုသည် မြဲသလားမမြဲသလားကိုယ်တည်းကထိတွေ့တဲ့အခါကောင်းတာနဲ့တွေ့တဲ့အခါမှာကောင်းသွားတယ်ကိုယ်တည်းမှာမကောင်းတာနဲ့တွေ့တဲ့အခါမကောင်းသွားတယ်သို့သွားတယ်အဲညောင်းတာပူတာနာတာကျင်တာကြိုက်ခဲတာအဲ့ဒါတွေပေါ့ဒါဒုက္ခဝေဒနာတွေရိုးရိုးအတွေ့အကြုံနဲ့တွေ့တဲ့အခါတော့လည်းတာမင်ညာတယ်ဥပ္ပခဝေဒနာအဲတွေ့တိုင်းတွေ့တိုင်းကိုမှတ်သားမိတယ် ဘယ်လိုဟာတွေ့တယ်သမာဓိရပညာခေါ်တယ်အဲ့ဒီတွေ့တဲ့အာယုံကနှလုံးသွင်းတာကသင်္ခါရနောက်ပြီးလည်းမနတိကာရအစရှိသောတရားတွေပေါ့သူအများကြီးပဲပြီးတော့ထိပ်ပြီးသွားတဲ့သဘောဝိညာဉ်အဲ့ဒီကနာခန္ဓာ၄ပါးအဲ့ဒီခန္ဓာ၄ပါးအတူတူအားဖြင့်တော့ထိတယ်မှားလိုက်တာနဲ့အဲ့ထိပ်ပြီးတဲ့သဘောလေးနဲ့တပေါင်းတည်းပါပဲအကုန်လုံးဖြစ်သွားတဲ့သဘောတွေသာတွေ့ထိပ်ပြီးတော့ထိတွေ့ပြီးတော့ထိတွေ့ပြီးတော့ဖြစ်လာတဲ့ နာခန္ဓာလေးပါးတရားမြဲသလားမမြဲဘူးလားဆိုဒါထိတယ်ထိတယ်မှတ်တဲ့အခါနဲ့ထိလိုက်ကြောတယ်ထိလိုက်ကြောတယ်ထိလိုက်ကြောတယ်မနဲ့သင်ကြားတဲ့ဥစ္စာတွေပါဒါတွေကထိတွေ့လို့ဖြစ်ပေါ်လာသောဝေဒနာပညာသင်္ခါရဝิญဉ္တရားစုသည် မြဲသလားမမြဲသလားမမြဲသောတရားသည်ဆင်းရဲလောချမ်းသာလော ခြင်းဆင်းရဲပြောင်းလဲဖောက်ပြန်လာသောတရားကိုငါဥစ္စာဥသာသိမ့်ပိတ်ထရန်သင်ပါမည်လောငါပဲဟုဂုံယူ၍မန္တရားကိုသင်ပါမည်လောငါဤအတ္တထေကိုဟုသင်မှဆွဲလန်းရာကိုသင်ပါမည်လောအဲဒါကာယတော်ရကိုကအတွေ့အထိနဲ့စပြီးတော့ငါးပါးသောတရားတွေသုံးသွားပြီ ကြံသိမှုနဲ့စပြီးတော့စိတ်ကူးစဉ်းစားကြံသိတဲ့အခါကလာမှာစိတ်ကူးစဉ်းစားကြံသိတဲ့အခါမှာစိတ်နှလုံးနဲ့နှလုံးယုံမှာကြည်ရဲလို့ကျမ်းဂန်နေရဆိုရတယ်အဲကိုယုကိုယ်တည်းကယုတ်ပါပဲအဲကိုယ်တည်းကယုတ်နှလုံးယုတ်အဲစိတ်နှလုံးယုတ်ကြံတယ်စဉ်းစားတယ်ကြံတယ်ဆိုရင်ကြောက်စဉ်းစားတယ်ဆိုရင်ကြောက်သွားတယ်လို့ပဲဒီနှလုံးယုတ်တရားကလည်းသူကြောက်သွားတာပဲ စိတ်ကူးစဉ်းစားကြံစည်စေခဏ၌ဖြစ်ပေါ်သောစိတ်နှလုံးယုတ်သည်မြဲသလားမမြဲသလားစိတ်ကူးစဉ်းစားကြံစည်စေခဏ၌ဖြစ်ပေါ်သောစိတ်နှလုံးသည်မြဲသလားမမြဲသလားစိတ်နှလုံးကယုတ်လည်းရှိတယ်သူညာတော့ဖြစ်တော့ကိုဘဝင်စိတ်နဲ့ရှင်နာအဝေစားစိတ်တွေကိုစိတ်နှလုံးလို့သူအသုံးများပါတယ်အဲ့ဒါကိုမေးပါတယ် စေကိုစဉ်းစားကြံစည်စေခဏ၌ဖြစ်ပေါ်လာသောစိတ်နှလုံးသည်မြဲသလိုမမြဲသလိုမမြဲသောတရားသည်ဆင်းရဲလိုချမ်းသာလို မမြဲဆင်းရဲပြောင်းလဲဖို့ပြန်လာတော့တရားကိုငါဥစ္စာကိုသာယာသိမ့်ပိုက်ထားရန်သင်ပါမည်လောငါပဲဟုဂုံယူ၍မှတရားကိုသင်ပါမည်လောငါဤအတ္တထေကိုဟုသင်မဆွဲလာရန်ကိုသင်ပါမည်လောသဘောအာယုန်သည်မြဲသလိုမမြဲသလိုသဘောအာယုန်ဆိုစိတ်ကူးတဲ့ပေါ်လာတဲ့အာယုန် ရုပ်လည်းရှိတယ်နာလည်းရှိတယ်သူကလည်းပညာတွေတောင်ပါပါတယ်အဲမဲ့လို့ဒီမှာတော့ယုံနာတွေကိုကြည်ရပါတယ်ပညာဆိုလည်းပဲယုံနာတွေကိုမှီပြီးတော့ဖြစ်တဲ့သဘောတွေဆိုတော့ယုံနာတွေထဲမှာထည့်ပြီးတော့ဒီကမေးထားတယ်စိတ်ကူးထဲမှာစိတ်ကူးထဲစဉ်းစားရင်ပေါ်လာတဲ့အာယုံတွေဟာမြဲသလားမမြဲဘူးလားဆိုစိတ်ကူးထဲမှာပေါ်လိုက်မှားလိုက်ကြောက်လိုက်ဒါဆိုသင်ကြားတာပဲဟိုတရားကောင်းနေတဲ့ခါကာလတွေမှာပုံသဏ္ဍာန်ပညာတွေသင်ထားတယ်တရားမှကောင်းနေတဲ့ခါညာ နာနာလူတယောက်ရောက်လာတယ်လို့ကိုမိတ်ဆွေရောက်လာတယ်လို့သိရတယ်မဟုတ်ပဲနဲ့အဲ့ဒါမြင်တယ်ဆိုကြောက်သွားတာမြင်တယ်မြင်တယ်ဆိုမှလည်းကြောက်တယ်အဲဖရာပုံသဏ္ဍာန်လည်းပေါ်ရတယ်ယဟနာပုံသဏ္ဍာန်လည်းသံဃာတွေပုံသဏ္ဍာန်တွေပေါ်ရတယ်နာသနာသမီးတွေပုံသဏ္ဍာန်ပေါ်ရတယ်မကောင်းတဲ့အာယုန်တွေလည်းပေါ်လာပါပဲသုံးလို့ပါပဲဥယျာဉ်ရေကစသည်ချင်းမျိုးမျိုးတွေပေါ်လာပါတယ်အဲ့ဒီပေါ်တဲ့အာယုန်တွေမှတ်လိုက်ရင်မြင်တယ်မြင်တယ်ဆိုကြောက်တယ်တချို့ကအကြားအနေနဲ့နားကကြားတယ်လို့အာယုန်တွေပေါ်လာတယ်သိကူအာယုန်တွေပဲဒါကမှတ်လိုက်ရင်ကြောက်သွားတာပဲ သက်သက်မဲ့စိတ်ကူးတဲ့အာယုန်တွေကလည်းရှိတဲ့ဟိုအိမ်ရောက်သွားတဲ့ဘဲသွားတဲ့စိတ်ကူးတွေအဲ့ဒီစိတ်ကူးတွေလည်းပဲစိတ်ကူးတွေစဉ်းစားတယ်ကြံစည်တယ်ဆိုရင်ပျောက်ပျောက်သွားတယ်အာယုန်တွေရောအပိရောပျောက်ပျောက်သွားတယ်အဲ့ဒါကိုတရားမေးနေတယ်ကြံသိရသောသဘောအာယုန်သည်မြဲသလိုမမြဲသလိုမမြဲသောတရားသည်ဆင်းရဲလောချမ်းသာလော မြဲဆင်းရဲပြောင်းလဲဖောက်ပြန်လာသောတရားကိုငါဥစ္စာဟုသာယသိမ့်ပေထားရန်သင်ပါမည်လောငါပဲဟုဂုံယူ၍မန္တရန်ကိုသင်ပါမည်လောငါဤအတ္တထေကိုဟုထင်မှဆွဲလန်းရာကိုသင်ပါမည်လောကြံသိမှုသည်မြဲသလိုမမြဲသလို ဖောင်းတယ်ပိန်တယ်ထိုင်တယ်ထိတယ်မှရစိတ်ကူးကြံနေမှုဖြစ်တာကြံတယ်စဉ်းစားတယ်သွားရင်သွားတယ်ရောက်ရင်ရောက်တယ်မှပြီးရင်ပြီးရဲ့တာမြင်ရတယ်မှလည်းရဒါလေးကမှရင်ပြောက်သွားတာမရှိဘူးမမှရင်တော့သူကစိတ်ကူးတွေဆက်ဖြစ်နေကြာကြီးလို့ထင်ရတယ်အဲစိတ်ကူးရဲ့ဆိုတာနဲ့မရှိဘူးစိတ်ကူးရဲ့ဆိုတာနဲ့မရှိဘူးပြောက်သွားတယ်အမှန်ထင်ရှားပါလေဒါအမှန်ထင်ရှားတဲ့ဥစ္စာပဲပဲကြံပြီးမှုသည်မြဲသလားမမြဲသလား မမြဲဆင်းရဲပြောင်းလဲဖောက်ပြန်သောတရားကိုငါဥစာဥသာယသိမ့်လိုက်ထရန်ပြင်ပါမည်လောဒါကြံပြီးမှုလေးစဉ်းစားကြံပြီးလားငါဥစာပဲငါစိတ်ပဲငါငါနဲ့ဆိုင်တဲ့ဥစ္စာပဲငါဤစိတ်ပိုင်းလေးပဲလို့ဒီလိုထင်နေတာကိုအဲဒီလိုထင်မှုရလည်းမသိဘူးတဲ့အဲဒီစိတ်ကူးစဉ်းစားကြံသိမှုကိုပဲငါအကြံကောင်းတယ်စိတ်ကူးကောင်းတယ်ငါစိတ်ကမြန်တယ်ငါစိတ်ကထက်တယ်စသဖြင့်ဂုဏ်ယူတာရှိတယ် ဒီလိုလဲဂုံစရာမဟုတ်ဘူးတဲ့သူကဖြစ်ပြီးကြောက်တာရှိမှမရှိပဲနဲ့တဲ့မမြဲစင်းရဲ့ပြောင်းလဲဖောက်ပြန်တဲ့တရားကိုငါပဲဆိုပြီးတော့ဂုံယူဖို့ရလည်းမတော်ပါဘူးတဲ့ငါဤအတ္တအဲ့ဒီစိတ်ကူးစဉ်းစားကြံသိနေတာငါထင်တဲ့အသက်ကောင်နဲ့သိတူတယ်ဒီဥစ္စာငါဆွဲလာနေကြတာပဲအဲ့စိတ်ကူးနေတာသိနေတာငါပဲအသက်ရှင်နေတာငါပဲယောက်ျားဆိုလည်းဒီယောက်ျားပုဂ္ဂိုလ်ကလည်းငါယောက်ျားပဲမိန်းမကလည်းငါမိန်းမပဲဒီဥစ္စာထင်နေကြစိတ်ကလေးကို မှန်စေတော့စိတ်ကူးလေးကစိတ်ကူးပြီးပြောက်သိပြီးပြောက်သိပြီးပြောက်ပဲဝိပဿနာရှုမှတ်နေတဲ့ပုဂ္ဂိုလ်တွေသမာဓိညာအားကောင်းနေတဲ့အခါအနန္တကြားတာပဲမှန်ရင်ပြောင်းရင်မှန်ရင်ပြောင်းရင်ဘာမှတိရနေတာမရှိဘူးအဲ့ဒါကိုအခုမေးနေပါတယ်စိတ်ကူးစဉ်းစားကြံသိမှုသည်မြဲသလားမမြဲသလားမမြဲသောတရားသည်ဆင်းရဲလောချမ်းသာလောမမြဲဆင်းရဲပြောင်းလဲဖောက်ပြန်သောတရားကိုငါဥစ္စာဟုသာသိမ့်ပေထားရသင်ပါမည်လော ဘဲဟုဂုံယူ၍မန္တရံကောအသင်ပါမည်လောအာဟိအတ္တအထေကိုဟုထင်မှဆွဲလာရာကောအသင်ပါမည်လောကြံတွေ့မှုသည်မြဲသလားမမြဲသလားကြံတွေ့မှုသာစိတ်ကူးစဉ်းစားတဲ့အာယုန်နဲ့စိတ်ထဲမှာတွေ့တာရှိလဲတွေ့တာမရှိလဲတွေ့တာရှိနေတဲ့ရာဝတ္ထုတွေတွေ့ကုန်ပြစဉ်းစားလိုက်စိတ်ထဲပေါ်လာတွေ့ရှိနာဘူးလားမရှိတဲ့ဥစ္စာလည်းပဲ သူဒါနာယိုထုတွေညာရေးထားတယ်ဒါရေးဆရာတွေကသူသာမြို့ကြီးတွေနဲ့ပြီးလိုက်အဲ့ဒီမှာမိဘတွေလူကြီးတွေဒီလိုက် သားသမီးတွေဒီလိုက်အဲဒီမှာရှင်ရထားတွေနဲ့သွားလိုက်လာလိုက်စကားပြောနေလိုက်အချင်းချင်းတွေ့နေလိုက်တယောက်နဲ့တယောက်နဲ့အစင်မသိလို့တခါလဲကိုယ်ကိုယ်ပြပြဖြစ်နေလိုက်ရံဖြစ်ကြပါလို့ကြအဲ့ဒီအရာတွေသာဥသာဥဖတ်တဲ့ပုဂ္ဂိုလ်အကုန်လုံးသိတွေ့နေလို့မဟုတ်ဘဲနဲ့တွေ့နေတာကလေတကယ်ကြည့်တာမို့စာရေးဆရာသူကသူစိတ်ကူးပြီးစကားရေးထားတာတွေ ဒါပေမဲ့လို့အဲ့ဒီစာအုပ်ကြည့်တဲ့ပုဂ္ဂိုလ်ကစိတ်ကူးတဲ့လူတွေ့နေတယ်အဲ့ဒီလိုစိတ်ကူးတဲ့ထင်းထင်းရှားရှားတွေ့နေတာတွေဟုတ်လို့တွေ့တာချင်းမဟုတ်လို့တွေ့တာချင်းအဲ့ဒါဖတ်တာခေါ်တယ်ဒီဥစ္စာအဲဒီဝဆနာတန်ဖတ်တာတဲ့အာယုန်နဲ့တိုက်ခိုက်ပြီးတော့မျက်စိနဲ့အသင်းနဲ့တိုက်ခိုက်တွေ့တာမျိုးမဟုတ်ဘူးတဲ့ဒီဥစ္စာကသင်ကြားမရှိဘဲနဲ့ကိုစိတ်ကူးသက်သက်နဲ့သွားတွေ့နေတာတဲ့ဒီဝဆနာတန်ဖတ်တာမနောတန်ဖတ်တာလို့ခေါ်တယ်အဲ့ဒါအခုမေးတယ်အဲ့ဒီလိုတွေ့နေတာဟာမြဲသလားမမြဲဘူးအဲ့ဒါလည်းပဲ ပဂရိပုဂ္ဂိုလ်တွေနေရာချင်းအဲဒီစိတ်ကူးပြီးအာယုန်နဲ့တွေ့နေတာလဲငါပဲလို့ထင်နေပါတယ်အမြဲအမြဲနေတဲ့အရင်ကလည်းပဲငါပဲစိတ်ကူးတဲ့တွေ့နေတဲ့အရင်ကလည်းငါပဲခုလည်းငါပဲလို့ဒီလိုထင်နေတယ်အဲ့ဒါဒီလိုမဟုတ်ဘူးစပေါ်လို့မြတ်စွာဘုရားအသေးစိတ်တစ်ခုချင်းတစ်ခုချင်းမေးနေတာအနံကောင်းတယ်ဆိုစားထက်ကထက်ကနေတာဒီအတူတူပါပဲဆိုပြီးတော့ကြော်သွားရင်တော့အတိတ်ပဲသိမပေါ်ဘူးဘုံလုံးအသေးစိတ်ကဒီလိုနှလုံးသွင်းရမှာအဲ စိတ်ကူးစဉ်းစားမိသောအာယုံ၌တွေ့ရအာယုံနှင့်တွေ့ရသောကြံတွေ့မှုသည်မြဲသလားမမြဲသလားမမြဲသောတရားသည်ဆင်းရဲလောချမ်းသာလော မမြဲဆင်းရဲပြောင်းလဲဖောက်ပြန်လာသောတရားကိုငါဥစ္စာဥသာသိမ့်ပဲ့ဤထာယံသင်ပါမည်လောငါပဲဟုဂုံယူ၍မတက်ရန်ကောသင်ပါမည်လောငါဤအတ္တထေကိုဟုထင်မှဆွဲလာရန်ကောသင်ပါမည်လောကြံတွေ့လို့ဖြစ်ပေါ်လာသောဝေဒနာပညာသင်္ခါရဝိညာဉ်တရားစုသည်မြဲသလိုမမြဲသလိုသိကုသနာကြံစီတဲ့အာရုံနဲ့တွေ့ပြီးတော့သိကူးတွေဆက်ကဆက်ကရှင်းနေအဲဒီမှာ ကောင်းတာတွေနဲ့တွေ့ရင်ဝေဒနာတွေဝမ်းမြောက်ဝမ်းသာတွေဖြစ်တယ်မကောင်းတာတွေနဲ့တွေ့ရင်စိတ်ဆိုးစိတ်ပြက်ပြီးတော့နှလုံးမသာမှုတွေဖြစ်တယ်อืมအဲပြီးတော့အဲ့ဒီအာယုန်နဲ့မှတ်သားထားတဲ့ပညာတွေဖြစ်တယ်အဲတခါစိတ်ကူးပြင်အဲ့ဒါမှတ်မိတယ်ကြာစင်းဆိုင်အဲ့ဒါတွေပေါ်နေတယ်မှတ်မိနေတယ်ပညာခေါ်တယ်ပြီးတော့အဲ့ဒီနှလုံးသွင်းမှုကလုံးသွင်းမှုမနတိကာရအစရသင်္ခါရတွေကတော့အများကြီးပြောလို့ပြတယ်ဒီထဲမှာလောဘတွေဒေါသတွေအလောဘအဒေါသစသည်တွေလည်းအများကြီးရှိပါတယ်သင်္ခါရတရားတွေ စိတ်ကူးစိတ်ကူးစဉ်းစားကြံသိမှုတွေအမျိုးမျိုးတွေပါအမျိုးမျိုးထူတွေပါပဲစိတ်ကူးစဉ်းစားကြံသိမှုကဝိညာဉ်နာမခန္ဓာတရား၄ပါးကြံတွေ့လို့ဖြစ်ပေါ်လာသောဝေဒနာပညာသင်္ခါရဝိညာဉ်တရားစုသည်မြဲသလိုမမြဲသလိုမမြဲသောတရားသည်ဆင်းရဲသောချမ်းသာသော မြဲဆင်းရဲပြောင်းလဲဖောက်ပြန်တော်တရားငါဥစ္စာဟုသာယသိမ့်ပိထရန်သင်ပါမည်လောငါပဲဟုဂုံ၍မှတရားဟောသင်ပါမည်လောငါဤအတ္တထေကိုဟုထင်မှဆွဲလန်းရဟောသင်ပါမည်လောအဲဒါဒွါရ6ပါးမှာအာယုံ6ပါးဒွါရ6ပါးအာယုံ6ပါးဝိညာဉ်6ပါးဖသ6ပါးဝေဒနာစရှိသောနာမခန္ဓာတရားလည်း6မျိုးပေါ်တယ်အဲဒါ6မျိုး5လီ 6မျိုး9လေးဆိုတော့6 9လေး30အပိုက်ပေါင်း30ရှိတယ်မျိုးပေါင်း30ကိုအနိစ္စဒုက္ခအနတ္တနဲ့ဒီကမင်းမြန်ပြီးတော့စစ်ဆေးတာဒီတိုင်းဒီထဲမှာအိဋ္ဌမြဲတယ်လို့ဆိုလမ်းကြတခုမှမပါဘူးချမ်းသာတယ်ကောင်းတယ်လို့ဆိုလမ်းကြမပါဘူးပုဂ္ဂိုလ်တ attva ပဲလို့ဆိုလမ်းကြမပါဘူးမြဲတယ်လို့ဆွဲလမ်းလို့ရှိရင်အဲ့ဒါမာမာနဖြစ်ပြီးတော့ကြွကြွလိမ့်မယ် ကောင်းတယ်လို့ပြောလာလို့ချင်းငါကြီးဥစ္စာတို့သာသိပိုက်ထားလိမ့်မယ်ပုဂ္ဂိုလ်တ attva ကောင်ပဲထင်ရင်တော့အတ္တနေရာဖြင့်ပြန်ဆွဲလာလိမ့်မယ်အဲ့ဒီနေသဒုက္ခအတ္တဆွဲတယ်ပြန်ဖြစ်ကြဘာမှမရှိဘူးဆိုတာကိုသဘောပေါက်အောင်မြတ်စွာဘုရားအသေးစိတ်တစ်ခုချင်းမေးပါတယ်အဲ့ဒီမေးတာတွေအကုန်လုံးဘုန်းကြီးကလည်းမေးပြီးဖြေလည်းပြီးပါပြီနောက်တရားနာတဲ့ပုဂ္ဂိုလ်ဒီစာရွက်ကိုသူမေးတဲ့အတိုင်းဖြေဖြေချင်းဖားပြီးတော့ကိုကစိတ်စိတ်ကူးနဲ့စဉ်းစားပြီးဖြေပြီးစဉ်းစားပြီးဖြေပြီးလုံးနေတယ် ဒါလည်းပဲသူကမနာကောင်းပါလေဒါသဘောတရားတွေမနာသဘောပေါက်တာဒီကိုလုံးမှာနေစမြဲတယ်လို့ဆိုရမ်းကြဘာမှမရှိပါပဲလားဒုက္ခချမ်းသာဆိုတာဘာမှမရှိဘူးအတ္တရယ်လို့ဆိုရမ်းကြဘာမှမရှိဘူးဘယ်ပိုင်းကဖြစ်ဖြစ်ပဲဒီအကုန်လုံးတောင်းစီနေပြီဒီဒီရောက်တော်ရတရားတရားရ၅ခု၅ခုဟာတရားပေါင်း30အကုန်လုံးတောင်းစီနေဘယ်မှအကျွမ်းကြမရှိတော့ဘူးအဲနေတဒုက္ခအတ္တဆိုရမ်းကြဘယ်မှမရှိပါပဲလား ယခုမရှိသလိုရှင်းကလည်းမရှိခဲ့ဘူးနောင်လည်းမရှိဘူးကာလသုံးပါးဘယ်မှာမှမရှိဘူးခုဘဝလည်းမရှိဘူးနောက်ဘဝလည်းမရှိဘူးရှင်းဘဝလည်းမရှိဘူးဒါတော့နေသဒုက္ခအတ္တဆွဲလန်းကြပါဘာမှမရှိဘူးအနေသဒုက္ခအနတ္တသဘောတရားတွေကြီးတယ်ပဲဆိုတာညာထဲမှာကအခုသဘောပေါက်တော့တော့ပေါက်သွားပါပြီတရားတရားတဲ့ပုဂ္ဂိုလ်တွေသူပြောကြမလို့ပါဘာကြောင့်ဧဝံပတ္တံရာဟုလဗုဒ္ဓဝါရိယသာဝကောသကုသမေဟိပိနိဗ္ဗိနတိရာဟုလစေတရာဟုလ ဧဝံဤဆိုခဲ့ပြီးသောနေ့ဖြင့်ဤမေခဲ့စီခဲ့ပြီးသောနေ့ဖြင့်ပါတံပတ္တံတော်တွင်မြင်သောသုဒ္ဓဝါအကြမ်းမြင်နေပြီဆိုတော့အရိယသာကမြတ်စွာဘုရားရဲ့ဒီပြည်သောပုဂ္ဂိုလ်ရဲ့စက္ကုသမိန်ပြီးမျက်စိယုံနဲ့လည်းဤမယ်နဲ့တင်းငင်းငွေလေတော့ဤအခုမြဲခဲ့ဖြစ်ခဲ့တဲ့အတိုင်းဆိုရင်မြဲတာကောင်းတာချမ်းသာတာပုဂ္ဂိုလ်သတ္တဝါရဲ့ခေါ်စရာဘာမှမရှိဘူးဘာမှသာမရှိတယ်လူသတ္တဝါတွေကအဲ့ဒီလိုပဲဇွဲလာနေတယ်အဲ့ဒါဘာမှမရှိဘူးဆိုတာတွေကို ညာထဲမှာမြင်လို့ရှိရင်တဲ့မြင်စေခဏမှရှိတဲ့မျက်စိရုပ်လည်းตายရစရာမဟုတ်ဘူးညီငွေစရာပဲအခုရှိနေတဲ့မျက်စိလည်းဖြစ်ပြီးပြောက်ညီငွေစရာရှိကလည်းဒီလိုပဲနောင်လည်းဖြစ်နေဒီလိုရှိမှဖြစ်ပြီးပြောက်ရှိမှဘာမှအသုံးမကျဘူးအသင်းနေတဲ့ကိုယ်အသင်းသူအသင်းနေမြင်ရတာတွေလည်းယခုမြင်ပြီးပြောက်မြင်ပြီးပြောက်ရှိကလည်းမြင်ပြီးပြောက်နောင်လည်းမြင်ပြီးပြောက်ဘာမှအသုံးမကျဘူးမြင်သိမှုဒါလည်းမြင်ပြီးပြောက်မြင်တွေ့မှုလည်းမြင်ပြီးပြောက် မြင်တွေ့လို့ဖြစ်ပေါ်လာတဲ့ဝေဒနာပညာသင်္ခါရဝိညာဉ်ဆွဲတရားတွေလည်းပဲမြင်ပြီးပြောက်ဖြစ်ပြီးပြောက်နေတယ်ဘာမှအသုံးမကျဘူးထို့အတူနာအတန်ကြာပြီးကြာပြီးမှုကြာတွေ့မှုကြာတွေ့လို့ဖြစ်ပေါ်လာတဲ့အဲဝေဒနာပညာသင်္ခါရဝိညာဉ်ဒါတွေလည်းပဲကြာပြီးပြောက်ကြာပြီးပြောက်နှာခေါင်းအနာနာသိမှုဒါတွေလည်းပဲနာပြီးပြောက်အဲနာတွေ့နာတွေ့လို့ဖြစ်ပေါ်လာတဲ့ဝေဒနာပညာသင်္ခါရဝိညာဉ်နာခန္ဓာ၄ပါးဒါတွေလည်းဖြစ်ပြီးပြောက်တာပဲ နေတော့အဲလျှာကတည်းကစာပိုက်ကကြာသွားတယ်ဘုန်းကြီးကကိုသွားတာနေလို့ရိုက်ပြီးတော့ဖတ်ပြီးမှန်လောက်ပဲအောင်ပဲပြီးပေးထားရတယ်ပထမသာမူကလည်းကြာသွားတယ်ဥစ္စာကလျှာလျာနိုင်လဲရတာနိုင်လဲရတာပြီးမှုနဲ့လည်းဒီသုံးပိုက်ကြာသွား။ရတာတွေးမှုတို့ဟိုကတည်းကချုံထားတာပါတမန်ရတာတွေးမှုရတာတွေးလို့ဖြစ်ပေါ်လာတဲ့ကုဏသင်္ကြန်ငါးသားတွေချုံတာ။ပြီးတော့ကိုယ်တဲ့ကိုယ်ချင်းတွေးထိတယ်တွေးထိတဲ့အခါလဲ ကိုရောတွေ့ရောသိသိမှုရောသိသိပြီးတော့တွေ့တဲ့သဘောရောတွေ့လို့ဖြစ်ပေါ်လာတဲ့ဝေဒနာပညာသင်္ခါရဝิญဉာဏ်နာခန္ဓာ၄ပါးရောဒါတွေလည်းပဲသိပြီးကြောသိပြီးကြောဘာမှနှိမ့်သက်တာကြမရှိဘူးအာကိုကြံပြူဆွဲလာကြံပြူသိကုသကြံပြူထဲမှာလည်းစိတ်နှလုံးဆိုတဲ့ဘဝင်အာဝေဇံနှလုံးယုတ်လည်းထည့်ပြီးယူမယ်ဆိုယူနိုင်ပါတယ်ပြီးတော့သိကုတဲ့အာယုနဲ့သဘောအာယုကြံသိမှုကြံတွေ့မှုဒီမှာလည်းတပိုက်ကြရတော့ဒီမှာလည်းထည့်တယ် ကြံတွေ့လို့ဖြစ်ပေါ်လာဝေဒနာပညာသင်္ခါရဝိညာဉ်တရားစုအဲ့ဒါတွေကအကုန်လုံးဖြစ်ပြီးကြောက်သွားနေတာအခုလည်းဖြစ်ပြီးကြောက်နေတာမှားရင်မှားရင်ဖြစ်ကြောက်နေယောဂီပုဂ္ဂိုလ်တွေကိုယ်တိုင်တွေ့တာတွေဒါတွေမှားရင်မှားရင်ကြောက်နေတာတွေပဲတွေ့တယ်ရှင်းကလည်းဒီလိုကြောက်နေတာတွေပဲနောင်လည်းဒီလိုကြောက်နေမှာပဲအဲ့တော့လူဆိုလဲတာတွေပဲနတ်ဆိုလဲတာတွေဇမဆိုလဲတာတွေဘာကောင်းလို့ဘာမှမကောင်းဘူးဒါတွေဖြစ်ပြီးကြောက်နေတာတွေဟာနိတ္တသာအကြံမရှိဘူးတက်တဲ့ဒုက္ခတွေပဲဆိုပြီးတော့ညီးငွေလာတယ်မပြောတော့ဘူးတဲ့ အဲညီငွေတဲ့နိဗ္ဗာန်ညာဖြစ်တယ်သဗ္ဗေသင်္ခါရအိသတိရာပညာယပတ္တိအထအိဗေနိတုခေဧသမေဃဝိတ္တုရိယသဗ္ဗေလုံးစုံသောသင်္ခါရယုံနာနမသင်္ခါရတို့သည်အိသမမြက်ကုန်ဣတိဤသို့ရာခြင်းခါနဲ့ပညာယဝိပဿနာပညာယပတ္တိတွေ့မြင်၏မယင်းမယင်းနဲ့ဖြစ်ပြီးကြောက်တဲ့တရားရဲ့တွေ့နေရတော့အထထိုသို့တွေ့မြင်သောအခါကာလ၌ဒုက္ခေဖြစ်ပြခြင်းမမြဲတော့ သင်္ခါရဆင်းရဲတရားနဲ့နိဗ္ဗာန်တည်းမပြောင်းမမှုအင်းငွေတွေတော့ဤမှတ်တိုင်းမှတ်တိုင်းဖြစ်ပြီးကြောက်နေတရားတွေမြင်တာလည်းဖြစ်ပြီးကြောက်ကြားတာလည်းဖြစ်ပြီးကြောက်နားလာသာသတုတိတာလည်းဖြစ်ပြီးကြောက်ကိုယ်သာဆန္ဒလည်းဖြစ်ပြီးကြောက်သိကုသနာဉာဏ်သာလည်းဖြစ်ပြီးကြောက်ဖြစ်ပြီးကြောက်တဲ့တရားတွေဘာမှသာကြမရှိဘူးယခုလည်းဖြစ်ပြီးကြောက်ရှေ့ကလည်းဖြစ်ပြီးကြောက်ခဲ့ပြီနောင်လည်းဒီလိုဖြစ်ကြောက်သွားမှာပဲဆိုတော့ညီငွေရဲ့ဧတာဧသောယညီငွေခြင်းသည် ဝိတ္တရိယကိလေသာမှဆင်ကြယ်သောနိဗ္ဗာန်ဤမေကောရောက်ကြောင်းလမ်းမှာပါပေသည်နိဗ္ဗာန်ရောက်ကြောင်းလမ်းမှာလေအဲဒါကြောင့်ဒီမှာဒီမှာချုပ်ထားပါတယ်အပြည့်စုံဆိုရင်အကုန်လုံးဆိုရမယ်ပထမမျက်မျက်စိနဲ့စပြီးတော့ငါးခုအပြည့်စုံလို့နားတို့အပန်းတို့အဲနားတို့နှာခေါင်းတို့လျှာတို့ကိုယ်တို့မှလည်းဒီလိုပဲငါးခုလုံးအကုန်လုံးပြည့်စုံဆိုရမယ်နောက်ဆုံးစိတ်ကြလည်းငါးခုလုံးပြည့်စုံခေါ်ထားပါတယ်ဒီမှာတော့ ညင်းငွေတွေရောညင်းငွေသည်ညင်းငွေသည်တွေအကုန်လုံးထည့်ရမှာလေမှာအဲခွန်ကြီးကသူတော်ကျုပ်ပဲဖတ်သွားတော့မယ်သင်္ကလည်းပြည့်သွားပြီယခုမဲပြေခဲ့သည့်အတိုင်းသိမြင်သဘောကျလင်အဲဒီတိုင်းသိမြင်သဘောကျရင်မျက်စိ၌လည်းညင်းငွေသည်အစင်း၌လည်းညင်းငွေသည်မြင်သိမှု၌လည်းညင်းငွေသည်မြင်တွေ့မှု၌လည်းညင်းငွေသည်မြင်တွေ့လို့ဖြစ်ပေါ်လာသောဝေဒနာပညာသင်္ခါရဝိညာဉ်တရားစု၌လည်းညင်းငွေသည်တို့ကြွားဖြင့်တော့ မြင်တဲ့ခဏမြင်တယ်မြင်တယ်မှတော့မြင်မှုတွေဖြစ်ပြီးကြောက်ဖြစ်ပြီးကြောက်တွေတွေ့ရတော့ညှင်းငွေတယ်ဒါတွေယခုလည်းဖြစ်ပြောင်းနေရှိကလည်းဖြစ်ပြောင်းနောင်လည်းဒီလိုဖြစ်ပြောင်းနေမှာပဲဒါကိုပဲယောက်ျားမင်းမပုဂ္ဂိုလ်သတ္တဝါငါအတ္တိကျဆွဲလာနေရဘာမှမဟုတ်တဲ့တရားတွေပဲလို့ရွှေ့ရှင်သဘောကျပြီညှင်းငွေလားအဲဒီလိုညှင်းငွ e အောင်လို့အာထုဝါဒကိုတရားထုဝါဒဆိုတာဒီညှင်းငွေတဲ့နိဗ္ဗာန်ညာပြောင်းအာထုဝါဒ နာ၌လည်းညင်းငွေသည်အတန်၌လည်းညင်းငွေသည်ကြာတိမှု၌လည်းညင်းငွေသည်ကြာတွေ့မှု၌လည်းညင်းငွေသည်ကြာတွေ့လို့ဖြစ်ပေါ်လာသောဝေဒနာပညာသင်္ခါရဝိညာဉ်တရားစု၌လည်းညင်းငွေသည်အဲ့ဒီနှစ်ဘက်ကပြုတ်တာတယ်ဒီမှာနှာခေါင်း၌လည်းညင်းငွေသည်အန၌လည်းညင်းငွေသည်နာတိမှု၌လည်းညင်းငွေသည်နာတွေ့မှု၌လည်းညင်းငွေသည်နာတွေ့လို့ဖြစ်ပေါ်လာသောဝေဒနာပညာသင်္ခါရဝိညာဉ်တရားစု၌လည်းညင်းငွေသည်ဒီမှာလည်းနှစ်ပိုင်းပြုတ်တာတယ်ဟောဒီကတော့ကြာနေတယ်လျှာ၌လည်းညင်းငွေသည်ရတာ၌လည်းညင်းငွေသည် ရတာသိမှုနဲ့လည်းညီငွေသည်ရတာတွေ့မှုနဲ့လည်းညီငွေသည်ရတာတွေ့လို့ဖြစ်ပေါ်လာသောဝေဒနာပညာသင်္ခါရဝิญဉ်တရားစုနဲ့လည်းညီငွေသည်ကိုယ်၌လည်းညီငွေသည်အတွေ့၌လည်းညီငွေသည်ထိသိမှုနဲ့လည်းညီငွေသည်ထိတွေ့မှုလည်းနဲ့ညီငွေသည်ထိတွေ့လို့ဖြစ်ပေါ်လာသောဝေဒနာပညာသင်္ခါရဝิญဉ်တရားစုနဲ့လည်းညီငွေသည်ဒီမှာလည်းနှစ်ပိုင်းညှုပ်တာလေစိတ်နှလုံး၌လည်းညီငွေသည်သဘောအာယုန်၌လည်းညီငွေသည်ကြံသိမှုနဲ့လည်းညီငွေသည်ဒီမှာတစ်ပိုင်းကြနေတယ် ကြံတွေးမှုနဲ့လည်းညင်းငွေသည်ကြံတွေးလို့ဖြစ်ပေါ်လာသောဝေဒနာပညာသင်္ခါရဝิญဉ္ဇတရားစုနဲ့လည်းညင်းငွေသည်ညင်းငွေတော့ဘာကြိုးချင်ညင်းငွေနှင်တတ်မဲ့ကင်းသည်ညင်းငွေလို့ရှိရင်တတ်မဲ့ကင်းဆိုတာအရိယာမဲ့ဖြစ်တာကိုပြောတယ်ဝိပဿနာဉာဏ်ချင်းတဲ့အခါကျတော့အဲ့ဒါတွေရှင်ရင်သိရင်လည်းယုံနာသင်္ခါရငြိမ်းတဲ့နိဗ္ဗာန်ရောက်သွားတယ်ဒီကြောင့်ဝါထုရတာဝိရာဝိရာကဝိမုစ္ဆတိအဲဝိရိဇံဟော နိဗ္ဗိနတိနိဗ္ဗိနဝိရဇတိနိဗ္ဗိနညီငွေသည်ရှိသောညီငွေလင်းဝိရဇတိတတ်မဲ့ကင်းလေတော်သည်တတ်မဲ့ကင်းတော်ရိယာမဲ့ဖြစ်တယ်အဲဒီရောက်မှာမှတ်နေတယ်ရောက်သွားမှာဝိရာဂဝိမုစတိဝိရာဂတတ်မဲ့ကင်းခြင်းကြောင့်ဝိမုစတိလွံ့မြောက်လေတော်သည်တတ်မဲ့ကင်းတဲ့မဲ့ဖြစ်ရင်ဝိမု ക്തി ခေါ်တဲ့ပုံဖြစ်သွားတယ်တတ်မဲ့ကင်းသောကြောင့်လွံ့မြောက်သည် လွံ့မြောက်လင်းလွံ့မြောက်ပြီဟုသိရတော့ဘုမူတသမိန်လွံ့မြောက်သည်ရှိသောဝိမု ക്ത ံဝိမု ക്ത ံလွံ့မြောက်လေပြီငါငါစိတ်လွံ့မြောက်သွားပြီဤတီဤသောကစားနာတိသိရတော့သည်ကိုယ်စိတ်ကလေးတခါလဲယုံနာတဲ့ခါရနယ်ပယ်တွေကလွတ်ပြီးတော့ယုံနာတဲ့ခါရညင်ရလွတ်ထွက်သွားတာပေါ့အဲ့ဒါကိုယ့်အကိုတွေ့တာလွံ့မြောက်ရင်လွံ့မြောက်မှသိတာပဲခိနာဇာတိဥဒိတံမြမစရိယကတံကရဏီယံနာပရံအိဋ္ဌတာယတိကဇာနာတိ ဇာတိဘဝအစ်ဖြစ်မှုသည်ခိနာကုန်၏ဓမ္မစရိယမြတ်သောကျင့်ကိုဥသိတာကျင့်သုံးအပ်ပြီးကရဏီယံပြုဝေကိစ္စကိုကတံပြုအပ်ပြီးဣဒ္ဓတယဤကိစ္စအတွက်ခုနာတဖန်နမရှိတော့သည်ဣတိရောပဇာနာတိသစ္စောခဏညာဖြင့်ဆင်ញင်း၍ပြီလေတော့သည်အဲ့ဒါကိုဒီကဘာသာကြံထားတယ်ဘဝတည်ပြမှုကုန်ပြီ အကျင့်များကိုအကျင့်ပြီးပြီးပြုဝေကိစ္စကိုပြုပြီးပြီးဒီကိစ္စအတွက်တဖန်ပြုရန်မရှိတော့ပြုပြင်လေးကပို့သွားတယ်ဒါကတော့သာမုကပါပုံမရပါဘူးဒါလည်းမှားတယ်တဖန်ပြုရန်မရှိတော့သည်ဟုကိုယ်တိုင်သိလေတော့သည်အဲဒါအရဟတမညာရောက်လို့ယဟနာဖြစ်ပုံကိုပြတာယဟနာဖြစ်ပြီးတဲ့ပုဂ္ဂိုလ်ကသူများထံသွားပြီးတော့တရားမှန်လားမမှန်လားမင်းညာနေဘူးလို့သုသာသူသိသွားတာဘဝတည်းဖြစ်မှုကငါမဖြစ်နိုင်တော့ဘူး ကိလေသာတွေကုန်သွားတဲ့ဘဝမဖြစ်နိုင်တော့အကျင့်မြတ်တွေလည်းဒီမှာပြီးပြီပြုဝဲကိစ္စတွေလည်းအကုန်လုံးပြုပြီးပြီဒီကိစ္စအတွက်တစ်ခါထပ်ပြီးတော့ကျင့်ဖို့တော့မလိုတော့ဘူးဆိုတာကိုယ်ပိုင်ညာနဲ့ပဲဆင်ញင်ပြီးတော့သိပါတယ်တဲ့မြတ်စွာဘုရားကဒီကုန်းဒီကုန်းချုပ်ပဲအဲဒီလိုဒီကုန်းချုပ်ခေါ်လိုက်တဲ့အခါဒီတရားနာနေရင်ရှင်ရတာဟုလာဟာယဟနာဖြစ်တော်မူပါတယ်သူနဲ့ပါရမီဖြည့်ပဲဖြစ်တဲ့သူတောင်း ဆုတောင်းပေါ်ဆုတောင်းမဲ့ဖြစ်တဲ့နတ်တွေအဲအနိကသဟတထောင်ပေါင်းများစွာတွေသက္ကရာလိုအချင်းအရေးအတွက်မရှိများစွာသောနတ်တရားတရားသူတွေရကြပါတယ်တချို့ကသောတာပန်တချို့ကသဒ္ဒါကံတချို့ကအနာကံတချို့ကယန္တာဖြစ်တော်မူကြသည်တဲ့အဲဒါဒီတရားပြည့်စုံပါပြီအဲတော့ဒီတရားမျှဝေပြီးတော့တရားဟောရတဲ့ကုသိုလ်သိတဲ့ကုသိုလ်တွေအကုန်လုံးမျှဝေပြီးတော့